ဒီနေ့2023ခုနှစ်ဇန်နဝါရီလ19ရက်စနေနေ့မြန်မာလူပြာသူလာဇန်8ရက်နေ့ဒုက္ခသစ္စာတရားတွေကနေပြီးတော့လစ်လာတာဇာတိဒုက္ခဇရာဒုက္ခဗျာတိဒုက္ခသုံးခုပြီးသွားပြီဒီနေ့မရဏဒုက္ခနော်ဒါတော့ဒီနေ့မရဏဒုက္ခဆက်လက်ပြီးတော့ လေ့လာကြမှာဖြစ်တဲ့အတွက်ဒီမရဏဒုက္ခဆိုတဲ့ခေါင်းစဉ်လေးအောက်ကမရဏဆိုတဲ့သဘောတရားအဲမရဏရဲ့ဒုက္ခသဘောတရားလေးတွေသိအောင်အားလုံးသင်္นานသားများညီညီညာညာလေးဖတ်ကြည့်ကြအောင်ဆိုဒေဂာနီးတွင်ဆိုတာလေးအဲ့ ရှိတဲ့အဲ့ဒါဒေဂာနီးပုဂ္ဂိုလ်တွေခံစားရတဲ့ဒုက္ခကိုပဲဒါမရဏဒုက္ခလို့ခေါ်တာ အဲ့တော့တည်တော့မယ်ဆိုလို့ရှိရင်လူတွေဟာငကိုတော့ငါရှိထားတဲ့အင်းတွေအားတွေကတခါတည်းရော့ကျသွားတယ်။ဘာဖြစ်လို့ရော့ကျလဲဆိုလို့ရှိရင်မိမိနောက်ကဘယ်သူမှပါမလား။နော်အဲ့ဒါနံပါတ်1ပဲ။မိမိနောက်ကဘယ်သူပါမလားဘယ်သူမှမပါဘူး။အတူတူသိချင်းသိမယ်ဒါမှမဟုတ်သူတည်တိုင်းနဲ့ကိုယ်တည်တာဘာမှမဆိုင်ဘူးတခြားစီ။သူကသူလမ်းကိုကကိုလမ်းပဲ တယောက်တည်းသွားအောင်မှာကိုကံကိုထံကိုလန်းကိုသွားဆိုအဲ့ဒီကြမှာအဲ့ဒီမတိုင်ခင်တော့ကတော့ဟုတ်တယ်အောင်အောင်ပေါ့နော်သူပါရင်ကိုပါရင်သူရှိနေကိုရှိနေရင်အသက်ရှိတော့ကတော့ကိုလို့ညီလို့ရသေးတော့တည်တဲ့အချိန်ကျရင်ဒါလေးကအထောက်ပံ့ဖြစ်မယ်လို့ထင်တာဒါတော့ဒီတကယ်တည်လို့တကယ်ခွဲတဲ့အချိန်ကျတော့မဖြစ်တော့ဘူးကိုလန်းကိုသွားရတယ်ဒါတော့ဘာဖြစ်လာတယ်လဲဆိုတော့မတည်ခင်တော့ကတော့စားရတော့ဘူးအေး အရေးကြီးတာကိုနော်အကြောင်းမျိုးမျိုးတွေအတွေးခေါ်မျိုးမျိုးနိုင်ငံရေးအတွေးခေါ်ဘာသာရေးအတွေးခေါ်လူမှုရေးအတွေးခေါ်ဘာမှဘာသာရေးမရှိဘဲနဲ့ free thinker တွေရဲ့အတွေးခေါ်သူအတွေးသူဟာနဲ့သူမှန်းနေကြတာပဲကောင်းတဲ့ဆိုးတယ်ဆိုတာကသူတို့ကလူတွေရဲ့တတ်မှတ်ချက်ပဲတတ်မှတ်ချက်မရှိရင်ဒီဟာကြီးကကောင်းတယ်ဆိုတာလည်းမရှိဘူးဆိုးတယ်ဆိုတာလည်းမရှိဘူးဟုတ်တယ်မဟုတ်လားဒါတော့တတ်မှတ်ချက်တွေထားတယ်ဘာသာရေးစည်းကမ်းတွေထားတယ်ရှုပ်ပါတယ်ကွာဖြုတ်ချလိုက်ကိုယ့်ဘာသာကိုလွတ်လပ်လပ်ဆိုရင်ငရဲလည်းမရှိတော့နိဗ္ဗာန်လည်းမရှိတော့ဘူးကောင်းလား ကောင်းတယ်အဲ့လိုကောင်းလို့အဲ့လိုတွေးတာအဲ့တော့ free thinker တွေအဲ့လိုတွေးတာပဲခက်တာကတွေးလို့တော့ရတယ်တွေးလို့ကရတယ်ဒါပေမဲ့အဲ့ဒီသဘာဝတရားတစ်ခုကကိုယ်အတွေးနောက်ကို तू မလိုက်ဘူးနော်လူတွေတွေးတာကအတွေးသက်သက်ပဲဒါပေမဲ့အဲ့ဒီအတွေးနောက်ကိုတကယ်သဘာဝဖြစ်စဉ်ကြီးလိုက်ပြီးတော့ပြောင်းပေးတယ်ဆိုတာမရှိဘူးဘာမှကုသိုလ်အကုသိုလ် ကုသိုလ်လို့သတ်မှတ်တာအကုသိုလ်လို့သတ်မှတ်တာတွေကလူကိုအစွဲဖြစ်စေတယ်နော်ဒါကြောင့်မလို့အဲ့ဒီအဲ့ဒါတွေမစွဲဘဲနဲ့နေလို့ရှိရင်ကောကံဆိုတာကြီးပြတ်ထွက်သွားလားမပြတ်ဘူးမပြတ်ဘူးကြောက်စရာရှိရင်ကြောက်တာပဲကြောက်စရာရှိတဲ့အချိန်ကျရင်ကြောက်တာပဲမကြသေးဘူးတယောက်မှလည်းတယောက် နော်ဦးဇင်းတို့ဟာမွန်ဘက်မှာနေတယ်သူနဲ့ရတာကဒီကအမဲနဲ့ရတယ်ဂျစ်စီနဲ့ရတယ်သူဂျစ်စီဆိုပေမဲ့သူကဟိုလိုကြီးဆိုးတဲ့လူမျိုးမဟုတ်ဘူးလေဒါဒီမှာတော့ဟိုနေဒီနေအင်ဂျီယာချင်းမရှိလို့တော့ဂျစ်စီခေါ်တာဟိုသွားဒီသွားနေလို့ဒါပေမဲ့သူကခရစ်ယာန်ကိုကိုွယ်တယ်အခုနတရုတ်မျိုးသမီးလေးကမကိုကိုွယ်ဘူးသူကဘယ်ချိန်မွေးခဲ့လဲဆိုလို့ရှိရင်သူက cultural revolution တုန်းကမွေးထားလာသူတို့ကဘာသာရေးမရှိဘူးအဲ့ဒီခေတ်ကမွေးတဲ့ကလေးတွေ66နောက်ပိုင်းမွေးတဲ့ကလေးတွေမှန်သမျှက ဘာသာရေးမရှိတဲ့နောက်ထပ်နဲ့မွေးတာအဲ့တော့သူ့အဖေဆုံးတယ်ဒီမှာဆုံးတယ်ဆုံးတဲ့ခါကျသူတို့ဒီမှာလာလေရင်နဲ့သူညီမညီမနှစ်ယောက်တယောက်တည်းလဲစီနေရင်ကနေညီမရှိမှရောက်တော့နေဆုံးတယ်ဆုံးတဲ့ခါကျသူကသူ့ဖေတော်တော်လေးချစ်ပါတယ်ချစ်တဲ့ခါကျတော့နေမတိထိုင်မသာဖြစ်အိမ်မှာနေလို့မရအောင်အဲ့လိုလည်းမဖြစ်ဘူးယောက်ျားတော့ဟာအိမ်နေသူအိမ်လို့မရအောင် အဲ့တော့ဘာဖြစ်လာလဲဆိုတော့ तू စိတ်တဲ့ဘူးဘယ်လိုမှနေလို့မရအောင်အဲ့တော့ဘုန်းကြောင်ရောက်လာတယ်ဘုန်းကြောင်ရောက်လာတော့သူ့ဖေသေးလို့တဲ့အသူ့ဖေသူဆူတောင်းပေးပါအောင်ဆိုတော့ဦးဇင်းတရားထိုင်တော့ကပြီးတော့သူ့အတွက်ရည်စူးပြီးသူ့ဖေနာမည်တွေပဲနော်ကြာနန္ဒာလေးအာယုံပြုအမြတန်းကိုလှုပ်ထားလေးပဲဝေပေးပါတယ်နောက်တော့ကတလားလောက်နေတဲ့ခါပြန်ပေါ်လာတယ်ကြောင်းတော့ရောက်ပါတယ်သူ့ကြောင်းလည်းဘာမှမမေးဘူးတခါမြေကြီးငယ်နေခါရောက်လာပြန်ရောတရားထိုင်ပြီးတော့အဲ့ကြမှာသူ့ကြောင်းရင်ဖွင့်တာ နော်ဘလို့ရင်ဖွင့်လဲဆိုတော့သူ့ဖေသေးတဲ့ခါမှာ तू ကမပြေးတဲ့ကြောင်းသူ့ယောက်ျားကတော့ तू မတန်ချစ်တဲ့ညီရှိတဲ့ခါ तू ကဘာသာရေးရှိတဲ့အတွက်ကြောင့်မလို့ तू ဘာသာရေးယုံကြည်ခြင်းကလေးနဲ့ तू ကဘာပဲပြောပြောဘာသာရေးရဲ့ယုံကြည်ခြင်းကလေးရှိတဲ့အတွက် तू တော့ကလေးငြိမ့်သလောက်ငြိမ့်တယ်ဘာသာရေးရဲ့ဟိုရင်ကြောင့် तू ကဘာသာရေးမရှိဘူးဘာသာရေးမရှိတော့ဘာသာရေးမရှိလဲပူဇော်က तू လွတ်သလား မလွတ်ဘူးသူချစ်တဲ့အဖေသေးတယ်အဖေသေးတော့သူလည်းပူတာပဲဘာသာရေးရှိတာမရှိတာ ਨੇ မဆိုင်ဘူးအဲ့ဒီပူတဲ့အချိန်စိတ်သောကရောက်တဲ့အချိန်စိတ်တွေဖြီးစည်းတဲ့အချိန်မှာဒီဖြီးစည်းတဲ့သောကကိုဘာနဲ့ဖြည့်မလဲအဲ့ဒါစဉ်းစားကြည့်ဟောလူကဖြည့်စရာရှိတယ်သူယောက်ျားသူယောက်ျားသူညီတွေတော့ကဟိုလဲဆိုမဲ့သူကနဲ့သူပဲနော်ခရစ်ခရိယံဘာသာထုံးစံစဉ်လာရသူတောင်းကြတယ်ဘာလို့ကြညာလို့ကြတယ်ပေါ့နော် အဲ့ဒါလေးတွေရှိတယ်ဒါတော့ဖြည့်သိမ့်စရာရှိတယ်ဓာတုကဖြည့်သိမ့်စရာမရှိဘူးဒါတော့ဖြည့်သိမ့်စရာမရှိပေမဲ့သူ့စိတ်ထဲမှာအဖေသူနာမှာရှိနေတယ်ကဲအဲ့ဒါကိုပြောချင်တာတခြားကြောင့်မဟုတ်ဘူးသူတို့ cultural revolution တော့ကမွေးတဲ့ဘာသာရေးမရှိဘူးလို့ယူထထားတယ်နော်ဘာသာရေးမရှိဘူးဘာသာရေးမရှိဘူးကဲကံမရှိဘူးလို့ပြောတာ ਨੇ မတူဘူးမနေဘူးလားကုသိုလ်အကုသိုလ်မရှိဘူးနောက်ဘက်ပြီးပြီ ဒါပေမဲ့သူစိတ်ထဲမှာတကယ်အဲ့ဒီဟာကသင်ကြားချက်နဲ့တကယ်လက်တွေ့နေရမကိုက်ဘူးဖြစ်နေတယ်သူစိတ်ထဲမှာအဖေကသူ့နားမှာရှိနေတယ်ဒါတော့ကျောင်းကိုရောက်လာတဲ့အချိန်မပြောသလဲဆိုရင်မိတခုကတော်တော်ထူးဆန်းနေတယ်ပိုးဆုံးပြုလို့နေမှာပေါ့အဲ့ဒီမိကသူဒီလိုလေးပဲသူ့ရဲ့ညနေအိတ်တဲ့အခန်းပေါ်မျက်နှာချင်းမှာဒီလိုလေးဝဲလဲဝဲလဲဖြစ်နေတာတိပြန်ကလည်းထိုးထားတာမရှိဘူးတဲ့သူခန်းထဲမှာဘာမီးမှမထားဘူးညဘက်သူသူမီးအိတ်မီးလေးရှင်မအိတ်တတ်လို့ ဒီမိဟာမပြောက်တဲ့အတွက်အဲ့ဒါသူဒါလေးက तू မြင်နေတယ်သူယောက်ျားကြည့်တော့ तू မမြင်ဘူးတဲ့ဒါအဖေဖြစ်မထင်နဲ့တဲ့နောက်တော့လဲ तू အဲ့ဒီမိလက်ပြန်ပြောက်သွားတယ် तू ပြောပြတာဒါတော့ဦးဇင်း तू ပြောတာပဲနားထောင်နေတယ်ဩ तू ဟာယဉ်ကျေးမှုတော်လိုင်းကာလမွေးခဲ့ပေမဲ့ तू ဘာသာရေးမရှိဘူးမရှိပေမဲ့ तू စိတ်ထဲမှာ तू ဖေ तू နားမှာရှိနေတယ်လို့ဆိုတဲ့ဟာက तू तू defense က तू မှာဖြစ်နေတယ် နော်အဲ့ဒီတော့သူကပြောပြတယ်ငါယောက်ျားနဲ့ငါကွာတာအဲ့ဒါပဲတဲ့သူကလည်းငါယောက်ျားဘာသာရေးရှိတဲ့အတွက်သူ့မှာဖြည့်စရာရှိတယ်ငါမှာဘာသာရေးမရှိတော့တဲ့ငါဖြည့်စရာမရှိဘူးတဲ့အဲ့ဒါနဲ့ငါ website တွေနဲ့ဟိုရှာတီရှာနောက်ဆန်နီဘေးကဒီလာရှင်ကြောင်းတစ်ကြောင်းရှိတယ်လေဒီဒီဒီကြောင်းတစ်ကြောင်းအဲ့ဒီကဒီလာရှင်လေးနဲ့ဆက်မီအင်တာနက်ကနေပဲသူအဲ့လိုလိုတရားလေးဘာတွေဟိုရင်ဖြစ်နေနေတဲ့ဖုန်းကြောင်းကိုသွားနော် နည်းနည်းကုသိုလ်ကောင်းမှုလှုပ်ဆူတောင်းအမျှဝေထုံးစံတိုင်းပြောတာပေါ့လေအဲ့ဒါနဲ့ကြောင်းရောက်လာတဲ့ခါဦးဇင်းရကဆက်ပြောပြသူကြောင်းဟုတ်တယ်နင်းလှုပ်တဲ့နယ်နင်းစိတ်ထဲမှာဒီလိုခံစားမှုလှုပ်တဲ့အတွက်နင်းတို့ဘာမှနင့်နာတာလည်းမရှိဘူးနင်းကိုနဲ့ကအခုဝန်ခံတဲ့ထက်မှာနင့်ဖေနေနားမှာရှိတယ်ဆိုတာငါတို့ကနင့်ကိုဘာသာရေးငါဘက်ကပြောရင်ဟုတ်တယ်လို့ပြောမယ်နင့်ဘက်ကပြောရင်လက်ခံခြင်းမလက်ခံငါတို့ကဒါမဟုတ်နင်းတို့မယုံတော့အတင်းတော့မတိုက်တွန်းဘူးသို့တော့နင်းဒီသမီးတယောက်ဖြစ်တဲ့အတွက်ကြောင့်နင့်စိတ်ထဲမှာဒါလေးလှုပ်လို့နော်ဒါဟာအဖြစ်အတွက်ကောင်းတယ်လို့ထင်လှုပ်သင့်ပါတယ် နန်းသမီးတယောက်ပဲနော်လောကအရာဒါဖေးအတွေ့ပေးဆက်တယ်ဆိုတာမျိုးကလုံးသက်ပါတယ်လို့ဦးဇင်ကသူပြောပြတယ်ပြောပြပြီးတော့သူသူကြောင်မှာမိလေးပါလေးလူအများလေးပါလေးဝေပေါ်လေသူလည်းလည်းတရားထိုင်အဲတော့သူလည်းတော်တော်လေးတက်တာရရသွားပါတယ်ပေါ်လဲပေါ်သွားပါတယ်ဆိုတဲ့ခါကျတော့အခုနပြောပြီတေခြင်းတရားနောက်ရင်ဆိုင်လာတဲ့ခါကျရင်မသေးခင်နှောင်းကတော့အကြောင်းမျိုးမျိုးကြောင့်မလို့ ဒါတွေကိုကိုကတိတ်ပြီးတော့အလေးနဲ့မထားပေမဲ့ကိုယ်တိုင်ထိကြပြီပူကြပြီဆိုတဲ့အခါကျတော့အာကိုရာကရှားတယ်နော်ဒါတော့ဒီနေရာမှာကိုလည်းဒီစခန်းကတင်းနေကြရင်သွားမှာ ဖြစ်တဲ့အခါကျတော့ဒါလေးကကြိုပြင်သင့်တယ်နော်မိဆိုတဲ့အမျိုးဒီဘသူကံကံပူတာပဲဗုဒ္ဓဘာသာကံလည်းပူတယ်ခရစ်ယာန်ကံလည်းပူတယ်မွတ်စလင်ကံလည်းပူတယ်ဘာသာရေးမရှိတဲ့ free thinker တွေကံလည်းပူတယ်တောတဲ့နေတဲ့လူတွေကံလည်းပူတယ်နှက်ကိုးကွယ်တဲ့သူတွေကံလည်းပူတယ်ဒါ natural ဟိုရမယ်ဟောတယ်မ nature ပဲပူတဲ့သဘောရှိတယ် တော့ natural law ဆိုတဲ့သဘောတည်းလူတွေရဲ့အတွင်းနောက်ကိုမလိုက်ဘူးအမှန်တရားသူ့ဘက်မှာပဲနေတယ်လူတွေကသိအောင်ကြိုးစားယူရတယ်လူတွေကမသိလို့ငါ့ကိုမသိကြဘူးဆိုပြီးတော့သဘာဝတရားကလူတွေရဲ့အတွင်းနောက်ကိုလိုက်ပြင်ပေးတာမျိုးမရှိဘူးနော်အဲ့ဒါတော့ကောင်းပြီအသက်ရှင်လာတဲ့တ attva မှန်သမျှဒီတေမဲတေမဲဆိုတာကြီးကိုနမိတ်မရှိဘူးဆိုပြီးတော့လက်မခံရင်တေမာလွတ်သလားမလွတ်ပါဘူးဟုတ်တယ်မဟုတ်လားမလွတ်တော့ဖြစ်မှာကိုကြိုတင်စဉ်းစားထားရင်တဲ့ အဲ့ဒီဖြစ်တဲ့အချိန်ကျတော့တက်တာတယ်ဒါကဘုရားရဲ့သင်ကြားချက်ပဲအဲ့တော့အဲ့ဒီလိုမျိုးကြိုတင်မတွက်တဲ့ပုံကောများအခုနကပြောတဲ့ဟာတွေကိုကြိုတင်တွက်ထားတဲ့သူထက်ပို့ပြီးတော့ခံရပါတယ်ဘာတွေဖြစ်တတ်တယ်လဲတေဂာနိမှာမကောင်းတဲ့မှုအကုသိုလ်ကရှိသူများဆိုတာကုသိုလ်အကုသိုလ်ကံကိုလက်မခံဘဲနဲ့ဒါရှိတယ်လို့လုံကျင်တောင်သိဟုတ်လိမ့်မယ်မထင်ပါဘူးဆိုတဲ့တန်တရားနဲ့အကုသိုလ်ကိုရဲရဲတင်းတင်းပြုခဲ့တဲ့သူတွေကတကယ်တမ်းသေကနီးတော့ဗာနမိတ်တွေထင်လဲ မကောင်းနမိတ်ထင်တဲ့အခါကျမှဟာသူ့ကိုတခါတည်းဆွဲသလိုရမ်းသလိုတွေဖြစ်ပြီဆိုတဲ့အခါကျတော့ငါပဲသွားရမယ်လဲဆိုတော့နောက်ထပ်သွားရမယ်သူ့ရဲ့နောက်ဘဝအရက်ကထင်းပြီဒါတော့အဲ့ဒီမှာဘာထင်းလဲဆိုတော့တောင်ရိပ်ကြီးဟာတောင်နာမှာနေတဲ့ရွာတွေပါကြည့်ပါလားလို့ညနေပဲဟိုရင်ဖြစ်ပြီဆိုရင်တောင်ရိပ်ကြီးရွာဘုတ်ထိုးသွားသလိုမျိုးနော်ဒါတောင်နာနေဘူးမှသိတာဦးဇင်းတို့တောင်နာတွေပါနေဘူးတော့တောင်နာနေလို့ရှိရင်နေအစိုးကြီးဆို၃နိုင်ခွဲလောက်ဆိုဆောင်းနေဆိုဝင်သွားမှရှိတော့တောင်ကြီး ဆိုတော့အဲ့ဒီခါကျလို့ရှိရင်သူများတွေကနေတွေကဟိုးခါလန်းလန်းမှာကြည့်လေနေတွေပူနေတယ်ကိုကအမဲနေပြီဒီမှာအဲ့လိုတောင်အရေးကြီးထိုးသလိုနော်မဲမဲမောင်မောင်အရေးကြီးတွေဝင်လာပြီတနည်းတိတ်ပြင်းထန်တဲ့အာယုနဲ့မြေလုံးတွေမှာစူးစူးဝါးဝါထင်ပြီဆိုတဲ့ခါကျတော့အဲ့ဒီဒေဂာနီလူကအဲ့ဒီအရေးနမိတ်ကြီးတွေမကောင်းတဲ့အမြင်အာယုဇိုးတွေဟာနှိမ့်ဆက်ပြီတဲ့အဲ့ဒီမှာအဲ့ဒါဒေဂာနီလူရဲ့ဒုက္ခပြောတာကဲကောင်းပြီအာဟုသူရှိတဲ့လူကတော့ဒီရိတ်တွေထင်လို့ကောင်းမကောင်းတဲ့မိတ်တွေအာယုန်တွေထင်လို့ ဒုက္ခဖြစ်တယ်ဆိုရင်ကောင်းတဲ့လူကြတော့ဗောလွတ်သလားမလွတ်ဘူးတဲ့နော်မြတ်တာပုံပြောတယ်ဒုက္ခကဘယ်သူမှမျက်နှာလိုက်တာမဟုတ်ဘူးကောင်းမှုကုသိုလ်ကရှိတဲ့ပုံကိုယ်တွေကြတော့လည်းပဲကိုယ်မှချစ်တဲ့သူခင်တဲ့သူလေးစားတဲ့သူကိုယ့်တပည့်တွေသားတွေမြေတွေဇနီးမြမရှိဘူးလားလို့ကိုယ်ပိုင်ထားတဲ့ပစ္စည်းတွေရှိတယ်ဆိုတဲ့အခါကျတော့လည်းအဲ့ဒီကိုချစ်ခဲနဲ့ပေါင်းသင်းကိုယ့်ရဲ့တပည့်သားတွေသားမီးဇနီးမြသမီးသားတွေလင်ယောက်ျားတွေဒါတွေနဲ့ခွဲဖို့အရေးသူလည်းခက်တာပဲ ကိုပိုင်ထားတဲ့ပစ္စည်းတွေခြံခဲ့ရမယ်ဒါတွေလည်းခက်တာပဲဒါတော့အဲ့ဒီခွဲခွာဖို့ခက်တာကိုပြောတာပြီးတော့တခါနော်ယောဂနှိမ့်စစ်တဲ့သူကလည်းအဲ့ဒီယောဂကိုအကြီးအကျယ်ခံရတာတေဂာနိလူကဟောသူခန္ဓာကိုယ်ဟာသွားပြီးတော့မှထိလို့ရှိရင်အဲ့ဒီအချိန်ဟာတာတာလေးကင်တာတောင်တော်တော်ကြီးကိုနာတယ်လို့ပြောတယ်စာပေရကိုကလည်းဒီဘဝမှာတေဂာနိလောက်ကမဖြစ်သေးဘူးဆိုတော့ မတူဘူးလို့ပြောတယ်နော်အမတန်နာတယ်ဒါကိုနာတာလည်း तू မပြောနိုင်တော့ဘာဖြစ်လဲလဲဆိုတော့မျော့သွားပြီလေမျော့သွားပြီဆိုတော့အဲ့ဒီတေခါနီးအချိန်ကာကလာပြီးလို့ရှင်နားလည်းပါတယ်လူတွေကမကြောက်ထင်ပြီးတော့မှဟိုလိုလိုပြောဒီလိုလိုပြောကွချီကွချီကွချီ तू မသိဘူးတော့ဘာဘူးထင်ပြီးအဲ့ဒါတွေဟိုမှာအကုန်ကြားနေတာအဲ့ဒါတွေသတိထားနော်အဲ့ဒါတွေတေခါနီးလူနာမှာတောင်းမို့စကားသွားမပြောနဲ့နော်ကောင်းတဲ့အရာသာပြောခြင်းပြော तू သူ့အတွက်ကောင်းနိုင်မဲ့အရာမျိုးကိုပြောခြင်းပြောမကောင်းတဲ့အရာသွားမပြောနဲ့သူကမပြောနိုင်ပေမဲ့ဘာဖြစ်သေးလဲကြားသေးတယ်ကြားသေးတယ်ကြားသေးတယ်နော်သေးတာဒီအမတန်ဆန်းကျင်တာအဲ့တော့ကောင်းပြီဝေဒနာနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်ကလည်းပဲရိုးရိုးနာတဲ့အချိန်ထက်ဒီကနေ့ကျရင်အများကြီးအစတွေမောင်းမြောင်းများစွာတိုးပြီးတော့နာတယ်တဲ့ခန္ဓာကိုယ်ရဲ့ဒုက္ခကိုအကြီးကျယ်ဒီမှာခံရတာ နာတယ်လို့လည်းမအော်နိုင်တော့ဘူးမပြောနိုင်တော့ဘူးပြီးတော့မြည်တိဘဝကိုရောက်မှမှမသိကဲဒီဘဝကိုနာတာကိုဥပိ္ပခာရှုထားလို့ရတယ်ပဲထားပါအောင်တဲ့နောက်ဘဝကြီးလှမ်းမြော်ကြည့်လိုက်တော့ဘယ်ရောက်မှမှမသိဘူးဘယ်ရောက်မှမှလည်းမသိဘူးအဲ့ဒါထားပါအောင်ကဲကိုမရောက်ဘူးတဲ့တခါမှမရောက်ဘူးတဲ့ဒေသကိုတယောက်တည်းသွားရမယ်ဆိုရင်ကဲအဲ့ဒါပဲစဉ်းစားကြည့်ကိုစိတ်တဲ့ဘယ်လိုနေလဲကြောက်တာပေါ့ဟိုကြရင်ငါဘယ်လိုတွေနဲ့တွေ့မှာလဲ သူတို့ကဘလို့စစ်ဆာညမှာလဲနဲ့ကိုင်းဒါတောင်မှလူလူချင်းဘာပဲပြောပြောစကားမတန်အောင်လက်ညှိုးလေးထိုးပြောလို့ရတယ်လူစတဲ့သဘောသဘာဝအရာဆက်သွယ်ရရှိသေးတယ်နော်ဒါတောင်ကြောက်သေးတာဟိုမှာကြတော့ကိုဘယ်ရောက်မှမလဲမသိဘူးလူကသွားရင်လူပုံကိုရောက်တယ်နော်ဘယ်သွားသွားလူပြည်ကိုပဲရောက်မှာပဲကြော်မရောက်ဘူးအခုသေမှလူပုံမဟုတ်ဘူးလူပုံတွေ့မသေးကြဘူးလူပုံရပြန်ရောက်ချင်းရောက်မယ်ငရဲရောက်ချင်းရောက်မယ်တလိဆန်ဖြစ်ချင်းဖြစ်မယ်ပြောလို့မရဘူး အဲ့ဒီလိုမျိုးအနာဂတ်ကလည်းဘာမှမသိတဲ့အတွက်အဲ့ဒီကိုတွေးကြောက်တာကတစ်မျိုးပြီးတော့ခုနပြောပြီးတယောက်တည်းသွားမှာဖြစ်တဲ့အတွက်အဲ့ဒီဟာကိုစိုးရင်ကြောက်လန့်တာကအများကြီးပဲတဲ့ဆိုတော့အဲ့ဒီဒုက္ခတွေကဘာကိုစွဲဖြစ်တယ်လဲဆိုရင်ဒီသေရခြင်းကိုအစွဲပြုပြီးဖြစ်တဲ့ဒုက္ခပြောချင်တာကသေတိုင်းသေတိုင်းဖြစ်တဲ့ဒုက္ခဒါတော့အဲ့ဒီဒုက္ခတွေကအလုံးနဲ့ဆိုင်တယ်ဒါတော့အဲ့ဒီသေခြင်းဒုက္ခမှာ လူစွန်းတို့တေပုံ၃မျိုးလေးလည်းနည်းနည်းလေးဈာညက်လေ့လာကြည့်အောင်ဆိုတဲ့တေပုံ၃မျိုးနံပါတ်၁ကဘာတယ်လဲဆိုရင်ခဏိကမရဏအလုံးသိကြတယ်ခဏိကမရဏခဏတိုင်းခဏတိုင်းသေတယ်ဒါတော့အမြဲတမ်းသေနေတယ်လို့ပြောတဲ့စကားလုံးကဒါကိုပြောတာဒါတော့အမြဲတမ်းသေနေတယ်ဆိုတာကဦးဇင်းတို့ဒီရုပ်တင်နာနေဆိုတဲ့သဘောတည်းအမြဲတမ်းပြောင်းလဲဖြစ်မနေဘူးလားဖြစ်နေတယ်လေဥပ္ပတိပင်ဥပ္ပတိပင်ဖြစ်လိုက်ဖြစ်တီးပြစ်ဖြစ်တီးပြစ်ဟုတ်တယ်မဟုတ်လားဖြစ်တီးပြီးရင်ပြစ်တယ် ဆိုတော့အဲ့ဒီပြစ်တာလေးဟာစိတ်တလုံးတိုင်းတလုံးတိုင်းမှာအလုံးစီအလုံးစီမှာ တလုံးပေါ်လာတစ်ခါသေးပဲလေဒီဒီပြစ်စိတ်တလုံးသေးပြီးမှသာလျင်ပျောက်ပြီးချုပ်ပြီးမှသာလျင်နောက်စိတ်တလုံးကလည်းပေါ်လို့ရတာအနန္တရပစ္စည်းတတ္တိနေဟုတ်တယ်မဟုတ်လားဒီလိုတလုံးပျောက်သွားမှနောက်တလုံးကပေါ်လို့ရတာဖြစ်တယ်လို့ဒီပေါ်ချင်းပျောက်ချင်းဖြစ်ချင်းပြစ်ချင်းဒီလဲသူ့ရဲ့သဘာဝကြီးဖြစ်နေတဲ့ခါကျတော့ဒါကြီးလည်းရက်တက်မသွားဘူးပြောင်းလည်းမသွားဘူးဆိုတဲ့ခါကျလို့ရှိရင်စိတ်တလုံးမှာတစ်ခါသေးရင် ခန္ဓာကိုယ်ထဲမှာဖြစ်တဲ့အသေးဒါဒီပြင်ခန္ဓာမှာဖြစ်တာမဟုတ်ဘူးကိုယ်ခန္ဓာမှာရှိနေတဲ့ရုပ်နဲ့နာမ်ဒီတစ်ခါဖြစ်တစ်ခါပြောက်တစ်ခါသေးဆိုရင်ဒီအသေးဟာဘု து အသေးလဲကိုယ်သေးနမိတ်မရှိဘူးများမထင်နဲ့ဒါဟုတ်ဘာမှနမိတ်မရှိစရာအကြောင်းလည်းမရှိဘူးသေးနေတာပဲဒါဒါကြောင့်မလို့မဟုတ်ဆရာတို့ရဲ့ဒါအများနဲ့ထက်တဲ့သုံးတယ်လေလူတွေအများနဲ့သေနေတာပဲဆိုပြီးတော့နော်တောင်မင်းဆရာတို့ကြီးကပြောတယ်သူเจ้าမှမွေးနေမလို့အောင်မွေးနေလို့ချင်းအချိန်တန်းလုံနေရလိမ့်မယ်တဲ့ဘာဖြစ်လို့လဲစိတ်ကအများနဲ့ပြောင်းနေလို့နော် ဒါတော့တဘွားတစ်ခါမွေးတာကတော့ဒါပညာအနေနဲ့ဟိုရင်ပေါ့လေအင်မတန်ထင်ရှားတဲ့အနေနဲ့သို့တော့ဒီရုပ်တင်တန်နေပြောင်းလဲမှုကိုကြည့်မယ်ဆိုရင်တစ်ခါတမွေးတဲ့မွေးတတည်ရဲ့တည်နေတာလို့ဆိုလို့တယ်ဒါတော့မွေးခြင်းတည်ခြင်းဖြစ်ခြင်းပြစ်ခြင်းအဆက်ကိုပဲဒါကြီးပဲဒါဘဝအနေနဲ့သတ်မှတ်ထားတာဒါကြောင့်ဖြစ်အဲယုံနံတရားတွေရဲ့ဥပတ္ထိပင်ဖြစ်တိုင်းဖြစ်တိုင်းတည်သွားတာကိုစိတ်တစ်ချက်တိုင်းတစ်ချက်တိုင်းမှာပါလို့ခဏိကမရဏဘာလို့ခေါ်လဲ ခဏိကမရဏဒါအချိန်တိုင်းရှိတယ်အဲနောက်ဒုတိယတစ်ခုကနံပါတ်1ကပါတယ်လဲအဲသမုတိမရဏဦးဇင်းတို့ခုပြောပြောနေတဲ့သမုတိအဲ့ဒါကြတော့သမုတိဆိုတာကတကယ်အစ်စ်သေးတာမဟုတ်ဘူးတဲ့ဘာဖြစ်လို့လဲဆိုရင်သေးတဲ့ခါကျရင်ဥဖြူသေးတယ်ဆိုရင်ဟေးဥဖြူမသာသွားလိုက်ဖို့ကြအောင်ဆိုဒီလိုပြောတာမဟုတ်လားဥမဲ့သေးရင်ဥမဲ့မသာသွားလိုက်ဖို့ကြအောင်ဆိုဟာဟိုဘက်ကအပင်ကြီးတော့တေးရပင်ကြီးသေးရင်ဟာတေးရပင်ကြီးတော့တေးသွားပြီ ဆိုတဲ့အခါကျတော့တကယ်သေးတဲ့နေရာမှာပရမတ်အရှိကိုတကယ်ကောက်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီဥဖြူဆိုတာရှိတာမဟုတ်ဘူးမွေးလာပြီးမှသူ့ကိုသူများနဲ့မတူအောင်နာမည်လေးတစ်လုံးပေးထားအောင်မှဖြစ်မယ်ခေါ်စရာရှိအောင်ဆိုဥဖြူလို့ပေးလိုက်တာဒါပေမဲ့တကယ်လူခန္ဓာကိုယ်မှာဥဖြူဆိုတာကိုထောက်ပြီးတော့ရှာလို့ရရလားလို့မရဘူးနာမည်ပညာနေပညာဆိုတာသေမမသေးပဲဟုတ်တယ်မဟုတ်လားပညာဆိုတာအာကာသဆိုတဲ့သဘောမျိုးတွေပညာဆိုတဲ့သဘောမျိုးမသေးဘူးပျောက်တာပြက်တာလည်းမရှိဘူးဒီတိုင်းကြီးနိဗ္ဗာန်ဆိုတာလည်းဒီတိုင်းပဲ နော်ပျောက်တာပြစ်တာမရှိတာပညာရဲ့နိဗ္ဗာန်ရဲ့ပဲရှိတယ်ဆိုတဲ့ခါကျတော့ဒီပညာကြီးပညာမသေးတယ်ဆိုတာမရှိဘူးခေါ်လို့ရအောင်ပေးထားတာနာမည်ပေးတာဒါတော့တကယ်ဥဖြူသေးတယ်ဆိုတဲ့အခါမှာတကယ်ဘာတွေပျောက်သွားပြက်သွားလို့သေးတယ်လဲဆိုရင်ဇီဝိတယုတ်နံနေပြက်သွားတာ နော်ထားပါတော့လူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အာယုဆိုတဲ့ယုတ်ဇီဝိတနံဇီဝိတနောက်ပြီးတော့မှပါရမောလားလို့စေတသိက်ဘဲနဲ့မှာဇီဝိတ္တိစေတသိက် ရုပ်ပိုင်းထဲမှာဇီဝိတရုပ်နော်ရုပ်တွေကိုသေမသွားအောင်လို့ထိန်းထားတာရုပ်ဇီဝိတထိန်းတယ်နံတရားတွေပျောက်ပြတ်မသွားအောင်ထိန်းတာကသူ့ရဲ့နံသဘောတွေအလုံးလုံးလို့ရအောင်ဆက်ပြီးထိန်းပေးတာနံဇီဝိတဒီဇီဝိတနှစ်ခုကထိန်းထားတာဒါတော့သေတဲ့အချိန်ကျတော့အဲ့ဒီအာယုလို့ခေါ်တဲ့ဇီဝိတရုပ်တွေရောနံကိုချုပ်သွားတာဒါတဲ့တဲ့ပြောရင်အဲ့ဒါပဲဆိုတော့အဲ့ဒီချုပ်သွားတာကသမုဒိနေဘယ်ကခေါ်တော့သေတယ်လို့ခေါ်တာဒါတော့အစစ် တကယ်ပရမတ်နယ်ပယ်မှာဖြစ်တာကဇီဝိတယုံနံယုံဇီဝိတနံဇီဝိတတွေချုပ်သွားခြင်း အပြင်ကခေါ်တော့ဥဖြူသေးတယ်လို့ခေါ်လိုက်တယ်ဒါတော့ပရမတ်ကိုမပြောဘဲနဲ့ပညာကိုပြောတဲ့အတွက်ဒီဥဖြူကတကယ်သေးတာဥဖြူရှိတာမဟုတ်ဘူးတကယ်ရှိတာကဇီဝိတယုံနဲ့နံပဲရှိတယ်ဆိုတော့မရှိတဲ့ဥဖြူကိုတတ်ပြီးတော့ခေါ်လိုက်တဲ့အခါမှာသမုဒိမရဏလို့ခေါ်တယ်နော်ဥဖြူသေးတယ်ဥမဲသေးတယ်သေပင်သေးတယ် အဲ့လိုမျိုးတွေဆိုတာဒါသမုတိမရဏတကယ်အဆက်မဟုတ်ဘူးအဆက်ကလူတယောက်အနေနဲ့ပြောမယ်ဆိုရင်အာယုဆိုတဲ့အခုနပြောတဲ့အသက်ကုန်ဆုံးသွားခြင်းဥဒမာခန္ဓာကိုယ်ရဲ့ body temperature ပျောက်ထွက်သွားခြင်းချုပ်သွားခြင်းခေါ်တယ်ပြီးတော့မှဝိညာဏအသိစိတ်တွေအကုန်လုံးချုပ်သွားခြင်းပြောမယ်ဆိုရင်ရုပ်ရောနာမ်ရောချုပ်သွားတာပြောတာအဲ့ဒီချုပ်သွားတာကိုပညာဘက်ကဒါမရဏပဲ ဒါပေမဲ့ဦးဇင်းတို့ကဒါတွေကိုဟာအခုနပြောတဲ့ရုပ်ဇီဝတ္တကြီးချုပ်သွားပြီနံဇီဝတ္တကြီးချုပ်သွားပြီရုပ်အဲ့ဒါဇီဝတ္တယုတ်ကြီးချုပ်သွားပြီဆိုလို့ရှိရင် तू ကသမုဒိနယ်ပဲကြတော့ပြောလို့မရဘူးလေပြောလို့မရတဲ့ခါကျတော့သူ့နာမည်ပြန်တက်ရပြန်တယ်အာဥဖြူသေးတာဥမဲ့သေးတာဒီလိုပြောရတယ်ဒါကြောင့်တကယ်သေးတာတော့ဥဖြူမဟုတ်ဘူးတကယ်ချုပ်ဆုံးတာကယုတ်နံဇီဝတ္တတွေချုပ်ဆုံးသွားတာဒါပေမဲ့ခေါ်လို့ရအောင်တော့ဘယ်လိုခေါ်လဲဆိုနာမည်နဲ့တက်ခေါ်ရတယ်ဥဖြူသေးတယ်ဥမဲ့သေးတယ်ဒါကြောင့်မရှိတာကို တင်စားပြီးတော့ခေါ်တာဖြစ်တဲ့အတွက်တမုဒိမရဏဥပ္ပယဘယ်တော့မှမသေးဘူးသေပြီးလဲဥပ္ပယမကြံခဲ့ဘူးလားလောသူနာမေးချက်ရှိနေတာပဲလေဟုတ်တယ်မဟုတ်လားတကယ်ဒီချုပ်သွားတာကဒုက္ခနာကိုတိဆောက်ထားတဲ့ရုပ်တဏ္ဍာန်တွေချုပ်သွားတယ်ကောင်းပြီနံပါတ်3ကဘာလဲဆိုရင်သမုတ်စေဒမရဏအေးအဲ့ဒီအသေးကနောက်ဆုံးအသေးပဲသမုတ်စေဒမရဏဆိုတာ အာသောကုန်ခံပြီးတဲ့ဘုရားတွေရဟန္တာတွေနောက်ထပ်ဘာမှပြန်မဖြစ်တော့ဘဲနဲ့အမြင့်ပြတ်တေလွန်တော်မူခြင်းကို သမုတ်စေရမရဏလို့ခေါ်တယ်။သမုတ်စေရမရဏဆိုတာခန္ဓာကိုယ်ကိုတိဆောက်ပေးတဲ့ကိလေသာတွေပြောတာပဲ။တဏိတဏှာခန္ဓာကိုယ်ဘဝခန္ဓာကိုတိဆောက်ပေးတာကတဏှာတိဆောက်ပေးတာ။တိဆောက်ပေးတဲ့တဏှာမရှိတော့ဘူးဆိုလို့ရှိရင်နောက်ထပ်ဘဝတိဆောက်လို့ရသေးရဲ့လား။မရတော့ဘူး။ဒါတော့ကိလေသာအာသောကုန်ပြီဆိုလို့ရှိရင်အဲ့ဒီဘဝမှာ ဘုရားတော်လကောင်းယန္တာတော်လကောင်းဖြစ်ပြီဆိုရင်ကိလေသာကုန်ခန်းသောပုဂ္ဂိုလ်တွေတည်ဆုံးခြင်းပြန်လွန်တော်မူခြင်းပြိဋိဘံဆန်ခြင်းသည်နောက်ထပ်ပြန်မဖြစ်တော့တဲ့အတွက်ဟောဒီတည်ဆုံးခြင်းမျိုးသည်အမြင့်ပြတ်တည်ဆုံးခြင်းအပြီးတည်ဆုံးခြင်းဒါဒီဘက်ကပြောတာဒါပေမဲ့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေပြိဋိဘံဆန်သွားတဲ့ပုဂ္ဂိုလ်တွေပဲကြတော့ तू ကအဲ့ဒါမသေးတဲ့ဘက်ကိုရောက်သွားတာဟုတ်ရဲ့လားအဲ့ဒါမသေးတဲ့ဘက်ရောက်သွားတာဦးဇုံတို့ဘက်ကဒီဘက်ကဓာတ်နှစ်ခုပဲခွဲအကောင်နဲ့အကောင်နဲ့အထဲတွေအထီးတွေမှတွေပြောတာရှုပ်တယ် ဒီဘက်ချမ်းကြီးနော်ဒီဘက်ချမ်းကြီးသည်ဘယ်ဘက်ညာဘက်ကြည့်လိုက်ပေါ့ဒီဘက်ချမ်းကြီးသည်ဘယ်ဘဝကိုပဲရောက်ရောက်ဖြစ်ပြက်ဒါကတချမ်းအဲ့ဒီဖြစ်ပြက်ကဘယ်ဘဝကိုရောက်ရောက်ရှိနေတာဖြစ်တဲ့အတွက်ဖြစ်ပြက်ဓာတ်သဘာဝထားလိုက်တော့လူနဲ့လူနာမမတတ်နဲ့အဲ့ဒီဖြစ်ပြက်ခြင်းဓာတ်သဘာဝတစ်ခုကနေပြီးတော့မှဖြစ်ခြင်းပြက်ခြင်းလှုပ်ရှားခြင်းမတည်ငြိမ်ခြင်းသဘောဟိုဘက်က ပြောင်းပြန်ဓာတ်သဘောတစ်ခုကိုဝင်သွားတာပြောတာဆိုတော့ဓာတ်ဆိုတဲ့သဘောမျိုးဒီအမြဲတမ်းဆန့်ကျင်ပဲရှိတယ်မဟုတ်လား အပူရှိရင်အဲ့ဒါပြောတာအပူရှိရင်အေးရှိတယ်အလင်းရှိရင်အမောင်ရှိတယ်အဲ့ဓာတ်တဘာဝဦးဇင်းတို့ကအပူဘက်မှာနေတာခုဆိုတဲ့အခါကျတော့အဘိပိုင်ငြိမ့်သွားတာနောက်ထပ်သေစရာခန္ဓာမရှိတော့ဘူးဒါကြောင့်နိဗ္ဗာန်ကိုဂုံဘုတ်တစ်ခုတည်းမှာအမတဗါတယ်လေအမတသေခြင်းမရှိဘူးအစ္ဆုတရွေချောင်းခြင်းမရှိဘူးဒါနိဗ္ဗာန်ဂုံဘုတ်တည်းနော်ဒါပေမဲ့ဦးဇင်းတို့အခုပြောလိုက်တာကြီးကတကယ်တမ်းသူ့ဘက်ကကြီးမတရားဘူး တကယ်တမ်းပြောရရင်ဦးဇင်းတို့ကသေပဲနိဗ္ဗာန်ဘက်ကမသေပဲဟုတ်တယ်မဟုတ်လားနိဗ္ဗာန်ကိုအမတအစ္ဆုတလို့ပြောထားတာရွေလျှောခြင်းမရှိတော့ဘူးနော်ပြောင်းလဲခြင်းမရှိတော့ဘူးဖောက်ပြန်ခြင်းလည်းမရှိတော့ဘူးတသမတ်တဲ့တည်ငြိမ်တဲ့တူသူကတန်တိဂုံနဲ့ပြည့်စုံတယ်ငြိမ်ခြင်းလှုပ်ရှားမှုသဘောပြောင်းလဲမှုသဘောမရှိတော့ဘူးဦးဇင်းတို့ဒီဘက်မှာနော်နိဗ္ဗာန်ဘက်ကိုမရောက်သေးခင်ဒီဘက်ချမ်းဆိုပါတော့ဒီဘက်ချမ်းမှာနေကြတဲ့ပုံကိုယ်တွေက ဖရာရန်တာဖြစ်လို့ကိလေသာကုန်တယ်ဆိုတဲ့ခန္ဓာကိုယ်တောင်မှညာသားပေးရလားမညာဘူးနာစရာရှိနာအိုစရာရှိတော့အိုရတာပဲသေစရာရှိတော့လဲသေရတာဘာဖြစ်လို့လဲဒီခန္ဓာကိုယ်စောက်ထားတဲ့ဓာတ်သဘာဝဘက်ကသေဖြစ်ဖြစ်နေလို့ပြောင်းလဲလဲတဲ့ဘက်နော်ရွေရှားမဲ့ဖြစ်ဖြစ်နေတယ်အိုရတဲ့သဘောနာရတဲ့သဘောသေရတဲ့သဘောနဲ့စောက်ထားတာအတွင်းကကိလေသာကုန်ခြင်းမကုန်ခြင်းတစ်ခုလေးပဲกว่าတယ်မကုန်တဲ့အဲပုံကိုကြတော့နှစ်ခါနာတယ် ကိလေသာအထောင်းထုအပူပန်ခံရတာကတခုခန္ဓာကိုယ်အိုမင်းဟောင်းမန်းဟောင်းနှွမ်းဆွေးမြေ့လို့ဖြစ်တဲ့ဒုက္ခကတခုဘယ်နှခုလဲနှစ်ခုကိလေသာကုန်တဲ့ပုဂ္ဂိုလ်ကြတော့ तू ဟာသူ့မှာအိုခြင်းဖြစ်တယ်ဒါပေမဲ့ကိလေသာမရှိတဲ့အတွက်ပူခြင်းမရှိဘူးဒီဟာတွေကမိမိပိုင်ပိုင်ဖြစ်ချင်သလိုမဖြစ်ရကောင်းလားရဲ့လို့ပူပါမှုတွေးတောမှုသောကဒုက္ခပရိဒုက္ခဘာမှမရှိတော့သို့သောကိလေသာကုန်လို့အပူပဲမရှိတော့လည်းပဲ သူတို့လည်းပဲအရင်ကံကဒါနဲ့တိဆောက်ထားတာဖြစ်တဲ့အတွက်အကျိုးဆက်ကလေးကထပ်ရနေသေးတယ်။အိုစရာရှိတော့လဲအိုရတယ်၊နာစရာရှိတော့လဲနားတယ်။နောက်ဆုံးသေစရာရှိတော့လဲပြိဋိနိဗ္ဗာန်ဆိုပြီးတော့ဆန်းရတယ်။အဲ့ဒီပြိဋိနိဗ္ဗာန်သုတိနောက်ကိုရောက်ခါကြမှာနောက်ဘယ်တော့မှမအိုမနာမသိတဲ့နိဗ္ဗာန်ကိုတခါတည်းအဲ့ကြမှာဝင်သွားတာ။အဲ့ကြတာအစ္ဆုဒတဲ့ရွှေလျှောခြင်းမရှိဘူးအမတသေခြင်းမရှိတော့ဘူး။ကောင်းပြီ။အဲ့ဒါမျိုးကိုဦးဇင်းတို့ဘက်ကနေပြီးတော့မှခေါ်တဲ့အခါဖရာရန်ဒါများသည် နောက်ထပ်ခန္ဓာမဖြစ်တဲ့အတွက်နောက်ထပ်သေစရာမရှိတော့လို့အပြီးအပိုင် နောက်ဆုံးသေတဲ့ဘုပါတော့နောက်ဆုံးသေခြင်းလို့ဆိုလိုတယ်သေတဲ့ဘက်မှာနေခဲ့တဲ့ထက်မှာဒါနောက်ဆုံးသေခြင်းနောက်ဟိုဘက်မှာဖြစ်မဲ့ဓာတ်ကြတော့မသေးတဲ့ဓာတ်ဘက်ကိုပြောင်းသွားပြီနော်အစုတဓာတ်နော်အမတဓာတ်ထက်ကိုပြောင်းသွားတာဖြစ်တဲ့အတွက်သူတို့မှာသေခြင်းမရှိဘူးဒါဒီနောက်ဆုံးအမြင့်ပြတ်သေခြင်းနဲ့အဲ့ဒါပြောတာကောင်းပြီဒါသေခြင်း၃မျိုးရှိတယ်နော်ခဏိကမရဏ ဖြစ်တိုင်းစိတ်တွေရုပ်တွေအများနဲ့ဖြစ်တိုင်းဖြစ်တိုင်းမှာအများနဲ့သိနေတယ်သမုဒိမရဏတဘွားရဲ့အဆုံးကိုပြောတာနော်သမုတ်စေရမရဏတန်တရားရဲ့အဆုံးသမုတ်စေရမရဏကဘာလဲတန်တရားရဲ့အဆုံးတန်တရားမှာဒါဟာနောက်ဆုံးသိခြင်းလို့ပြောတာပြီးရင်သေတာမရှိတော့ဘူးမသေးတဲ့ဓာတ်ထက်ရောက်သွားပြီကောင်းပြီနောက်ထပ်သေခြင်းနဲ့ပတ်သက်လို့ခုနကနော်ဒီသေခြင်းဆိုတာဘယ်ပုံရောက်ရောက်ရှိတယ်ဆိုတဲ့အကြောင်းဒုက္ခကလည်းရှိနေမှာပဲ ဒါကြောင့်တရားမင်းကြီးဆိုတာဦးဇင်းတို့ဘက်ကနေကြည့်မယ်ဆိုရင်ဒါနတ်ပြည်နှစ်ပြည်ရဲ့အုပ်ချုပ်တဲ့တရားမင်းကြီးပဲဇုတုမာရီတာဝရေသာနတ်ပြည်နေကူအုပ်ချုပ်တာဆိုတဲ့အခါကျတော့ဒီနတ်စည်းစိမ်ကြီးတွေကို तू ခံစားနေပြီးတဲ့အခါကျလို့ရှိရင်ဒီစည်းစိမ်ကြီးကိုတရားတော်မယ်ဆိုတဲ့အခါကျတော့ဘာဖြစ်လာလဲတရားမှာကိုလည်းကြောက်တယ် ဒီစည်းစိမ်ကြီးတွေကိုခြံထားခဲ့ပြီးတော့ဟောဒီနတ်မီဘုရားပေါင်းမြောက်များစွာဟောဒီနတ်စည်းစိမ်ပေါင်းမြောက်များစွာဟောဒီတရားစည်းစိမ်ကြီးကိုနောက်တရားတစ်ယောက်တက်လာမှာကိုလည်းပဲမလိုလားဘူးအဲ့ဒါမျိုးလည်းဖြစ်တယ်ဒါတော့သူ့မှာကဘာဖြစ်နေလဲဆိုလို့ရှိရင်လက်ရှိတရားမှာကိုလည်းကြောက်တယ်နောက်ထပ်တက်လာမှတရားလည်းပဲသူအိဒါမေစရိယဖြစ်နေသေးတာတက်ကပညာတုတ်တန်ထဲမှာမြတ်စွာဘုရားသွားလျှောက်တာအဲ့ဒါကြောင့်မလို့သူသွားလျှောက်တာ ဒါကြောင့်မလို့ကြည်နော်နတ်ပြည်ကိုရောက်ပြန်တဲ့အခါကျတော့လည်းပဲလူပြည်ကနေနတ်ပြည်ကိုကြည့်ရင်လိုချင်စရာကောင်းတယ်ဆိုပေမဲ့နတ်စည်းစိမ်ကိုရောက်လို့ဟာရေကန်အသင့်ကြာသင့်အကုန်လုံးကအစင်သေးမယ်ဆိုပြီးတော့ဦးဇင်းတို့ကတွေးတာကလူဘုံမှာဒုက္ခရောက်လို့နတ်ပြည်ချမ်းသာကိုလက်စဉ်းစားတာချမ်းသာရဲ့နောက်ကွယ်မှာဘာချမ်းသေးလဲအဲအဲ့ဒါကိုထည့်မစဉ်းစားဘူးထည့်မစဉ်းစားတော့ကလိုချင်တာပေါ့လိုချင်တော့ဆူတောင်းတယ်လေကနေလောက်တယ်ကုသိုလ်ကနေလောက်တယ်ပြီးတော့ဆူတောင်းတယ်ဆူတောင်းတော့ရတယ်ရတာက ဘဝခန္ဓာခန္ဓာရှိရင်ဒုက္ခရှိတယ်ဒုက္ခရှိရင်သေတာရှိမှာပဲအဲ့ဒါပြောတာဒါတော့တရားမင်းဖြစ်တော့လည်းပဲဒုက္ခကမလွတ်ဘူး तू လည်းသေရမှာဖြစ်တဲ့အတွက်သေခြင်းဒုက္ခ तू လည်းခံရတယ်နော်တခါဥစဉ်တို့လူတွေဆိုတော့မပြောနဲ့အဲ့ဒီမှာဘုန်းကြီးဆိုတော့လည်းပဲဒါဒေဂာနိတွေကခဏခဏသွားပြီးတော့ရွတ်ရဖတ်ရပြုရတွေ့ရကြုံရတာဥစဉ်တွေ့ကြုံလေးတစ်ခုကရန်ကုန်မှာနေတော့ကပါနော်ကိုယ်နေရလာတဲ့ခါကျတော့ဆေးရုံတက်တော့ကူကညေးရတယ် နော်အဲ့ဒီလွယ်လကန်ဆိုးလိုက်တာနှစ်ခါခွဲတယ်မအောင်မြင်ဘူးနော်ဒါတော့နှစ်ခါခွဲတော့မအောင်မြင်တဲ့အခါကျတော့သူ့ကိုယ်သူလည်းသိမယ်ဆိုတာသိနေပြီဒါဦးဇင်းတို့ကညနေပဲညနေပဲအဲအဲ့တွေ့ချင်းလေးသွားကြည့်သူမိမကတော့နေကင်းပဲစောင့်ရတယ်နော်ညပေးကြတော့သူကမျိုးသမီးဆိုတော့ယောက်ျားစောင့်လို့မရမျိုးသားသူနာပြီးကိုငှားရတယ်အဲ့ဒီတော့အချိန်တွေကတော့ဦးဇင်းတို့ကလည်းသတင်းကတော့ရထားပြီဇာဝန်တွေလည်းပြောတယ်အချိန်တွေမကောင်းဘူးဆိုတော့နော်နေပြန်ခေါ်ခြင်းခေါ်သွား ဆိုတော့သူ့ကိုယ်သူလည်းသိနေပြီဆိုတဲ့ခါကျတော့အဲ့ဒီနေ့ညနေမြင်ရတဲ့မြင်ကွင်းကဥစဉ်မျက်စိတွေဒီနေ့ထိဖြစ်မပြောင်းဘူးသူ့ကိုယ်သူကလည်းကြံတဲ့လူကဘာမှအားပေးထားတာဘာပြောင်းမှာပါကုရင်ဘာဖြစ်သေးတယ်ညဖြစ်သေးတယ်ဒါပေမဲ့ तू ကသိနေပြီဆိုတဲ့ခါကျတော့သူမိမလည်းညနေပဲခေါင်းလောင်းလေးခေါက်ရင်ပြန်ရတော့မယ်နော်ခေါင်းလောင်းခေါက်ပြန်မယ်ဒါအဲ့အဲ့တွေ့ချင်းကုန်ပြီလေအမျိုးသမီးတွေလည်းပြန်ပေါ့နော်မျိုးသားဆောင်တွေမှနေလို့မရဥစဉ်ကလည်းနှုတ်ဆက်ပြန်အဲ့တော့ဥစဉ်နှုတ်ဆက်တာကို तू မကြည့်နိုင်ဘူးတခါတည်းမိမကိုတခါတည်းလက်ဆွဲထားတာ လက်ကိုတခါတည်းဆုပ်ထားတာပြောမနေနဲ့နော်ဆုပ်ထားတာအဲ့ဒါပြီးတော့တခါတည်းသူသမီးလေးလည်းရွာဘက်မှာကြံတယ်ဘက်မှာကြံတယ်အဲ့သူသမီးလေးကိုစကားလေးတခါတည်းနာမည်လေးခေါ်ဗာပြစ်တယ်ညာပြစ်တယ်နဲ့ပြောလိုက်တာနော်အဲ့ဒီတော့သူ့မှာဘိုက်ကိုနှစ်ခါခွဲလို့ခံထားရလို့ဘိုက်ကြီးကပေါက်တောင်ထွက်သွားမှတည်းဖြစ်နေတဲ့ဒုက္ခကိုသူသတိမရနိုင်ဘူးဘာဒုက္ခဖြစ်နေတယ်လဲဆိုတော့အဲ့ဒီမယားနဲ့သမီးခြံခဲ့ရမယ်ဒုက္ခကတော်တော်ကြီးနေပုံပေါက်တယ် တော်တော်ကြီးသူ့မှာခွဲရခဲ့နေတာအဲ့ဒါပြီးလည်းမကြောင်နောက်တေးနေနေသေးတာပဲဆိုတော့တစ်ခါတလေကြလို့ချင်းကိုသေးရမှာတဲ့ကိုခွဲခဲ့ရမယ်ဒုက္ခတောင်းပို့ပြီးတော့ကြီးနေတယ်လို့ပဲသို့တော်လည်းပြောရမယ်ဆိုရင်တော့ဒီခွဲဖို့ခက်တဲ့ဒုက္ခတီလည်းပဲဘာလို့ဆွဲဖြစ်တယ်လဲဆိုရင်တေခြင်းကိုဆွဲဖြစ်တာတေခြင်းကိုဆွဲဖြစ်တာနော်ဒါကြောင့်ပိယတော့ဇာယတေသောကောပိယတော့ချစ်ချင်းကနေသောကောသောကဆိုတဲ့တရားဒီဇာယတေဖြစ်တယ်တဲ့သောကဒီပြန်ဖြစ်တာမဟုတ်ဘူးတဲ့ ဒါတော့အဲ့ဒီချိန်ကျတော့အော်တော်တော်မှန်တာပဲလို့နော်ချစ်ချစ်ခင်ခင် နေတာကောင်းပေမဲ့လည်းပဲတရားမရှိသောချစ်ခင်ခြင်းသည်အန္တရာယ်ကို ဖြစ်စေ၏နောင်လာကြမှာအဖြေလာလိမ့်မယ်နော်ကောင်းပြီနောက်တစ်ခုသွားကြအောင်ဆိုဒါတော့ကောင်းပြီသေခြင်းတရားဟာအိုစီပြိုစီမရှိနော်ယောက်ျားမိန်းမမရှိ အရဒေတာအခွဲခြားမရှိလူတိုင်းကသေမယ်ဆိုရင် ကြိုတင်ပြင်ထားရင်ကောမကောင်းဘူးလားကောင်းတယ်ဒါတော့ တေကတေးတယ်ဆိုတာအိုမတေတာမဟုတ်တဲ့အတွက်ကြောင့်ငငယ်လေးကကြိုပြင်ဘိုးတောင်ကောင်းသေးတယ်နော်ဝိဇ္ဇနုဒီရကန်းတဲ့ရကန်းတဲ့ကြီးရဲ့ရကန်းဆိုတာကြီးရတာကဒီသူများရကန်းယုံမှာသွားပြီးတော့အငှားရက်တဲ့ရကန်းတဲ့ပြောတာကိုပိုင်ရကန်းယုံဟုတ်ချင်မှာဟုတ်မှာဒါတော့ရကန်းယုံမှာသွားပြီးတော့ရက်တဲ့ရကန်းတဲ့ကြီးရဲ့သမီးလေးဟာနော် အာလဝီပြည်သူလေးပေါ့မြတ်စွာဘုရားရောက်တဲ့ခါကျတော့မြတ်စွာဘုရားမြို့လေကောင်မှာတရားပွဲဟောလို့တရားနာတဲ့ခါမှာ မြတ်စွာဘုရားဘာဟောတယ်လဲဆိုရင်သိခြင်းတရားနဲ့ပတ်သက်ပြီးတော့ဟောတယ်အဲ့ဒါကလည်းဟောဒီတရားနာတဲ့ပရိသတ်တွေထဲမှာဒီလောက်ကြီးတဲ့တရားနာပရိသတ်တွေထဲမှာသူတရားနာလို့အကျိုးရှိသွားမယ်သူကအဲ့ဒီကလေးမလေးတယောက်တည်းပဲပါတယ်နော်အဲ့ဒါကြောင့်မို့အဲ့ဒီကလေးမလေးတရားရဖို့အတွက်ကိုမြတ်စွာဘုရားအဲ့ဒီတရားဟောတာဆိုတော့ဒီတရားကလေးကိုမိမိတို့လည်းမြတ်စွာဘုရားဟောတဲ့မရဏနဲ့ပတ်သက်တဲ့သတိပိတရားလေးအဲ့ဒါလေးဖတ်ကြည့်စမ်းပါဦးနော် အဲ့ဒီငါဤအသက်သည်မမြဲဟာ အဲ့ဒီမြတ်စွာဘုရားအဲ့ဒီတရားအချုပ်ကိုဟောလိုက်တယ်အဲ့ဒါတော့တေခြင်းကိုမြတ်စွာဘုရားတတိပေးပြီးတော့ဟောထားတာငါ၏အသက်သည်မမြဲငါအာတေခြင်းသည်မြဲ၏နော်ရှင်နေရတာမမြဲဘူးဘာမြဲလဲအဲအရှင်မမြဲအသေးမြဲဤတဲ့လိုရင်း just လျက်ဒါကိုပြောချင်တာเนาะဒါပဲကျန်တာတွေကအတူတူပဲเนาะရှင်ချင်းမမြဲသေခြင်းမြဲဤအဲ့ဒီတရားလေးခေါင်းနဲ့စွဲသွားဖို့ပဲ ရှင်ခြင်းမမြတ်သေးခြင်းမြဲဤရှင်ခြင်းမမြတ်သေးခြင်းမြဲဤနော်ဒါလေးကဒါအဓိကပဲဒါတော့အဲ့ဒါလို့ပွားမထားတဲ့သူဟာတဲ့နော်ကိုယ့်လက်ထက်မှာဘာဒုတ်ဒုတ်မပါဓာမပါလှမ်းမပါနော်အဲ့ဒီပုဂ္ဂိုလ်ကမွေကြီးကိုရှင်နာမှာတွေ့လိုက်ပြီဆိုဘာဖြစ်လဲအာပြူးပြူးပြဲတဲ့နဲ့တခါလဲကြောက်လန့်ပြီးတော့အော်တော့တာပဲကိုရှင်နာမှာမွေကအစိတ်ရှိတဲ့မွေလေအဲ့ဒီလိုပဲကိုယ့်လက်ကိုယ့်လက်ထဲမှာနော်ဘာမှပြင်ဆင်ထားတာမရှိဘူးလက်နဲ့နဲ့တူတဲ့ပွားများခြင်းတရားပေါ့ ကြိုပြီးတော့ပွားမထားတဲ့ခါကျတော့သေခြင်းတရားကိုမမျော်လင့်မဲ့ဘယုံဆိုကိုရှင်နာမှာကတ်တွေ့လိုက်တဲ့ခါကျအာခုနကမွေအစိတ်ရှိတဲ့မွေဟောမွေစိုးမွေရောက်ကိုကိုနာမှာကတ်တွေ့လိုက်တဲ့လူလိုပဲတခါတည်းကြောက်လန့်ထိတ်လန့်ပြီးတော့မှဘာမှမမြင်တော့ဘူးလူတွေဟာကြောက်ပြေဆိုလို့ရှိရင်မျက်လုံးကမြင်သေးရဲ့လားမမြင်ဘူးနော်ပြာသွားတာမမြင်နိုင်ုံဟုတ်ရဲ့လားဆိုတော့အတိတရားလည်းပဲမရှိဘူးအဲ့ဒီချိန်မှာပြောနေတာတွေဆိုနေတာတွေ ဗဇက်ကအော်နေတာတွေကကိုဘာအော်လို့အော်မှလည်းမသိဘူးဆိုတဲ့ခါကျတော့အသိစိတ်တွေလည်းပြန့်ထွက်သွားတာဒါကြောင့်မလို့တေခြင်းတရားကိုတွေ့လိုက်ပြီဆိုရင်မွေစိုးကိုရှင်းသားတင်ကတ်တွေ့တဲ့သူလို့အော်ဟဲ့ကြောက်လန့်ထိတ်လန့်တဲ့ခါမှာတတိတွေလွတ်သွားတဲ့ခါကျတော့ဟိုတုန်းကလောက်ခဲ့တဲ့စိတ်ကုသိုလ်လေးတွေတောင်မရှိတော့ပျောက်ထွက်သွားရင်အဲ့ဒီလိုစိတ်နဲ့သေးရင်ဘွာကောက်ရနိုင်မှာမလားမရောက်နိုင်ဘူးနော်အဲ့ဒါပြောတာဒါကြောင့်တေခြင်းတရားကိုကြိုတင်ပြီးတော့ပွားတဲ့နဲ့တဲ့မရဏ ဒီဒီချင်းသဘောကိုအဲ့ဒါမြတ်စွာဘုရားဟောလိုက်တော့ဒီ16နှစ်လောက်ရှိတဲ့ရကန်းသင်္မာလေးအဲ့ဒါလေးကိုမှတ်ထားတာ။ဟောဒီချင်းတရားဆိုတာမြဲတယ်အကြီးအငယ်မရှိဘူး။နော်အဲ့ဒီလိုလေးရဟိုအဲ့ဒီကောင်မလေးကနေတိုင်းပွားတာ။ပွားပြီးတော့ဒီတရားကိုအဓိကသူ specialize လုပ်တယ်ပြောကြပါစို့ဗျာခက်မိမိပြောရင်သူတရားဒီဘာလဲဆိုရင်မရဏတတိပဲ။ဘာတရားလဲ။မရဏတတိငါဒီတေခြင်းဒီမြဲဤရှင်ခြင်းမမြဲငါတေရလိမ့်မည်ဒီနေ့ကျငါတေရလိမ့်မည်ဆိုတာလေးစိတ်ကထားတာ ဆိုတော့အဲ့ဒီသေခြင်းတရားက तू ကရှင်နေပေမဲ့သေခြင်းတရားနောက်ကကတ်နေတာဆိုတာသိတဲ့ခါကျတော့တတိမပေါ်တော့တတိပေါ်လို့မရဘူးတတိမပေါ်တဲ့အတွက်မေလဲ तू ကအမြဲတမ်းပွားများတယ်ဘာဖြစ်လို့လဲသေခြင်းတရားမကြိုက်ဘူးမကြိုက်တော့ကြောက်တယ်ကြောက်ခြင်းတရားကသူ့ကိုအဲ့ဒါကျတော့တွန်းပို့နေတာနော်အဲ့ဒီအကြောက်တရားမျိုးကကောင်းတယ်ဒါကြောင့်တရားရှုမှတ်တယ်ဆိုရင်အကြောက်တရားပါမှတရားရတာတဲ့ဟုတ်တယ်မဟုတ်လားတန်တရားမှာကြောက်တဲ့တရား ညင်းငွေတဲ့တရားမရှိသေးရင်တန်တရားကကြောက်စရာမရှိသေးဘူးဆိုရင်အေးအေးဆေးပဲဖြည်းဖြည်းပေါ့ကွာဒါကြောင့်ဝိပဿနာအားထုတ်တယ်တရားထုတ်တယ်ဆိုတာ အကြောက်တရားလေးရှိရတယ်တန်တရားရဲ့ဘေးကိုကြောက်တတ်တဲ့တရားတန်တရားကြီးတဲ့မှာညင်းငွေတဲ့တရားဘယညံနိဗ္ဗိန္ဒညံအဲ့ဒီညံနဲ့ညံပါမှတရားအားထုတ်တာကိုကုသိုလ်လောက်တော်မြဲတာအခုကြည့်ဒီကောင်မလေးကငယ်ပင်မဲ့ဒီမရဏတတိကိုသူကတေခြင်းတရားကိုအကြောက်တရားနဲ့တန်တရားကိုကြောက်တဲ့တရားနဲ့ပွားများတာ 3နှစ်ဘယ်နှစ်နှစ်လဲ3နှစ်မြတ်စွာဘုရား3နှစ်လောက်နေပြီးတော့ဒီကောင်မလေးကတရားဟိုတန်းဖြစ်မယ်ဆိုတာသိတဲ့အခါတကောက်ပြန်လာတယ်ပြန်လာပြီးတော့တရားပွဲမှာတရားဟောတော့ဒီကလေးမလေးကနော်အဲ့ဒီကိုလိုပဲ तू ကအိမ်ကနေပြီးတော့အဖေရှိကိုသွားတဲ့ဓမင်းလဲပိုရင်နော်ရစ်ရစ်ဖောက်လုံးလေးတွေလဲပိုရင်သွားတာတရားပွဲတွေ့တော့ဝဲနာတာတခါဝဲနာတဲ့အခါကျတော့အဲ့ဒီချိန်မှာ तू ကတရားပွားနေတာလေးကရင့်နေပြီ ရင့်နေတဲ့ခါကျတော့သူ့ရဲ့တက်တန်းကလည်းဒါလေးပြီးရင်သူသေးတော့မှာအဲ့ဒီအတွက်ကိုကြွလာတာမြတ်စွာဘုရားဒါတော့အဲ့ဒီမှာမြတ်စွာဘုရားကတခါသူ့ကိုမေးတယ်နော်ချစ်သမီးတဲ့ဘယ်ကလာတာလဲဘယ်ကလာတာလဲဆိုတော့ तू ကမသိဘူးလို့ပြောတာပေါ့နော်ဘယ်ကိုသွားမှလဲမသိဘူးသိသလားမသိဘူးလားဆိုတော့သိပါတယ်တဲ့သိသလားဆိုတော့လည်းမသိဘူးဆိုတော့ ဘေးကထင်းတဲ့လူဒီကောင်မလေးနဲ့ဖះသွားပြီးတော့ကြောင်တောင်တောင်သွားလုံနေတယ်ဘယ်သွားမလဲရစ်ဒီရစ်ကန်းယုံသွားမယ်ပြောလိုက်ပေါ့ဘဲကလာတယ်အိမ်ကလာတယ်ပြောလိုက်ပေါ့ဟုတ်တော့မလားဒါဘေးကတော့လွယ်လွယ်ပဲဒါပေမဲ့ဖះပဲရစ်ကန်းယုံသွားတာလည်းသူသိတယ်ရစ်ဖောက်တောင်းကြီးကင်လာတယ်နော်အိမ်ကလာတာလည်းသူသိတယ်ဒါတော့ပြောစရာမှမလိုပဲဘဲကလာတာလဲဘဲကဘဲဘွားကလာတာလဲမေးတာဘဲကိုသွားမှလဲသေပြီးဘဲကိုသွားမလဲလို့မေးတာဘဲကိုသွားမလဲဆိုတာကဒီနေ့ကိုမေးတာမဟုတ်ဘူး နော်မသိဘူးလားဆိုတော့သိပါတယ်တဲ့ဘာပြောတာလဲဆိုသိရမှာကိုမသိဘူးလားလို့မေးတာဘုရားသူအဲ့ဒါကြောင့်သိပါတယ်လို့ပြောတာသိသလားဆိုတော့အဲ့ဒါကြတော့မသိဘူးတဲ့ဘယ်နှစ်ဘယ်ချိန်ဘယ်ခါသိမလဲဆိုတာကြတော့မသိဘူးသိမှာတော့သိတယ်ဘယ်နှစ်ဘယ်ချိန်ဘယ်ခါသိမလဲဆိုတာတိကျမသိဘူးဆိုတဲ့အခါကျတော့တရားကိုသူကအဲ့ဒါလို့သိချင်းတရားကိုပွားထားတဲ့အခါကျတော့သူ့ရဲ့သူနဲ့ဘုရားဖြေသွားတာလေးဟာအဲ့ဒီချိန်ကမှ तू ကဘာမှတော့တာမှမဟုတ်သေးဘူး အရိယာမဟုတ်ဘူးဒါပေမဲ့သူ့စိတ်ထဲမှာ သူကဒီပြဉ္ညတ်ဆိုတဲ့သဘောတရားတွေကိုလွန်ပြီးတန်တရားတွေကိုသူကစိတ်ဆိုင်ပြီးရှုနေတယ်ဟာနော်ခန္ဓာတွေကိုရှုနေတာတန်တရားတွေကိုရှုနေတာဖြစ်တဲ့အတွက်ကြောင့်ပြဉ္ညတ်သဘောတရားတွေဒီနေ့ကလမ်းပေါ်မှာအဲဒီနေ့ကပြောရုံပြောစင်ပြောတာမဟုတ်တော့ဘဲနဲ့ဘုရားဟာသူဟာတန်တရားနဲ့ခြီးပြီးတော့မင်းနေတယ်ဘဝခန္ဓာနဲ့ခြီးပြီးတော့မင်းနေတယ်ဆိုတော့ချစ်ချင်းသိတာဒါကြောင့်ဘဲကလာတာလဲ အင်္ဂလာရမန်သိတဲ့အတွက်အင်္ဂလာတယ်လို့မဖြစ်ဘူးဒါဘဝပြောတာပဲဆိုပြီးတော့မှမသိဘူးတဲ့ဘယ်ဘဝလာမှာဆိုတော့သူ့ရဲ့အတွေ့အကြုံပြောင်းသွားတာနော်တရားအထုတ်တဲ့ပုံကိုယ်တွေဒီလူကမပြောင်းဘူးဒါပဲဘာပြောင်းလဲဆိုရင်ဉာဏ်ပြောင်းသွားတယ်ဘာပြောင်းလဲဉာဏ်ပြောင်းတယ်လေဘာမှမရှိမမတ်ပခင်တော့ကဝိပဿနာဉာဏ်ဆိုတာမရှိဝိပဿနာရှုကမှဝိပဿနာဉာဏ်ဆိုတာဖြစ်တယ်ဝိပဿနာဉာဏ်ကလည်းပဲတစ်ဆင့်တစ်ဆင့်ရင့်သွားနောက်တော့သောတာပန်ဖြစ်တော့သောတာပတ္တိမေဉာဏ်မဖြစ်ဘူးလား ဖြစ်တယ်အဲ့ဒီကနေတစ်စက်တစ်စက်ညံနေပဲယင့်ပြီးပြောင်းသွားတာလူခန္ဓာကိုယ်ကြီးကတော့ဒီတိုင်းပဲနော်ဒါကြောင့်မလို့တခါတလေကြလို့ရှိရင်နော်အရိယာမှမသိတာအဲ့ဒါပြောတာစောစောလေးတုန်းကတော့ပုထုဇဉ်ပဲဒါပေမဲ့အရိယာဖြစ်ကိုပြောင်းတာမသိလိုက်ဘူးမသိတဲ့အတွက်ကြောင့်မလို့ तू ကရိုးရိုးပဲထင်နေကြတာအရိယာကိုတချို့ကတကိုးအဋ္ဌိပတ်မရှိဘူးလေကိလေသာကုန်လို့ဒါအရိယာဖြစ်သွားတာဒါကြောင့်မလို့အခုဒီကလင်းမာလေးဟာမရဏတတိနဲ့ပတ်သက်ပြီးတော့ပွားများနေတာဖြစ်တဲ့အတွက်ဒီ တရားဆုံးတဲ့အခါမှာ तू ကသောတာပန်ဖြစ်သွားတယ်နော်သူ့ဖေချေကိုသွားပို့တဲ့ချိန်ကသူ့ဖေမှာအဲ့မှာပြောရရင်တော့ခတ်တူတူပြောရရင်တော့သူ့ဖေကအဲ့မှာအိပ်ပြောပြီးတော့နေတော့ဘိုက်ကလည်းဆာမာကိုအိပ်ပြောနေတဲ့ကသူ့ဖေသွားပြီးတော့တရားပွဲပြီးမှသွားနှိုးတော့စားချိန်တွေကကြော်နေတော့ဖေလှုံနှိုးတော့ရောင်ပြီးတော့မှ तू ကဒီရက်ဖောက်ရက်လွန်းအိမ်နဲ့ဘေးကိုဒီလိုရမ်းလိုက်တော့နန်ကြသွားထိုးမိပြီးတော့အဲ့ကောင်မလေးတည်သွားတာတည်သွားတဲ့ချိန်ကမှ तू ကသောတာပန် သူ့ဖေကြတော့သမီးဆုံးလို့ဆိုပြီးတော့မအားယူမှာတခါတည်းတောကဖြစ်ပြီးတော့ဘုရားရှိတော်နောက်တော့တရားနာတော့သူ့ဖေကအနာခံတောင်းဖြစ်သွားသေးတယ်နော်ပို့ပြီးတော့မှတောင်မြင့်သွားပါသေးတယ်ဒါကြောင့်ကင်ကောင်းပြီပြောချင်တာဗာလဲဆိုရင်တေခြင်းတရားကိုကြိုတင်ပြင်ထားတဲ့ပုဂ္ဂိုလ်အတွက်ဒီတကယ်တေရမယ့်အရေးတွေ့တဲ့ခါကျတော့သူကဘာမှဘလို့ခေါ်မလဲခုနကပြောသလိုမျိုးမွေတွေ့သလိုမျိုးထိတ်လန့်ကြောက်ရွံ့ခြင်းမရှိတော့ဘဲနဲ့ဘဝကိုအေးအေးဆေးဆေးတီတီငြိမ်ငြိမ်ကလေးခွဲခွာရတယ်ဒါမှမဟုတ်ဆိုလို့ရှိရင်တော့ ဟာပူပန်သောကတွေနဲ့ဖြစ်တတ်တယ်ဒါကြောင့်အဲ့ဒီခါမှာတည်ခြင်းတရားနိကလာပြီဆိုလို့ရှိရင်နောက်ထပ်ဘာအရေးကြီးတာရှိသေးတယ်လဲဆိုရင်တည်ခြင်းတရားအတွက်ခွဲခွာဖို့ခက်နေတဲ့ပုံကိုယ်တွေအာယုံမျိုးမျိုးတွေနဲ့တွေ့လို့စိတ်ထဲမှာအဲကြောက်ရွံ့ထိတ်လန့်မှုဖြစ်နေတဲ့ပုံကိုယ်တွေအတွက်ကိုဦးဇင်းတို့ကြံရစ်တဲ့ပုံကိုယ်တွေမှာလည်းတာဝန်မကင်းဘူးဒါတော့မိမိတို့ဒီဟောဒီမိမိတို့ပတ်ဝန်းကျင်မှာလည်းဒါတွေတွေ့ကိုတွေ့လိမ့်မယ်မတွေ့ကြလည်းမရဘူး ဒါတော့ကောင်းပြီနကုလမာတာနဲ့နကုလပိတာနကုလပိတာတခါကြီးအသေးလဲသေတော့မလောက်ဒီခံစားနေရတဲ့ချိန်ကမှနကုလမာတာအိမ်ရှင်မဇနီးတွေကတယောက်ျားပြောပုံကလေးသိကောင်းတယ်အဲ့ဒါလေးကိုဖတ်ကြည့်စမ်းတထေးကြီးဆိုတဲ့ မှာပြောချင်တာကတေလွန်နဲ့မဲ့ပုံကိုယ်တွေကစောစောတုန်းကတေဃာနိဒုက္ခတွေဦးဇင်းတို့အကုန်ပြောပြီးပြီနော်ဒုက္ခတွေအမျိုးမျိုးရှိနေတဲ့ထဲမှာကြံရစ်တဲ့ပုံကိုယ်အတွက်ကြံရစ်တဲ့ပုံကိုယ်တွေကမကူညီတတ်ရင် ကွယ်လွန်မဲ့ပုံကိုယ်အတွက်နောက်ဘဝလာရကောင်းမှုတော်တော်ခဲရင်းတယ်ဒါကြောင့်အဲ့ဒါလေးဟာမိမိတို့လည်းသိတဲ့ မိမိတို့ကိုယ်တိုင်အတွက်လည်းပြင်ဆင်ထားရမှာဖြစ်တယ်လို့မိမိပတ်ဝန်းကျင်မှာဖြစ်ခဲ့ရင်လည်းအဲ့ဒါလိုနည်းနဲ့ကိုညီတဲ့နေဆိုတော့အခုလူတွေကဘာဖြစ်တယ်လဲဆိုရင်ဟာတည်တော့မယ်ဆိုရင်ငိုတာငိုငိုတာပဲဖြစ်နေတယ်ဆိုတော့တည်တော့မဲ့သူအတွက်သွေးနီးတော်ဆက်သူမိတ်ဆွေရင်းနှီးတဲ့သူတွေငိုတာဟာဘာမှမဆန်းတော့နော်ငိုပြတာဟာဘာမှမဆန်းဘူးသူ့အတွက်တင်မဲ့ပုဂ္ဂိုလ်အတွက်အကျိုးတစုံတရားမရနိုင်ဘူးလို့ဆိုလိုတယ်နော် ပြီးတော့ငိုဖို့အတွက်လည်းဘာမှသင်တန်းတက်စရာလည်းမလိုတရားတွေဘာဝနာလည်းပွားစရာလည်းမလိုအကြောင်းလည်းတက်စရာမလိုစာအုပ်လည်းဖတ်စရာမလိုလူတိုင်းလုပ်တတ်တဲ့အလုပ်ဆိုတော့မိမိတို့ကဓာတ်တက်သားလွန်တဲ့ပုံကိုတယောက်ဖြစ်တဲ့နဲ့ဆိုတော့နဂုလမာတာရဲ့ဒီလုံပုံလုံလေးလေးကအတူယူတဲ့နဲ့သူ့ရဲ့ယောက်ျားနဂုလပိတာဆိုတာတေဂာနီတေဂာနီတော့မဟုတ်သေးဘူးတော်တော်ကြီးနာမကျမ်းဖြစ်တဲ့အခါမှာသူပြောတာကဘာလဲဆိုရင်သူ့စိတ်ထဲမှာစိုးရိမ်ကြောင်းကြသူ့အတွက်ဖြစ်မှာစိုးလို့နံပါတ်1ကဘာနဲ့ပြောတယ်လဲတတိကြီးတဲ့ ငက်ွက်တွေ့တာချင်းရှိသည်ဖြစ်ရမသေးပါနဲ့အတွေ့တာတွေနဲ့မသိနဲ့လို့ပြောတာတောင်းစင်နဲ့မထနဲ့တဲ့တထေးကြီးတဲ့သူ့ယောက်ျားကိုပြောနေတာငက်ငက်ွက်တွေ့တာပြီးတေးရတာအမတန်ဆင်းရဲတယ်တွေ့တာမှုတန်ရောက်စင်နဲ့တေးတယ်ဆိုတဲ့အခါတေးမဲ့ပုဂ္ဂိုလ်တယောက်အတွက်အမတန်ဆင်းရဲတယ်နော်အဲ့တော့ခုနပြောတဲ့ပုံဟိုတိုင်းပုံနော်ဖြစ်ခဲ့တာလေးတွေကြည့်ပေါ့ဘာဖြစ်နေသေးလဲဆိုတာငက်ွက်တွေ့တာတဲ့အသေးမျိုးကိုလည်းဘုရားကကဲ့ရဲ့တယ်တဲ့ तू က နော်ဖရာတကာအကြောင်းတကာတွေဖရာနီးနီးနားနားနေဖရာနေကိုအမတန်ယဉ်နေတဲ့ဟာအဲ့တော့ဖရာနေဒီလောက်ယဉ်နေနေဖြစ်ပါလေရဲ့နဲ့ကိုပြောချင်တာကဖရာနာမှာဒီလောက်နီးကပ်နေပါလေနဲ့တေခြင်းတရားမှာပြင်ဆင်မထားသေးဘူးလားဆိုတာမျိုးဖြစ်မှာဆိုလို့ဖရာကပြောတာတွေကိုပြန်သတိပေးနေတာဖရာကဲ့ရဲ့တဲ့တော်တာပြီးတော့သေးတဲ့အသေးမျိုးမကောင်းဘူးနောက်တစ်ခုပြောတာကဘာလဲဆိုရင် ပို့ပြီးတော့မှတ်သားတင်တာလေနော်ယောက်ျားရောမိန်းမရောနော် သင်ကွယ်လွန်သွားသောအခါအိမ်ထောင်ကိုကောင်းစွာထိမ့်သိမ့်လျက်သားသမီးများကိုလှုပ်ကျွေးနေပါ၏အဲ့ဒီစကားနော်တည်တဲ့သူတွေကများသောဖြင့်ဘာဖြစ်လဲဟာငါမရှိရင်ဖြစ်မှာမဟုတ်ဘူးအထူးသဖြင့်တော့အိမ်ထောင်ဦးစီးတွေပေါ့ဗျာယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဒါဦးစီးတဲ့သူကဒီလိုပူတာပဲအခုကမိန်းမတွေလည်းဦးစီးနေတာဆိုတော့ယောက်ျားကြီးပဲပြောလို့မဟုတ်ဖြစ်တော့ဘူးဆိုတော့ဟာငါမရှိရင်တော့ဖြစ်မှာမဟုတ်ဘူးဟာသူကြီးပဲဖြစ်မှာမဟုတ်ဘူးကလေးတွေနဲ့ဟာဘာပဲညာပဲအလုပ်သမားတွေနဲ့ဆိုတော့ပူတာတွေမရှိဘူးလားရှိတယ်လေတည်တဲ့သူတွေကြီးပါလား ဆိုတဲ့အခါကျတော့ကြံရစ်တဲ့ပုဂ္ဂိုလ်ကဒါတွေကိုထက်ပြီးတော့ဟာဘာမှမပူနဲ့ဟာကျွန်တော်တတ်နေနဲ့ကျမတတ်နေနဲ့ဟာရှင်မရေဟာအကိုရေမောင်ရေဒီလိုလေးပြောရမယ်ကြံရစ်တဲ့သားသမီးစည်းပွားတွေအတွက်အိမ်ထောင်ကြီးဘာမှမပူနဲ့ကျွန်တော်ဟာငါလုံးမယ်ဟာကျမလုံးမယ်ဘာမှမပူနဲ့ဒီလိုအားပေးရမယ်ဒါတွေတို့ကိုထက်မစင်စားနဲ့ကို့အတွက်စိတ်အေးအောင်နေဒီလိုပြောရမှာနော်အဲ့ဒါတော့လူကမှမသိသေးဘူးကိုရဲ့ရှင်အကိုမရှိဘူးဘယ်လိုလုပ်ပါမလဲဆိုတော့သွားရော ငကိုကမှသေမဲ့လူကအဲ့စိတ်နဲ့ဖြစ်နေပါတယ်ဆိုကကြမှာအကိုမမရှိရင်တော့အဲ့ကဘသူဘလို့ဖြစ်ပါမလဲကလေးတွေနဲ့ကျမတယောက်တည်းတော့မဖြစ်တော့ပါဘူးဆိုရင်တော့သေကြပြီအဲ့ဒီလူကတော့ဘေးရင်သွားမမင်းနဲ့ဆန်းကုန်တယ်နော်အဲ့တော့အိမ်သားမှာရစ်သည်ရစ်သည်နဲ့အဲ့ဒီတွေပြောတာပါဖြစ်တတ်တယ်နော်နောက်တစ်ခုရှိသေးတယ်ဒါလေးကတော့ तू ပြောတာလေကောင်းပါတယ် तू ကပါလဲဇနီးတဲ့တယောက်မို့လားကျွန်ုပ်ကိုနောက်အိမ်တောင်ပြုတ်လိုက်ပြီလို့လည်းမပူပါနဲ့တခိုင် ဒါလေးကတချို့ကယောက်ျားတွေကရှိတယ်မဟုတ်လားယောက်ျားတွေကကိုယ်ရာသေးသွားကိုကိုသေးသွားပြီလို့ရှိရင်ကိုကိုသေးသွားပြီမဲ့လည်းပဲတခါတည်းဇနီးကိုလည်းပဲတခါတည်းနံပါတ်အနီချိတ်ပြခဲ့တာနံပါတ်အနီချိတ်ပြခဲ့တာဟာလားဟိုးကအာဖရိကမှာဆိုလို့ရှိရင်ငကိုတို့ကသူတို့ဘယင်နေရှိတယ်မဟုတ်လားဘယင်ကြီးသေးရင်မိဖုရားတွေလိုက်သေးရတာဘလောက်များမတရားလဲဆိုတော့အခုကျမှအဲ့ဒီစနစ်တွေပျောက်သွားတာနော်သူတို့ travel leader တွေလေသူတို့နဲ့သူတို့ဘယင်တွေပဲဒါတော့ဘယင်သေးလို့ရှိရင်မိဖုရားတွေကုန်လိုက်သေးအဲ့ဒါမျိုးအဲ့ဒီတော့ အဲ့ဒီလိုမျိုးနောက်အိမ်တောင်ပြုငါမိမငါသေးတော့နောက်အိမ်တောင်ပြုမှာပဲဆိုတာကလည်းပဲယောက်ျားဒီမှာ ဖြစ်တတ်လို့အဲ့ဒါကိုနကုလမာတာဒကမာကြီးကပြောတာကျမရှင်သေးသွားရင်နောက်အိမ်တောင်ပြုရမယ်လို့လဲဒီလိုလဲတွေးမပူပါနဲ့တဲ့သူကဒါလေးလည်းမှတ်သားစရာသင်မရှိစီနောက်ပိုင်းမှာဘုရားနဲ့တန်ဃာတို့ကိုဖူးမြော်ကြတော့မှမဟုတ်တော့ဘူးလို့လည်းမပူနဲ့ဒါကသူကဘုရားကိုးကွယ်နေတယ်ဆိုတော့ ဖရားတွေဖရားကုွယ်တရားကုွယ်တန်ခါကုွယ်နေရဆိုတော့ဆိုလိုတာဘာသာရေးနဲ့နိနိကကနေတဲ့ခါမှာငါမိမငါမရှိတဲ့နောက်ပိုင်းတော့ဖရားကြောင်းလဲသွားမှာမဟုတ်တော့တရားလဲနာမှာမဟုတ်တော့ဘူးတန်ခါတွေလဲဟာတာလှူတာတန်းတာလှုပ်တော့မှာမဟုတ်ဘူးလို့စိတ်မပူနဲ့တဲ့ကျမဒါတွေကိုအားလုံးဆက်လုပ်သွားမှာဒါကိုပြောတာပြီးတော့ရှင်တို့ဒီတီလာကိုလည်းဖြည့်ကျင့်ထားပါရင်ဆိုလိုတာကတီလာကိုသူလုံခြုံအောင်သူထိန်းတယ်ဟာငါမိမငါမရှိတော့တီလာတွေစောက်တည်တော့မှာမဟုတ်ဘူးလို့ဒီလိုလဲမပူနဲ့တဲ့ပြီးတော့သမာဓိကိုလည်းငြိမ်းမှုရပြီးပြီ တမာတိလည်းငြိမ်းမှုရပြီဆိုတာတမာတိကို तू တော်ရုံတိုင်ရုံတမာတိမျိုးမဟုတ်ဘူးတော်တော်ကိုလေးလေးနက်နက်တမာတိလို့ဆိုလိုတယ်နောက်ဆုံးကတော့ဗာလဲဆိုရင်တွေးတောယုံမှမှုကင်းကသာသနာတော်နိုင်လဲထောက်တရားကိုယာထားပါ၏အဲ့ဒီစကလုံးကအကောင်းဆုံးပဲနော်တွေးတောယုံမှမှုကင်းတယ်ဆိုတော့ဒါ तू ဘာကင်းနေပြီလဲဝိသေကိစ္စမရှိတော့ဘူးလို့ပြောရင်ဘာဖြစ်သွားပြီလဲဟာတော့တာပါဘာမှပူမနေနဲ့လို့ပြောတာသာသနာတော်ကိုဘယ်တော့မှနောက်မဆုတ်တော့ဘူးနော်ဒါဆိုတော့အဲ့ဒီလိုကြားလိုက်တဲ့အခါမှာ နော်သူ့ရဲ့ဇနီးမယားနဲ့ပတ်သက်တဲ့ဟာသားသမီးနဲ့ပတ်သက်တာအိမ်တော်ကြီးနဲ့ပတ်သက်တာဇီးပွားကြီးနဲ့ပတ်သက်တာနောက်ကသူသွားသူတည်သွားပြီးတဲ့သူတည်သွားပြီးတဲ့နောက်ပိုင်းမှာနော်ယရဏသုံးပါးကိုယ်ွယ်စည်းကပ်မှုတွေအကုန်လုံးအပြည့်စုံနကုလမာတာအရှင်မတကဒကမာကြီးကနေပြောတဲ့အခါကျယောက်ျားစိတ်ထဲမှာတခါတဲ့သူပြောတာတွေကိုနားထောင်ရင်နားထောင်ရင်စိတ်တွေအေးပြီးတော့ခံစားနေတဲ့ယောဂတော်ပျောက်သွားတယ်ခိုင်ဘလောက်ကောင်းလဲဒါကြောင့်တစုံတစ်ယောက်မိမိအနားမှာ အဲ့ဒီလိုအချိန်မျိုးကိုရောက်ပြီဆိုရင်ကောင်းမြတ်တဲ့အကြောင်းလေးတွေကိုဒါပြောပါနော်သူစိတ်အေးစရာလေးတွေပြောပါဒီအချိန်လေးဟာမိမိအတွက်အကောင်းဆုံးသောကူညီခြင်းဖြစ်ပါတယ်အကောင်းဆုံးသောလက်ဆောင်ကိုပေးလိုက်တာနော်အခုဆိုရင်ကြည့်နကုလမာတာသူဇနီးတဲ့ကြီးမှာယောက်ျားကိုဘုန်းကြီးယဟန်တန်ကဖျားကြွတာမဟုတ်ဘူးကဲဘသူကဲလိုက်တာလဲဆိုရင်သူဇနီးကသူ့ပြန်ကဲလိုက်တာယောဂတောင်ပြောက်တယ်ကဲမသေးဘူးအဲ့ဒီယောဂဖြစ်တော့ကနော်အဲ့ဒါတော့သူသူဇနီးပြောလိုက်တယ်ကောင်းလေလွန်းလို့ နော်ဟုတ်မှာဟုတ်ပါရဲ့လားတောင်ထင်လို့မယုံလို့သူ့ယောက်ျားဖះသွားလျှောက်တော့ဖះဟုတ်တယ်တဲ့ငါတစ်ဘက်မှာအမေအကုန်လုံးသူပြောတာတွေမှန်တယ်တဲ့သူအကုန်လုံးအဲ့ဒီအဆင့်ရောက်ပြီးပြီလို့ပြောတာအဲ့ဒီ quality အကုန်ပြည့်တယ်လို့ပြောတာဖះပြောလို့တော့သူကျင့်တတ်သွားတယ်နော်သူမိမဒီငကုလာမာတာကမကြီးအဲ့ဒါလို့ပြောကောင်းတာဒါကြောင့်မိမိတို့မှာပတ်ဝန်းကျင်မှာရှိပြီဆိုရင်နော်ကုသိုလ်ကောင်းမှုနဲ့ပတ်သက်တာစိတ်အေးချမ်းစရာတေတော့မဲ့ပုဂ္ဂိုလ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်နော်စိတ်ချမ်းသာစရာယောဂါတွေတက်တာသွားစရာအကြောင်းလေးတွေကောင်းတာတွေကိုပြောပါ နော်မကောင်းတာတွေကိုသွားမပြောနဲ့တခါတလေကြာဦးဇင်းတို့ကကြုံဘူးတယ်တခါတလေသေစရာသေကနီးသေတဲ့ခါကြာလို့ရှိရင်သေစရာသေတဲ့လူအတွက်တန်းတငိုရတာစကလုံးတော်တော်ရှားဖို့ပေါက်တယ်ဦးဇင်းတခါတော့ကရန်ကုန်မှာတော့ကအဲ့လိုပဲတခါတဲ့မြေဆင်းမဲ့နဲ့သွားပြီးတော့တပိတ်သွတ်တဲ့ခါကျတော့မိမလှုပ်တဲ့သူကငိုပုံလေးကိုအတုယူစရာဘယ်လောက်ကောင်းလဲကြိုက်ရင်လည်းလိုက်ငိုကြပေါ့လေနော် ရှင်နေတိုင်းနေတိုင်းအရက်တော့ပြီးပြန်လာရင်ကျမကိုရိုက်ထားအခုတော့ထားရိုက်ပါအောင်တော်လားတော်ရဲ့ဟမ်ရှင်အရင်မူပြန်လာပြီးကျမကိုဆဲတာအခုတော့မဆဲတော့ဘူးလားတော်ရဲ့အဲတော်သေးတယ်ရိုက်တာနေဆဲတာတွေရက်သွားလို့ဦးစင်းကရှေ့မြတ်ဆင်းတော့ဖះဖះဘုန်းကြီးရက်တောင်ကာပြီးတော့ဘယ်လှည့်ရမှမသိဖြစ်နေမယ်အဲ့ဒါလို့ဂိုင်ကြည့်ပါဦးငိုတာ哦နော် ကောင်းသူယောက်ျားလည်းငိုစရာတိပြင်ကောင်းခွင့်မရှိဘူးထင်တယ်သူ့ကိုလည်းရိုက်တာနဲ့ဆိုတာဆဲတာငဲငေါက်တာကြီးပဲရှိတယ်အိမ်ဘေးနာလူမေးကြီးတော့ဥစဉ်ပြန်လိုက်ဖို့တဲ့တကာမေးကြီးတော့အဲ့ဒီတကာမကြီးငိုတာဟုတ်ရလားဆိုဟာဥစဉ်ဓာတ်တိတောင်ဆိုးသေးတယ်တဲ့ဟာတော်သေးတယ်အဲ့ဒါတွေထက်မငိုလို့လို့တော့ဆိုတော့အဲ့ဒါတွေကြီးပေါ့နော်ဒါကြောင့်ကောင်းပြီဒေဂာနိပုဂ္ဂိုလ်တွေအတွက်ကိုမိမိတို့အနေနဲ့ဒါမျိုးလေးတွေတည်ထားတဲ့နဲ့ဒါဘဝတသွန်ကွယ်လွန်တော့မဲ့ပုဂ္ဂိုလ်အတွက်ကိုမိမိတို့ကအကောင်းဆုံးသောကူညီခြင်းဖြစ်ပါတယ် ဒါနကုလမာတာနော်ဒကမာကြီးရဲ့သူ့ယောက်ျားအတွက်အာဘိစကားပြောတာအမတန်အတူယူစရာကောင်းပါတယ်နောက်တစ်ခုကတော့ဒီဦးဇင်းကိုတွေ့ပေါ့လေဦးဇင်းတို့ရွာပြန်တော့က2003ခုနှစ်ရွာပြန်တော့ကဒကာကြီးတယောက်ကအဲ့လိုပဲတက်တဲ့ဆန်ဆန်နော်သူကရှိသမျှပစ္စည်းတွေအကုန်လုံးသားသမီးတွေခွဲဝေပြီးတော့လက်ထက်မှာကြံတဲ့သူ့အတွက်ကြံတဲ့ဝတ္ထုငွေကြေးလေးကိုကျောင်းမှာဆောက်လက်ဆက်ဆွမ်းစားကျောင်းကြီးတွေငွေ သူအဲ့ဒီတော့က12သိန်းလားမသိဘူးထားပါတော့စွမ်းစားကြောင်းလှူဖို့အတွက်ဆိုပြီးတော့ရေစက်ချသူကသေတော့မယ်သေတော့မယ်ဆိုတော့အကုန်လုံးသားသမီးတွေကိုခေါ်ပြီးတော့မှဒါကြည်ကျင်နဲ့နဲ့ဖြစ်အောင်လို့အကုန်လုံးလက်အမွေပေးပါပြီဒါသူ့အတွက်ရှိတာတွေကိုသားတစ်ယောက်ကိုနော်ငွေအခန်းလိုက်တယ်အဲ့ဒါမင်းယူလိုက်ပြီးတော့ငါဒါကိုငါအခုရေစက်ချလှူမယ်ဆိုပြီးတော့လှူတာလှူတဲ့အခါကျတော့အဲ့ဒီခါကျအတန်းကနည်းနည်းလေးပဲကြံတော့တယ်နော်မထိုင်နိုင်တော့တဲ့အတွက်တရားနာတဲ့အချိန်ကမှသားတစ်ယောက်ကနောက်ကနေပြီးတော့ထောက်ပံ့ပြီးတော့ထူထားပေးရတယ် အဲ့တော့အာခေါင်းက6နေတဲ့ခါကျတော့ဦးဇင်းတရားဟောကနီးမှာသူအာယူပြီးတော့ရှောက်တယ်။ဘာရှောက်တယ်လဲဆိုတော့အာခေါင်းက6နေအသားမကွဲဘူးရှဲရှဲရှဲရှဲရှဲရှဲရှဲရှဲနဲ့သူကဦးဇင်းကိုရှောက်တယ်။အဲ့ဒါနဲ့ဦးဇင်းကဘေးနာထူပေးထားတဲ့သားကိုပြောတယ်ဟာမင်းဖေဘာပြောတာတော့နော်အဲ့ဒါတော့နော်နားမလည်ဘူးဖေဟာပြောတော့ပြောတယ်။ဦးဇင်းလည်းကြားတော့ကြားတယ်မကွဲဘူးအဲ့ဒါနဲ့နေစားအောင်မဖြစ်သေးဘူးဆိုဦးဇင်းရှင်နာတိုးပြီးတော့ဒကာကြီးဘာပြောတာတော့ဦးဇင်းနောက်ပြောပါအောင်ဆိုတော့သူလည်းနားနားပြီးပြောတယ် နော်တေကာနီတည့်ရက်လောက်ပဲလူတော့တာနောက်တစ်နေ့ဆိုနောက်တစ်နေ့မနေ့မိုးလင်းသေးမှာအာကတော်တော်ကြီးကိုနေပြီသူပြောတာလေးကတပည့်တော်အခုလှူတဲ့ကုသိုလ်အတွက်ဝိဝတ္တဒါနဖြစ်အောင်ဟောပေးပါဗျာဆိုတာနော်ဘယ်နားလဲမှာတော့သားတွေကဖေးကပါဠိလိုပြောနေတာဝိဝတ္တဒါနဖြစ်အောင်လို့နော် ဝတ္တဒါနဆိုတာကတော့ဒီကုသိုလ်ကြောင့်မလို့သူတို့ဟာတကကြီးဟာကြောင်းတို့လူရတယ်ဆိုတာဘလို့ကြောင်းတကကြီးဟာအနန္တရကြောင်းတကတို့နတ်ပြည်မှာနတ်ဘုံတွေပေါက်တယ်ဘာဖြစ်တယ်ညာဖြစ်တယ်သူကဒါမျိုးမလို့ခြင်းပြောတာဒါမျိုးမလို့ခြင်းဘူးနော်လူလူပြည်တွေနတ်ပြည်တွေမှာအကျိုးရတယ်ကူ तू မလို့ခြင်းဘူးဘာဖြစ်လို့လဲအခုလောလောဆယ် तू ခံရတဲ့ဒုက္ခကိုတော်တော်ကြီးကိုသူ့ကို तू ကတရားပေးတော်တယ်တရားဟောနေပြီဘုန်းကြီးဟောစရာကိုမလို့ဟောတနေ့ဥစဉ်တို့ဥစဉ်ပြောခဲ့တဲ့ရှင်သေဝိလိလိုပေါ့ အမိဘိဋ္ဌမှာနေခဲ့ရတဲ့ဒုက္ခသူ့ကိုတရားဟောလိုက်ပြီးပြီဆိုတော့သူခံထားရတဲ့ဒုက္ခသူတရားဟောပြီးပြီဆိုတော့ဘုန်းကြီးတရားဟောစရာမလိုတော့ဘူးဦးဇင်းတို့ကစားရရကြီးပြောနေတာဒုက္ခနာကိုကဒုက္ခမှာတကယ်ဒုက္ခသစ္စာအစစ်ဆိုတော့အဲ့ဒါနဲ့သူလျှောက်တဲ့ခါကျတော့ဦးဇင်းကသူ့ကိုခုနကတန်တရားကထွက်ကြောင်းဒါနဖြစ်အောင်တခါကြီးဟောဒီအကျိုးမမျောဖို့နဲ့လို့ပြောလိုက်တယ်စိတ်ကမညွတ်နဲ့အကျိုးမရတဲ့ကိရိယာစိတ်ဖြစ်ရင်ပိုကောင်းတယ် ဝိပဿိတ်မဖြစ်နဲ့ဝိပဿိတ်ဆိုတာတန်တရားမှာဘဝဖြစ်တာပြောတာနော်ကရိယာစိတ်ဆိုတာကတော့နောက်ထပ်တာဟိုရန်တာတွေဖြစ်တဲ့စိတ်မျိုးအဲ့ဒီလိုမျိုးဖြစ်နိုင်ပိုကောင်းတယ်နော်ရန်တာတွေမှာကရိယာစိတ်ပဲဖြစ်တာမဟုတ်လားနော်ဝိပဿိပေးနေအောင်မယ်ဆိုလို့ရှိရင်ပရိသန်တွေဝိပဿိပေးနေမယ်ဆိုရင်လူချမ်းသာနတ်ချမ်းသာဖြစ်မယ်ချမ်းတော့ချမ်းသာတယ်ဘဝရှိရင်ဘာရှိအောင်မလဲဒုက္ခရှိမယ်အခုနသူပြောတာလွတ်ပါမလားလို့မလွတ်တော့ဘူးကိုင်းဒါတော့နော်ဘာပဲပြောပြောတခါကြီး ဟောဒီကုသိုလ်စီ အအိုကင်းအနာကင်းအသေးကင်းတဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်အောင်လို့အာယုပြုဆိုပြီးတော့ဦးဇင်းကစောစောလေးတုန်းကခန္ဓာဒုက္ခတွေနဲ့ပတ်သက်လို့ခန္ဓာကြီးလိုချင်စရာမကောင်းအောင်ကိုအဲ့ဒီနေရာမှာဟောတာနော်ခန္ဓာကြီးကိုလိုချင်စရာမကောင်းတယ်ဆိုတာသူကိုယ်တိုင်နာနေတာဖြစ်တဲ့အတွက်ကြောင့်မလို့ခေါင်းလေးတငင်းငင်းနဲ့သူအာယူပြီးတော့နာတယ်နော်အာယူပြီးတော့နာတယ်အဲ့ဒါကို तू အဲ့ဒီအချိန်မှာ तू तू တရားတော်တော်လေးအာယုံစိုက်နာတဲ့အချိန်ကမှာ စောစောလေးတော့ကဟင်းဟင်းဆိုပြီးတော့ညှိနေတဲ့အညှိတောင်မရှိတော့နော်ဒါတော့ तू အာယုံစိတ်နေတဲ့အချိန်ကမှဒုက္ခနာကိုယ်ရဲ့နာတာတွေကဒေဒေငါအဖြစ် तू ငြိမ့်နေတဲ့သဘောရှိတယ်ဓမ္မပီတိကြောင့်နော်တရားကိုနားတဲ့ပီတိကြောင့်ဆိုတော့အဲ့ဒီတရားနာပြီးနောက်တစ်နှစ်မိနစ်မိုးလင်းသေးသွားတယ်ဆိုတော့ဒီတကကြီးရဲ့စိတ်ထဲမှာတော့ဦးစင်းထင်တယ်နော်အဲရဟနာမဖြစ်သေးတဲ့အတွက်နိဗ္ဗာန်တော့ရောက်ချင်မှရောက်မှာသို့တော်လည်းပဲတခါတည်းကောင်းမြတ်တဲ့ဘုံရောက်သွားမယ်လို့ထင်တယ်နော်နတ်ဘုံတော့ရောက်မှာပဲဟုတ်လားဒါမှတ်စာကြည့်ရတာလေဆိုတော့ သူဟာအခုနပြောလို့တေဂာနိဒါနတွေမှာလည်းပဲအဲ့ဒီတခါကြီးလျှောက်တဲ့ဟာမျိုးနော်ရည်စူးပြီးတော့လုံနေရင်ပိုကောင်းတယ်တခါတလေကျတော့လှူလိုက်ပြီဆိုတာနဲ့အာယုန်နဲ့ကနတ်ပြီဆိုတာကြီးကသွားသွားပေါ်နေတဲ့ခါကျတော့ကုသိုလ်ကနိဗ္ဗာန်မရောက်တော့ပဲဘယ်ဘယ်ဆုံးဆုံးနေလဲနတ်ပြည်တွေဆုံးဆုံးနေတတ်တယ်တေဂာနိဒါနာလေးတွေလည်းအဲ့ဒါလေးနော်အဲလှုပ်တတ်ကြလို့ကိုယ်အလှလှုပ်ရင်လည်းအဲ့ဒါလေးသိစေချင်လို့ပြောတာ gain နောက်ထားပါတော့နော် အနာတပိန်တထေးကြီးအကြောင်းလေးပြောခဲ့ပြီးသားပါနာတပိန်ဒီကောဝါဒသုတ်တန်တုန်းကအကျဲကြီးပြောလို့နော်အဲ့ဒီမှာမှတ်စုတွေရှိရင်တော့တရားတွေရှိပါတယ်ဦးဇင်းအဲ့ဒီမှာမင်္ဂတိပိဋကဆရာတော်ကြီးရဲ့ဆောင်းမုတ်လင်္ကာလေးတွေအကုန်လုံးပြည့်စုံထည့်ပေးတယ်ယုတ်ဟုတွင်မြေခန္ဓာသီးကမျက်ရှိကလာမတိထဘက်ခဏဖြစ်လေခဏပြည့်ဤဖြစ်ပြနတန်နှိမ့်စေတာဖြင့်တရားမစဲလွန်ဆင်းရဲ့ခိုင်မြဲကြောမှာနှက်မပါဘူးပညာစစ်ကိုမျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမန္လစွာဤငငါဥစ္စာငါလိပြာသည်ဘာတစ်ခုမှမရှိကြသည်အဲ့ဒါကြောင့်မလို့ဒီအနာရဝိသထေးကြီးသောတာပန်ဖြစ်ပြီနော်ဒါပေမဲ့ခန္ဓာကိုယ်ကြီးနာကျင်တဲ့အခါကျတော့အမတန်ခံရခက်လွန်းလို့ရှင်သာရိပုတ္တရာကိုရောမြတ်နဲ့ရှင်အနန္ဒာကိုဖိတ်ပြီးတော့တရားနာတာ တရားနာတယ်တရားနာပြီးတဲ့တရားနာရင်နာရင်ကနေသူအမတတခါမှမနာဘူးသေးတဲ့ဒီခန္ဓာအာယတနာနဲ့ပတ်သက်တဲ့တရား10မျိုးကိုရှင်သာရိပုတ္တရာကိုရမြတ်ကြီးဟောလိုက်တဲ့အခါမှာအဲ့ဒီမှာတရားကောင်းလွန်းလို့အဲ့ဒီမှာထတောင်းငိုတယ်ရှင်ဘုရားတို့ငကောကတပည့်တော်ဒီလောက်ကောင်းတဲ့တရားတွေမဟောဘူးဖေရဆိုပြီးတော့တောင်းနော်အဲ့တော့အဲ့လိုတောင်းပြောတာထားပါတော့အဲ့ဒီတရားလည်းပြီးရောသူလည်းဆုံးသွားတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာဒီခန္ဓာကိုယ်နာကျင်ကြိုက်ခဲမှုဟာ အခုနပြောသလိုတရားအာယုန်တွေကိုရောက်သွားလို့တရားနှစ်သက်မှုဓမ္မပီတိတွေဖုံးလွှမ်းသွားပြီဆိုရင်လည်းပဲနာကျင်ကြက်ခဲမှုတွေပျောက်သွားတယ်။ဒါကြောင့်ခုနတကာကြီးဟာကိုယ်စင်တရားနာနေတဲ့အချိန်ကမှနော်။ तू ဟာစောစောလေးတုန်းကတော့ तू အင်းအဲနဲ့ဦးစင်ရောက်သည့်အထိကို तू တော်တော်လေးညင်းနေတာ။ဒါပေမဲ့ဦးစင်တရားဟောပြီးတဲ့အခါကျတော့ तू တော်တော်လေးငြိမ်သွားတယ်။ဦးစင်လက်တွေ့ပဲ။ဒါကြောင့်မိမိတို့မှာပြောချင်တာကဒီလိုအချိန်မျိုးရောက်ပြီဆိုရင်ဒီပြင်လူတွေ တတိပေးတယ်ဆိုတာဟာပေါ်ဖို့မပေါ်ဖို့မသေးကြဘူးမိမိကအမြဲတမ်းလှုပ်နေတဲ့နှလုံးသွင်းတဲ့အရှိန်ကလေးဝသီကလေးအကျင့်ကလေးရှိရင်လိုအပ်တဲ့ချိန်ကျရင်ပြန်ပြီးတော့နှူးလို့ပြန်ဖော်လို့ရတယ်ဒါတော့ကိုယ်တတိကိုယ်ဘာသာကို ပြန်ဖော်ရတာကပိုးပြီးတော့မှဘာခေါ်မလဲစိတ်ချရတယ်သူများဖော်ပေးမှပြောပေးမှဆိုတာတွေကသူများပြောတဲ့အာယုံနောက်ကိုလိုက်ပြီးတော့ကြည်ရတာဒါကြောင့်မရဏဒုက္ခမရှိဘူးလားဆိုတော့ရှိမယ်သို့တော့အဲ့ဒီမိမိတို့ကကြိုတင်ပြင်ဆင်ထားတဲ့ခါကျတော့ သူတစ်ပါးတွေဘေးနားမှာရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုယ့်ရဲ့အာယုံကလေးတွေကိုငြိမ်ပြီးတော့မှနော်ဒီမရဏဒုက္ခကိုအေးအေးဆေးဆေးကလေးမိမိကလွန်မြောက်နိုင်တယ်ဒါကြောင့်မရဏဒုက္ခကိုမိမိတို့ဘဝရှိတဲ့အတွက်မရဏဒုက္ခရှိမယ်သို့တော်လည်းပဲကြိုတင်ပြင်ဆင်ထားရင်တော့မသက်သာဘူးလားသက်သာတယ်နော်အဲ့ဒါလေးကိုလည်းမိမိတို့ထွက်ပေါက်ကလေးသက်သာရသက်သာပေါက်ကလေးလည်းမှတ်ထားရသေးတယ် ကောင်းပြီဒါတော့မရဏဒုက္ခနဲ့ပတ်သက်လို့အဲ့လိုလိုဘဝတိုင်းဘဝတိုင်းဘဝရှိရင်ဒုက္ခရှိမှဖြစ်တဲ့အတွက်တေခြင်းဒီလည်းပဲမရဏံပြီးဒုက္ခလို့မြတ်စွာဘုရားဒုက္ခတစ်ပါးအနေနဲ့ဟောတယ်နောက်တစ်ခုသွားကြစို့နောက်တစ်ခုကဘာလဲတောကအဲ့ဒါလေးဖတ်ကြည့်ပါဦးတောကမိဘဆွေမျိုးတို့ ဟုတ်ပြီဒါကတောကကိုအဓိပ္ပာယ်ဖော်ပြတာအားလုံးကတော့သိကြပြီးသားပဲတောကဆိုတာကဆုံးရှုံးတဲ့အခါမှာဖြစ်တယ်ဆုံးရှုံးပစ္စည်းတဲ့အခါဘာတွေဆုံးရှုံးတာတော့ဆွေမျိုးတွေဆုံးရှုံးတယ်နော်ဆွေမျိုးတွေပစ္စည်းလို့ဆုံးရှုံးတယ်အဲ့ဒီကတောကဖြစ်တယ်စီးပွားဥစ္စာတွေဆုံးရှုံးတယ်တောကဖြစ်တယ်ကျမ်းမာရေးပစ္စည်းတွေတောကဖြစ်တယ်သီလပစ္စည်းတွေဘာမှဖြစ်ဘူးဟုတ်တော့မလားလို့ ဟာငါငါးပါးတိလာကျိုးပြီဆိုပြီးတော့ဒီနာငိုဘူးတယ်လို့ရှိလားရှိပါဘူးအေးအေးဆေးဆေးပဲဟုတ်လားဘာမှမရှိပါဘူးအယူတွေပြက်သွားတယ်ကိစ္စမရှိသေးပါဘူးပိုလွတ်လပ်တာပေါ့ဟုတ်တယ်မလားရှစ်သုံးခုနဲ့တွေ့မှတာငိုတာပါနောက်နှစ်ခုတိလာနဲ့ဒိဋ္ဌိကဘာမှဖြစ်ဘူးဒါပေမဲ့ဖခင်ပြောတာရှစ်သုံးခုပြည့်လို့ဘာမှဖြစ်ဘူးတဲ့ငရဲမကြဘူးတဲ့အေးမင်းတို့နောက်နှစ်ခုပြည့်ရင်တော့ငရဲကြမှာအဲ့ဒါဒုက္ခရောက်မှာတဲ့ဒါပေမဲ့ဦးဇင်းကငရဲကြမှာကြောက်ရင်လားအေးဆေးဆေးပဲ အေးစစ်စစ်ပဲငရဲမကြမှာကြတော့ကြောက်တယ်ဒါကြောင့်ဦးဇင်းတို့ကဘာတွေကြပူလဲဆွေမျိုးတွေပြည့်စည်ပြီးဆိုပူပြီးစီးပွားပြည့်ရင်ပူတယ်ကြမ်းမာကြီးပြည့်ရင်ပူတယ်သီလပြည့်ရင်အေးဆေးပဲเนาะအယူတွေပြည့်ရင်ဘာမှဖြစ်သေးဘူးဘုရားပြောတာကသီလပြဿနာသီလပစ္စည်းရင်ဒိဋ္ဌိပြဿနာအယူတွေဖောက်လွဲဖောက်ပြန်ဖြစ်ရင်ငရဲကြတတ်တယ်တဲ့ငရဲကိုမှတခါတည်းနှစ်ပိုင်းချမရှိနဲ့ဘလို့ဟိုဘလို့ခေါ်မလဲဘလို့ငရဲမျိုးနဲ့ခံရမလဲဘလို့ဆင်းရဲဒုက္ခခံရမလဲဆိုတာမသိနိုင်ဘူးတဲ့အဲ့ဒါတွေကိုနော် အဲ့ဒီလိုပစ္စည်းအဲ့ဒီဟာမျိုးမပစ္စည်းအောင်တိလမပစ္စည်းအောင်အယူမပစ္စည်းအောင်ထိမ့်သိမ့်လို့ဘုရားကတော့မှာတာပဲပြီးတော့နောက်တစ်ခုနော်အခြားဒုက္ခရောက်ကြောင်းတရားတစ်ခုခုနဲ့တွေ့ကြုံတဲ့အခါမျိုးတွေမှာဆွင်စိုးရိမ်ပူပန်မှုဖြစ်တယ်အတွင်းလိုက်ပူလောင်ခြင်းရင်တွင်းတော့တောကမြစူးဝင်ခံနေရအဲ့ဒီမှာချင်းဆိုတာလေးတစ်လုံးကြံထည့်တယ်ကျူးစူးဝင်ခံနေရခြင်းတို့သည်စိုးရိမ်ခြင်းတောကအဲစိုးရိမ်ခြင်းဒုက္ခမြည်ဤဒါတော့ဒီနေရာတွေမှာ အားလုံးကကိုနီးကိုဟန်တွေကတော့ခုနကပြောပြီးပေါ့နော်ဆွေမျိုးမိဘတွေပစ္စည်းလို့တော့ကရောက်ခဲ့ဘူးကြပြီစီစဉ်နေမိမိတို့နော်အာလှုပ်တာတွေမအောင်မြင်လို့ပေါ့စီးပွားရေးတွေလှုပ်တာတွေဆုံးရှုံးတာရှိတယ်ပစ္စည်းတာရှိတယ်အဲ့ဒါမျိုးတွေဖြစ်လို့စီးပွားဥစ္စာတွေလှုပ်တဲ့ခါတွေမှလည်းဒါအဲအများကြီးဆုံးရှုံးတာတွေရှိတယ်မဟုတ်လား risk တွေယူပြီးတော့လှုပ်ကြတဲ့အတွက်အာဆုံးရှုံးတဲ့ခါကျရင်တော့ကဖြစ်တယ်နော်တကားတော့ကဆိုလို့ရှိရင်တကားတယောက်ကကြောက်မှလာပြီးတော့တိတ်တော့မရင်းနေပါဘူး ကြောက်မလားပြီးတော့တနေ့ကုန်ဘုရားရှင်မှာထိုင်ဘုရားကိုကြည်နေတာအဲသူဘာမှလည်းမပြောတော့ဦးဇင်းကကိစ္စဘာမှလာမှမသိဘူးကိစ္စသွားမေးတာဒကာကြီးဘာကိတိတ်တော့မကြည့်သေးပါဘူးလူလာပိုက်မှာအဲဒကာကြီးဘာကိစ္စရှိလို့တော့အကြောင်းလာတာဆိုတော့ကိုကလည်းကိစ္စရှိရင်ကုညီရမယ်ဟာဆိုရင်လည်းကုညီအောင်ပေါ့လေဒီတော့ဘာကိစ္စမှမရှိပါဘူးဗျာတဲ့အိမ်မှာနေရတာစိတ်ဟိုရင်ဖြစ်လေစိတ်ညစ်လုံးလို့တယ်နောက်တော့အေးဒါဆိုလည်းစိတ်ချမ်းသာမယ်ဆိုဘုရားရှင်နေပေါ့ဆို နောက်ပြန်ခါနီးကြမှာသူဥစဉ်ရှိတော်တော်ကြီးတနေ့လည်းလုံးမဲ့လာနေတယ်အဲ့ဒါနဲ့ဥစဉ်ရှိလာပြီးတော့ပြန်ခါနီးကြော့သွားတာအာဒီတော့ပြန်မတော့မှဘုရားတဲ့အေးကောင်းပြီကောင်းပြီအဲ့ဒါပြီးတော့တပြီတော့ဘုရားအလုတ်ပြုတ်တာကြာလာပြီတဲ့အလုတ်ရှာလို့ကလည်းမရဘူးတဲ့ရှိတော့ရှိတာလေးတွေထုံသုံးလည်းလည်းကုန်ပြီအလုတ်ကလည်းရှာလို့မရအိမ်ရောက်တာနဲ့မိန်းမလည်းတခါတည်းတန်းပြောတော့ဟာအိမ်ထဲကိုမဝင်ကျင်တာနဲ့ဒီတော့ဘုန်းကြီးเจ้าမှလာနေတာတဲ့နော်ဆိုတဲ့အခါကျတော့သူ့မှာ အခုနပြောပြီအလောက်အကင်တွေပြစ်စည်းသွားပြီဆိုတဲ့ခါကျတော့နေစရာမရှိဘူးသွားစရာလည်းမရှိဘူးဘာဖြစ်လို့လဲသွားစရာမရှိတာကသူ့မှာကကိုယ်နဲ့တငယ်ချင်းတွေသွားလိုက်တော့အလောက်တွေနေရှိသေးတယ်သူတို့အလောက်လောက်တာမြင်တဲ့အခါကျကိုကကိုအလောက်မရှိတယ်လို့ပိုးပြီးတော့မျက်နှာငယ်တော့ဟောအပူတကူကလာပြန်ရောနော် ဒါအလုံးမလို့အလုံးမရှိတဲ့သူချင်းကြတော့လည်းပဲသူလည်းအပူကိုလည်းပူဆိုတော့အပူကကူးပြန်ရောဆိုတော့အဲ့ဒါနဲ့သူဘုရားကြောင်းလာနည်းနည်းလေးပဲသက်သာရရဆိုပြီးတော့ဘုရားကြောင်းလာတော့ဗျာတဲ့နော်ဒါတော့ခုနပြောပြီလေဒါတောင်မှဒါသူကဒီလောက်ကြီးဟောအများကြီးမဟုတ်သေးဘူးပေါ့နော်တော်သေးတယ်လို့ပြောရမှာပဲပေါ့အဲ့တော့ပြောချင်တာကကိုယ်မှာဆုံးရှုံးမှုတစ်ခုခုဖြစ်ပြီဆိုရင်ပူတော့မယ်ပူတဲ့အခါကျတော့အဲ့ဒီဟာတွေက မိမိကတရားသဘောလေးတွေကိုကံသဘောတရားလေးတွေကိုမလိလာထားရင်နော်သိရှိမထားရင် ပြင်ဆင်မထားရင်အဲ့ဒီလူကပို့ပြီးတော့ခံရခက်တယ်ဖြည့်စရာမရှိဘူးဖြည့်စရာမရှိတဲ့ခါကျတော့အဲ့ဒီလိုပုံကိုမျိုးထိန်းစရာမရှိရင်ဟာဘဝကြီးကကိုယောဂါရဖြစ်သွားတယ်နော်ဒါတော့ဘဝထဲမှာကိုယောဂါရအဖြစ်ဆုံးအားလုံးသိကြတဲ့အတိုင်းပရာစာတွေကြည်ပါလားဘုရားတဆူလက်ထက်မှာနော်တခါတည်း ဆုတွေတောင်းပါရမီတွေဖြည့်အဲ့ဒီလိုလှုပ်လာခဲ့တာနောက်ဆုံးဦးဇင်းတို့ဂေါတမဘုရားရှင်လက်ထက်မှာသူရန်တာကြီးဖြစ်ရတော့မယ်ပါရမီတွေရင်ကျဲပြီးတော့မှပညာရမှာအမတန်ထက်မြက်တဲ့ရမတာမကြီးဖြစ်ရမယ့်ဟာကိုပဲအဲ့ဒါကိုပဲသူကနောက်ဆုံးဘဝမှာဖြစ်လိုက်တဲ့ဟာတတိသမိဖြစ်ပါတယ်နော်ဒါပေမဲ့တတိသမိလည်းရဖြစ်ပြီးတဲ့အချိန်ကမှာတတိသမိဘဝကိုပို့ပေးလိုက်တာကနောက်ဆက်တွဲဒုက္ခတွေတတိကြီးနဲ့ပို့ပေးလိုက်တာနော် ရတဲ့ယောက်ျားဖေမိဘမကြိုက်ဘူးနော် အဲ့တော့သူစည်ရင်ငါတာပြောတာအိန္ဒိယရဲ့ caste system ကိုပြန်စဉ်းစားကြည့်သူတို့ကဇက်မြင်အလုသမားကဗာလဲဘလို့မှမရဘူးဘလို့မှသူတို့ရဲ့ဘလို့ခေါ်မလဲသူတို့ရဲ့လောကမှာလက်ခံတာမဟုတ်ဘူးဒါတော့သူကဒီဒီဇက်နေဇက်မြင်စနစ်ကြီးကိုဇက်မြင်ကနေခုံဆင်းပြီးတော့သူဇက်နေဖြစ်တဲ့အလုသမားကိုယူတာဒါဇက်တော်လန်ရေးနော် तू က သူချစ်တဲ့ယောက်ျားသူယူတာလေဒါလည်းပဲဒါတော့ तू ကဇက်နေကိုဆင်းတာဇက်နေယောက်ျားနဲ့ယူတာဖြစ်တဲ့အတွက်ကြောင့်မလို့ तू ကအိမ်ကနေပြီးတော့ဒါယောက်ျားတော့လိုက်ရတယ်လေလိုက်တဲ့အခါမှာအဲ့ဒီဒုက္ခတွေကိုလည်းတခါ तू မသိသေးဘူးအဲ့ဒီချိန်တုန်းကတော့အေး तू ချစ်တဲ့ယောက်ျားခုနပြောပြီးတေပြီးဆိုတဲ့အခါကျတော့ဟောလာပြီးဒုက္ခအနောက်ထပ် तू သားကြီးကတခါတည်းရင်းနေလို့သေးတယ်တားငယ်ကဆွန့်ချလို့သေးတယ်ဟာတခါအဲ့ဒီကနေပြီးတော့မှမြို့ကိုပြန်လာတဲ့အခါကျတော့သူ့ရဲ့အဲ့ဒီတာဝတိမျိုးထဲမှာလည်းမုံတိုင်းတွေတိုက်ပြီးတော့မှတိုက်တဲ့အိမ်တွေပြိုကျမိတွေလောင်လို့ သူ့အဖေလည်းသေအမေလည်းသေအကိုလည်းသေဘယ်နှယောက်ဆုံးသွားပြီ6ယောက်ကအိမ်ကကြံသေးလားအိမ်လည်းမရှိတော့ဆိုတော့ယောက်ျားသေးတယ်သားနှစ်ယောက်သေးတယ်အမေဖေးသေးတယ်အကိုသေးတယ်အိမ်မီးလောင်ပြကြအကုန်လုံးဟိုထဲပြိုကျသွားတယ်ဒီလောက်ပူတဲ့တော့ကကနောက်ဆုံးဘာဖြစ်သွားလဲဆိုရင်သူ့ရဲ့ပူလုံးတဲ့အခါကျတော့နှလုံးသွက်ပွက်တယ်အကုန်လုံးပုတ်ပွတ်ဆူလောင်ပြီးတော့စိတ်ကြောင်သွားပြီးတော့ယူသွားတာလေ နောက်ဆုံးဘုရားနဲ့တွေ့လို့ချက်သမီးလို့ခေါ်လိုက်ခါကျမှဘုရားရဲ့အတန်တော်ကြောင့်မလို့ပြန်ပြီးတော့အဲ့ဒီတွတ်တွတ်ခေါင်ယူနေတဲ့ဟာကပြန်ကောင်းသွားတာဓမ္မရဲ့အေးတဲ့အရေးကြောင့်ဒါကြောင့်မိမိတို့မှာဒီပူလောင်ပွလောရိုက်နေတဲ့ဟောဒီလောကကြီးမှာနေတဲ့အခါမှာတရားရှိတဲ့ပုဂ္ဂိုလ်တွေအတွက်ဒီအပူထဲမှာအေးအောင်နေလို့ရတယ်အပူထဲမှာအမောင်ထဲမှာလဲအောင်နေလို့ရတယ်အရှုပ်ထဲမှာလည်းရှင်းအောင်နေလို့ရတယ် ဒါတော့မိမိတို့နေတာဒီအပူလောကအမောင်လောကအရှုပ်လောကဟုတ်တယ်မဟုတ်လားဒါတော့အပူလောကထဲမှာရောက်ရင်အေးအောင်တရားတရားပဲရှိတယ်တရားမှာတပါကျန်တာတွေကတော့အပူပဲလောင်စာတွေကြီးပဲအပူထဲမှာအေးအောင်နေခြင်းရင်တရားနဲ့နေပဲအမောင်ထဲမှာလင်းအောင်နေခြင်းရင်အမောင်လောကကြီးဆိုတာလူတို့ဆိုတာထင်ရလောက်တာနော်ထင်ရလောက်တဲ့အတွက်ကြောင့်မှားတယ်မှမသိမှန်တယ်မှမသိသူတို့လိုပါရရင်ပြီးရောပဲအဲ့ဒီထက်မှကိုကမှားတယ်မှန်တယ်ဆိုတာကိုကဝေဖန်ပိုင်းခြားတတ်ခြင်းမရှိရင်ကိုလည်းပါသွားမယ် ဒါကြောင့်အမောင်လောကကြီးထဲမှာအမှန်တရားလေးနေနေအောင်တရားတည်းဟူသောအလဲအောင်လေးနဲ့နေမှအလဲအောင်ရမယ်ကျန်တဲ့မိတွေကဒါကပစ္စည်းပဲမြင်လို့ရတယ်အမှားမှမမြင်နိုင်ဘူးဒါကြောင့်အမောင်ထဲမှာလဲအောင်နေခြင်းရင်ဘာနဲ့နေတရားနဲ့နေအရှုပ်ထဲမှာ ရှင်းအောင်နေခြင်းလည်းပဲတရားနဲ့နေဒါမှအေးမှာသုံးမို့ဆိုရင်တော့ပရာဇာရီနော်ရန်တာမဖြစ်ခင်တုန်းကသူဖြစ်တဲ့သူ့မှာဘယ်လိုခေါ်မလဲဖြည့်တဲ့ပါရမီတွေရှိတယ်ဆိုတာတောင်မှ တရားနဲ့မတွေ့သေးခင်က तू တော်တော်ခံလဲရတာလေဒါကြောင့်မိမိတို့လည်းပဲတောကလောကထဲမှာနေတဲ့အခါမှာတောကရဲ့အရိုက်နဲ့အဖိထောင်းခံရတာတက်တာအောင်တရားနဲ့စောစောတည်းပြင်းတဲ့နဲ့နော်ဒါတော့ဒီတောကဆိုတာလည်းပဲတလိษံမှာတောင်းလွတ်တာမဟုတ်ဘူးနော်ဒါတော့တလိษံတော့မဟုတ်ဘူးပေါ့လေဘလူးမာကြီးပေါ့ तू ကတော့တလိษံတစ်ပိုင်းနတ်တစ်ပိုင်းပေါ့ तू ကသူစကားနဲ့သူဘာရဏသူ့ရဲ့ဘာရဏတိပြည်မှာမိဘကောင်ကြီးဖြစ်ဘူးတယ် ဒါပေမဲ့သူကယောက်ျားပေါ်မှာဖောက်ပြားတဲ့ကံကျุလို့မိတာဒါကိုသူဘေရင်ကြီးကသိတော့သူ့ကိုမေးတယ်မိဖုရားကြီးဒါဟုတ်သလားဆိုတော့သူကသူ့အရှိတ်ကိုထိပြီးတော့မဟုတ်ပါဘူးတဲ့နော်ဘေရင်ကြီးမဟုတ်ရပါဘူးဖခင်ကျွန်တော်မှဒါကိုကျุလို့မိတယ်ဆိုရင်ယောက်ျားကိုကြောလို့ကျุလို့မိတယ်ဆိုလို့ရှိရင်ဘလူးမကြီးဖြစ်ရပါစေရဲ့ဆိုပြီးတော့ကျိန်းတာကျိန်းတဲ့အခါကျတော့သူကယောက်ျားကိုကျိန်းမိပြီဆိုတဲ့အခါကျတော့သူ့ဟာနဲ့သူ guilty feeling ကလည်းဖြစ်ပြီး အစွဲကလည်းငါတော့ကြိမ်လိုက်မိပြီဆိုတာကြီးကဖြစ်စိတ်ကနေစွဲပြီးတော့တည်သွားတဲ့ခါကျသေးတော့ဘလူးမိုက်သွားဖြစ်တာဟိုးတော့တောင်တော်တော်တန်းတကူတဲ့ကတောင်ကြီးပေါ်မှာတောင်ကြီးထဲမှာတောင်လှိုင်ကူထဲမှာသွားနေတယ်ဖြစ်တယ်အဲ့ဘလူးမိုက်ကြီးဆိုတော့အဲ့တော်တန်းကနေပြီးတော့မှလူတွေဖြတ်သွားရင်သူဖမ်းဖမ်းပြီးတော့စားတာဖမ်းဖမ်းပြီးတော့စားတာဒီနေ့ကျတော့အဲ့မှာပုံနာတယောက်ခတ်ချောချောကလည်းကုံသေးကနေပြီးတော့သူကလဲတာကြီးနေလာတော့အဲ့ဒီမှာလဲပေါ်ပါတဲ့လူတွေကိုတော့သူကစားတယ်ဒါပေမဲ့အဲ့ဒီ လက်ကုံတဲ့ပေါ့နော်ပုံနာကြတော့မတတ်ဘူးမစားဘူးအဲ့ဒီပုံနာခါကြောကြောဆိုတော့ तू ကယောက်ျားဖြစ်ပေါင်းတင်တာအဲ့ဒါတော့ तू နေတဲ့ကြောက်ကူကြီးတဲ့ခေါ်သွားနော် तू အပြင်သွားရင်ကြောက်ကူကြီးပိတ်ထားဖြစ်ခဲ့တာဆိုတော့အဲ့ဒီလိုပေါင်းတင်ရင်းနဲ့သားတယောက်ရတော့သားတော်တော်လေးကြီးတော့အဖေအိုမေးတယ်အဖေဘာကြောင့်မလို့ဒီကြောက်ကူကြီးတဲ့နေရတာတော့ဒီဒီကြောက်ကူကြီးတဲ့ဘာလို့နေရတာတော့ဖေရဆိုတော့ဟာမဲ့မေကဘလူးကွာ तू ကထွက်ပြေးမှဆိုလို့တို့ပိတ်ထားတာတော့အဖေကထွက်ပြေးပါလားဘာလို့ အမေနဲ့ဒီလိုပေါင်းနေရတယ်လေဘောဘလူးမကြီးပဲဆိုတော့ဘလို့လို့ပြေးလို့ရမှာလဲငါသားရဲ့တဲ့မင်းအမေပိုင်နဲ့နေပြီးအကျေကြီးငါလွတ်အောင်မပြေးနိုင်ဘူးမပြေးနိုင်ငါစားမှာဘောကွာဟာဒါဆိုရင်ねကျွန်တော်ခေါ်ပြေးမယ်ဆိုဟာမလုပ်ပါနဲ့ငါသားရငါလောက်ငါသားလို့မပြေးနိုင်ပါဘူးအဖေကလမ်းတဝက်တင်မဲ့မောသေးပါလို့အဲ့ဒါဆိုရင်ဒီလိုလုပ်မယ်ဆိုအမေရဲ့နေပဲဘလောက်ကျယ်တယ်လဲဆိုတာသိအောင်အမေနဲ့လိုက်တာသူကအမေ အမေပိုင်တဲ့ပစ္စည်းကသားလဲပိုင်တယ်ဒါတော့အမေနယ်ပယ်တစ်ခုဘလောက်ကျယ်တယ်လဲဆိုတာသိကျင်တယ်သူ့ကိုလိုက်ပြစမ်းဆိုသူကလိုက်ကြည့်တာသူ့မေကဒီနာဒီနာဒီနာတိအောင်ပိုင်တယ်ဆိုတော့မှတ်ထားတာသူ့မေရဲ့ domain ဘလောက်ရှိတယ်လဲဆိုတာမှတ်ထားပြီးတော့သူအဲ့ဒါကိုတခါတည်းလဲအပြေးလက်ကျင်တာလေပြေးရင်ဘလောက်ကြာမလဲဘလောက်ကြာကြာပြေးရမလဲအဲ့ဒါလက်ကျင်ပြီးမှသူကမှတ်ထားပြီးတော့မြစ်တစ်ခုမှသူကဟောဘစ်ကြော်လို့မရဘူးသူ့မေအဲ့ဒါကိုမှတ်ထားတယ်အနည်းဆုံးပြေးဖို့ထွက်ပေါက်ကအဲ့တော့ သူ့အမေမရှိတော့ကိုဖအေးကိုထမ်းပြေးတာထမ်းပြေးတဲ့အခါကျတော့မအေးကဂူကိုရောက်တဲ့အခါဂူပွင့်နေတယ်ဂူပွင့်နေတဲ့အခါကျတော့အဲ့ဒီမှာ तू ကလိုက်တယ်လိုက်တော့ခြေရခံလိုက်တဲ့အခါကျတော့ तू က तू သားဖာကဟိုဘက်ကိုမြစ်ကိုကူးနေပြီ तू ကမြစ်ကိုကြော်လိုက်လို့မရအောင်ဆိုတော့မအေးကပြောတယ်ဟာငါသားဒီဘက်ပြန်လာဆိုဟာမလာနိုင်ဘူးတဲ့အမေကဘလူဆိုတော့ကျွန်တော်တို့လူနဲ့လူနဲ့ तू ကဇတ်တဘာဝမတူဘူးဆိုတော့လူသားတိုက်ပြီပဲပြန်မယ်ဆိုပြန်တာအဲ့ဒီတော့မအေးကဒီသားကိုဘလို့မှတရားချလို့ချော့လို့မရတဲ့အခါကျတော့ မြစ်ဒီဘက်ကန်းကနေပြီးငိုးပြီးတော့နေတယ်မြစ်ဟိုဘက်ကန်းရောက်တဲ့ခါကျတော့ဘလူးမကြီးကလည်းသူကတားကိုတော်တော်ချစ်ရှာတယ်အဲ့တော့ငါသားတဲ့လူပြည်လူလောကသွားရင်အမတန်မှခက်ခဲတယ်ရှုပ်ထွေးတယ်ပညာမတတ်ရင်တမင်းစားဖို့ခက်ခဲမယ်ဒါကြောင့်မလို့မိမိတို့ရက်တည်လို့ရအောင်အမေခြေရာကောက်တဲ့ပညာကလေးသင်ပေးလိုက်မယ်တခိုးတွေခြေရာဖမ်းတာပြောတာနော်ဦးဇင်းတို့ FBI တို့ဘာလို့ဆိုတော်တော်လေးဟန်ကြမှာအဲ့ဒီပညာရရင် အကုန်လုံးတော့တွေပါတွေဖောက်တဲ့ကားတွေပါတွေပေါ့အဲ့ပညာတွေလဲလဲအကုန်မိမှာပဲနော်ဘလူးမကြီးကအဲ့ဒီသူသားအဲ့ဒါသင်ပေးလိုက်တာသင်ပေးတော့သားကဟိုဘက်ကန်းကမအေကဒီဘက်ကန်းကနော်သင်ပေးတော့သားကလက်ဥချီပြီးတော့လိုက်ပြီးတော့ရွတ်ဆိုပေါ့နော်လိုက်အလွတ်ကျက်ပေါ့ဆိုလိုတာအဲ့တော့မအေးကဒီဘက်ကန်းကသင်ပေးသင်ပေးသင်ပေးသားလဲရမအေးလဲပဲအဲ့ဒါတခါတည်းခါတဲ့ရင်ဘတ်ကိုထူထူပြီးတော့မှသူသားနဲ့ယောက်ျားဆုံးပါပြီဆိုပြီးတော့သောကဖြီးစည်းပြီးအဲ့ဒီမြက်ကနေတည်သွားတယ်ကဲ ဒါကြောင့်လောကဟာတကယ်ပြင်းထန်လာပြီဆိုတဲ့အခါကျတော့ဘာဖြစ်လာလဲလူတွေရဲ့စိတ်ယူကြောင်တွက်သွားအောင်လဲလုပ်နိုင်တယ်လူတွေရဲ့သွေးသားနှလုံးသားတွေလဲပတ်မှုရက်ဆိုင်သွားအောင်လဲလုပ်နိုင်တယ်ဒါကြောင့်မိမိတို့ဟာဒီအပူသောကတွေနဲ့နေကြရတဲ့ပတ်ဝန်းကျင်ကြီးမှာကြိုတင်ပြင်ဆင်ထားတာမရှိဘူးဆိုရင်ဒါတွေနဲ့တွေ့ကြုံရပြီဆိုလို့ရှိရင်ယူတော်လဲယူသွားနိုင်တယ်ကြောင်တော်လဲကြောင်သွားနိုင်တယ်သေတော်လဲသေသွားနိုင်တယ် သူများကိုတော့လဲဒုက္ခပေးတတ်တယ်တဲ့ဒုက္ခဆိုတဲ့သဘောတရားသိကြောက်စရာကောင်းတယ်နော်ဒါကြောင့်မလို့တချို့ကြတော့ဒုက္ခတွေများဒုက္ခတွေများလွတ်လို့ကိုကိုကိုဆူဆက်လုပ်တယ်ဆိုတာဘာကြောင့်လဲဒုက္ခများလွတ်လို့မခံနိုင်လို့လုပ်တာကဲတချို့ကြတော့သူများသွားပြစ်တယ်လေကဲဘာဖြစ်လို့လဲဒုက္ခပဲငါတော့ရှုံပြီးဆုံးပြီဆိုပြီးတော့သူများတို့တခါတည်းရှုတင်သွားလောက်တာလေကောင်းပြီနောက်တစ်ခုဆက်သွားကြအောင်ဆိုဘာလဲပရိဒေဝဖတ်ကြည့်ပါဦး ကောင်းပြီဦးဇင်းခုနပြောတဲ့ဒကမငိုသလိုပဲပေါ့နော်အတန်တွေထွက်ပြီးတော့မှထုတ်ထုတ်ပြီးတော့တန်းတာပြီးတော့ငိုတာတခါတည်းအဲတော့ဒီပရိဒီဝဆိုတာက တောကကတော့နည်းနည်းအတွင်းထဲတွေကြိတ်ဖြစ်နေတဲ့သဘောရှိတယ်ပရိဒီဝဆိုတာနေလို့မရဘူးငိုချပါဇက်တည်းလည်းအတန်တွေထွက်လာဟိုလိုပြောဒီလိုပြောအဲ့ဒါဆိုရင်ဘာဖြစ်ပြီလဲပရိဒေဝဖြစ်လာပြီစိတ်ချဲတင်ရင်ထဲတင်ထားလို့မရတော့ဘူးထိမ့်လို့မရတော့ဘူးပါဇက်တွေပါထွက်အော်လာငိုလာနဲ့တန်တာလာ ဖြစ်လာပြီဒါတော့ဒါကလည်းပဲတော်တော်ခက်သားပဲပုရုဇဉ်ဆိုတော့လည်းနော်ဒီအနန္တာဟာမြတ်စွာဘုရားပြိဋိဘံဆန်တဲ့အခါမှာအဲ့ဒါလိုဖြစ်တယ် သူကဘလို့ဖြစ်တယ်လဲဆိုမြတ်စွာဘုရားကုသနာအောင်မှာပြိဋိမံဆံပြီးလို့မြတ်စွာဘုရားရဲ့အယုဒ္ဓတော်တွေကိုမြတ်စွာဘုရားရဲ့ဒီဟိုရင်ပေါ်တော့သင်္ကန်းတပိတ်တွေကိုယူပြီးတော့မှတာဝတိကိုပြန်တာတာဝတိပြန်တော့စဉ်းစားကြည့်ပေါ့ကိုမျက်စိနဲ့မြင်ကြည့်ပေါ့မြတ်စွာဘုရားကြွတော်မူတဲ့နောက်ကအာနန္ဒမပါဘူးလားတပိတ်သင်္ကန်းလွဲပြီးတော့အာနန္ဒလဲရတယ်ဆိုတော့ဒီတစ်ခေါက်ပြန်တာကြတော့ဘုရားမပါတော့ဒါတော့ဒီမြတ်စွာဘုရားအာနန္ဒပြန်တဲ့မြို့တစ်လျှောက်လမ်းတစ်လျှောက်မှာ တွေ့သည်မြမြို့စဉ်ရွာစဉ်တွေအာနန္ဒာလည်းမြင်ဘာမှမပြောတော့ထငိုတော့တာပဲတခါတည်းအကုန်လုံးလူကြလှိမ့်ကြအထူးသဖြင့်ဘယ်ကိုရောက်တဲ့ချိန်လဲဆိုတာဝတိကိုဝင်တဲ့ချိန်သူတာဝတိလာတာကိုသိန်းအောင်ကလည်းတာဝတိပြန်လာတာဟာတာဝတိလည်းဝင်ရောမြို့ထဲလည်းရောက်တခါတည်းမြို့တကားဘောက်ကစားပြီးတော့တခါတည်းလူကြလှိမ့်ကြအော်ကြဟိကြငိုကြဘလို့ပြောတယ်လဲအရှင်ဘုရားတို့နောင်တော်ညီတော်နောင်တော်နှစ်ပါးဘဲသွားသွားရှင်းနေနောင်နဲ့အမြဲတမ်းအမြဲတမ်းအတူတူသွားနေကြတာအရှင်ဘုရားအခုတော့နောင်တော်ကြီးဘဲထားခဲ့ပြီလဲဖေရ ရှင်ဘုရားဘလို့လဲပြညာလို့လားပြောလိုက်ကြတာကားတဲ့ပြောလဲပြောငိုလဲငိုအဲ့လိုတွေဖြစ်တာအဲ့ဒါနဲ့ရောက်လေရရအာနန္ဒာကနှစ်သိမ့်ရတယ်အာနှစ်သိမ့်ပြီးတော့အဲဝရင်လောက်ပေါ့နော်သူတို့တရားလေးပါလေးဟောသူတို့လေးစိတ်ပြေသွားအောင်အဲ့ဒါလို့နဲ့နေလာသာဝတိရောက်သာဝတိရောက် ပြီးလို့ခုနအဲ့ဒါမျိုးတွေဖြစ်တော့မျိုးတွေရောက်တော့အဲ့ဒါတွေပဲတရားဟောနေရတယ်အဲ့ဒါပြီးမှ तू ကဇေရဝင်ကျောင်းနဲ့ဝင်လာဇေရဝင်ကျောင်းနဲ့ဝင်တော့ तू ကဘာလုပ်ရပြီလဲဆိုတော့ဘုရားရှိတော်ကအတိုင်း तू ကလောက်တဲ့သူ့ရဲ့ဝတ် ပြုစုမှုကိုလုပ်တယ်နော်ရေခတ်တာတန်ရှင်းရေလုပ်တာပန်လဲတာအကုန်လုံးပေါ့နော်သူလုပ်နေကြဝတ္တရားတွေအကုန်လုပ်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့အဲ့ဒီကြမှာသူစိတ်ထဲကငိုချင်းလာတာဘာဖြစ်လို့လဲအချိန်တန်ရင်ထားပါတော့မနစ်ထလင်းနာရီလောက်လင်းနာရီခွဲလောက်မြတ်စွာဘုရားထားတယ်ဆိုပါတော့ဗျာအဲ့ဒီချိန်ကျမြတ်စွာဘုရားသူမျက်နှာမျက်နှာတက်တော်ကြီးကတ်ရမယ်ကတ်မယ်ဆိုတော့ရေကလေးခတ်လာမြတ်စွာဘုရားခန္ဓာကုတိတိုက်ထဲမှာနေတဲ့တဲ့တုံးတဲ့ထဲကြောင်းတဲ့ဝင်လာခရင်ပေါ်မှာဘုရားရှိလား မရှိတော့ဘူးမြတ်စွာဘုရားဒီချိန်ကမြတ်စွာဘုရားမျက်နှာသစ်တော်ရေးကြားတဲ့အချိန်မို့လားဘုရားမျက်နှာသစ်တော်အချိန်မို့လားဘုရားမြတ်စွာဘုရားထားပြီးတော့မှမျက်နှာသစ်တော်မူပါအောင်ဘုရားငိုပြန်ရောတခါရေချိုးခြင်းရောက်တော့လဲရှင်ဘုရားရေခတ်ပြီးပြီးတဲ့ရေသုံးတတ်တော်မူပါအောင်ဘုရားရှင်ဘုရားရေချိုးမဲ့အချိန်မို့လားဘုရားဟာဒီချိန်ကရဟန်းတွေဩဝါဒပေးရမယ့်အချိန်မို့လားဘုရားဒီချင်းကနယ်ကလာခဲ့တဲ့ဘုရားဘူးတွေအတွက်အခမ်းပြီးတော့တရားဟောတဲ့အချိန်မို့လားဖေဟာအာအချင်းရောက်တိုင်းရောက်တိုင်းသူလျှောက်နေကြအချိန်ခန္ဓာကုတွေတိုက်တဲ့သွားသွားလှုပ်ရင်းနေသူကငိုးနေတာ အဲ့ဒါတော်တော်နဲ့မသူကမပြေဘူးမပြေတော့အဲ့ဒီနာခန္ဓာကုတိတိုင်နာနေတဲ့နတ်လို့ဆိုတာပဲဘယ်ပင်လို့တော့မပြောဘူးဦးစင်းဟလာအဲ့ဒီတာဝတိအဲခုနပြောတဲ့ဇေရွန်ကျောင်းနဲ့ရောက်တော့ခန္ဓာကုတိတိုက်ထဲရောက်တော့ဦးစင်းတို့ဘုရားရှိခိုးကြတော့ပတ်ချာလဲရှောက်ကြည့်တယ်ဘယ်ပင်များဖြစ်မလဲဒီနတ်နေတာရှာကြည့်တစ်ပင်တွေကနောက်မပေါက်တဲ့ပင်တွေကိုခုပဲရှိတော့မှလဲနော်ဒီဘက်နားလေးမှာတော့အနန္တဘောဓိပင်တော့ရှိတာပေါ့နော်ဒါတော့တစ်ပင်တစ်ပင်နေတဲ့နတ်ဆိုတော့အဲ့ဒီတစ်ပင်နေတဲ့နတ်ကြီးများရှိအောင်မလားလို့ဦးစင်းနှုတ်ဆက်အောင်လို့ပါ တော့အဲ့ဒီနတ်ကနေလာပြောတယ်အရှင်ဘုရားကဒီလောက်ငိုနေမှာတော့ဒကာဒကမတွေဘလို့လှုပ်ပြီးတော့မှတရားပြောတော့မှာတော့တဲ့သူတို့ဒီဟိုအပူသောကကဲအောင်လှုပ်လို့ရမှာလို့ရှင်ဘုရားဒီလောက်ငိုနေမှာတော့လို့အာနန္ဒာကိုသွားပြောကကြမှာနော်သွားလျှောက်ခါမှာအာနန္ဒာလည်းပြန်ပြီးတော့တတိယပြီးသူလည်းမငိုတော့ဆိုတော့အဲ့ဒါဟာဘာလဲဆိုရင်နော်ဘုရားလှုပ်တော့ကအကြောင်းတွေပြောပြောပြီးတော့ဗဇက်ကတန်တတန်တငိုတယ်ဆိုတာအမှန်ပရိဒီဝပဲနော်ဗဇက်ကနေ ။ तू ကစိတ်ဝမ်းနေတာတင်ထိန်းထားလို့မရဘူး။ကိုကြည့်ရှင်ဘုရားဒီချင်းကရေချိုးတဲ့ချင်းမို့လားဖေရနဲ့တကပြောပြရဲအရှင်ဘုရားဒီချင်းဩဝါဒပေးတဲ့ချင်းမို့လားဖေရနဲ့အဲ့ဒါလိုတန်တာတန်တာပြီးတော့မှ तू ကလှုပ်လဲလှုပ်ရဲငိုလဲငိုရဲအဲ့ဒီလိုဟာမျိုးကိုပရိဒေဝလို့ခေါ်တယ်နော်။ကိုင်နောက်တစ်ခုလည်းဖတ်ကြည့်ပါဦးဒုက္ခဆိုတာလေ။ အဲဒေါမနတပါဆက်ဖတ်ကြည့်လိုက်ပါဒုက္ခတော့ကိုယ်ဖြစ်နေတာဆိုတော့ပြောစရာမလိုတော့ပါဟုတ်လားဒေါမနတအဲသူတို့နှစ်ခုကခတ်ဆင်စင်ပဲတောကနဲ့ဒေါမနတသူတို့တစ်ခုဖြစ်ဖြစ်တော့တာပဲနော်ဆိုတော့တောကနဲ့ဒေါမနတကသူကတော်တော်ကြီးဆင်ပါတယ် စိတ်ထဲမှာဖြစ်ကြတာလေဒါကြောင့်မလို့တော့တောကဖြစ်ရင်ဒါဒေါမနတာပါပြီးသားပဲဒါကြောင့်ဒီစိတ်ထဲမှာဖြစ်တဲ့ဟာကိုနှစ်ခုခွဲလို့ရအောင်လို့တောကဖြစ်ခြင်းမှာတပါကြံတဲ့စိတ်ပူပန်မှုမှန်သမျှနော်စိတ်ထဲမှာပူပန်မှုမှန်သမျှကိုဒေါမနတာလို့ပဲထည့်တွက်လိုက်တယ်ဒါတော့တောကဖြစ်ပြီဆိုတာနဲ့တပြိုင်နက်စိတ်ထဲမှာဘာဖြစ်ပြီလဲစိတ်မချမ်းသာမှုကဖြစ်မနေဘူးလားအဲ့ဒါဒေါမနတာပဲဒါတော့တောကနဲ့ဒေါမနတာပြောတာပြောရတယ်စာလိုတာပြောလို့ရတယ်တကယ်တမ်းဖြစ်ရင်အတူတူပဲဆိုကြပါစို့မထူပါဘူး ဒါတော့ဒီဒေါမနတအားကြီးလွန်းလို့နော်ကြောက်လွန်းအားကြီးလို့စိတ်ထဲမှာကြောက်စိတ်တွေပေါ်ပြီးတော့သူ့ပြမနတ်သားဖြစ်ပုံလေးသူကနတ်တွေဆိုတာလည်းပဲစီးစိမ်ခံစားတဲ့ဘုံမှာရောက်ကြတော့နတ်သမီးတစ်ထောင်နဲ့နန္ဒဝဥယျာဉ်ကြီးတဲ့ကိုပန်းခုသွားကြတာနော်နန္ဒဝဥယျာဉ်ကြီးတဲ့မှာသူကပန်းခုနတ်သမီး900ကပန်းမင်ပေါ်တက်ခူးတဲ့နောက်900ကအောက်ကနေပန်းနေသည်အဲ့ဒီမှာပန်းမင်ပေါ်နတ်သမီး900ပျောက်သွားတာအတန်ပျောက်သွားလို့ ဟာဒီနတ်သမီးတွေဘယ်ရောက်ပါလိမ့်မလဲလို့ကြည့်လိုက်တဲ့အခါမှာငရက်ရောက်နေတာလေကဲနော်မလောင်မြတ်ဘဝကြီးကတိတ်ကြောက်ဆရာကောင်းလေသူတို့ဘဝဆိုတာကအလောင်းကြံတာမဟုတ်ဘူးနတ်သမီးကဒီတိုင်းပျောက်သွားတာသူတို့ तू ကကြည့်လိုက်တော့ငရဲရောက်နေတဲ့ခါကျတော့အဲ့ဒါနဲ့သူ့ကိုယ်ကို तू လဲ तू ကထိတ်လန့်ပြီးဟာငါကဘလို့လဲဆိုကြည့်လိုက်တော့ तू လဲ9ရက်ပဲကြံတော့လေ तू လဲတက်တန်းစီဖို့9ရက်ပဲကြံတော့အဲ့ဒါနဲ့ तू ကပျောက်ဆုံးသွားတဲ့နတ်သမီးတွေအတွေ့ရော तू တရားမဲ့အတွေ့ရောကြောက်ပြီးတော့ဖះရှင်ပြေးလာတာ ဘုရားရှင်ပြေးလာပြီးတော့ဒီကြောက်နေတဲ့အကြောက်တရားနော်ဘလို့ပြေးပါမလဲအကြောက်တရားပြေးအောင်ဘလို့တရားကြင့်ရမလဲအကြောက်တရားပြေးအောင်ဘလို့တရားနှလုံးသွင်းရမလဲအကြောက်တရားမရှိတာဘယ်အကြောက်တရားမရှိတဲ့နေရာကိုသွားပြီးတော့မြတ်စွာဘုရားကိုမေးတယ်ဘယ်တရားကိုကျင့်ရင်အကြောက်တရားပြေးမလဲဘယ်ဘုံကိုရောက်ရင်အကြောက်တရားတွေပျောက်ဆုံးမလဲလို့မေးတာဆိုတော့မြတ်စွာဘုရားကအဲ့ဒီမှာ နေညတရဘုဇ္ဇတပတ္တနေညတင်တိရိယသာဝရနေညတရသဗ္ဗနိတေကသုတိပတ္တမိပါဏိနံဆိုပြီးတော့ဂါထာကလေးနဲ့ဖြေတာရှိတယ်အဲ့ဒီမြတ်စွာဘုရားဖြေတဲ့အဖြေကလေးကိုဖတ်ကြည့်ပါဦးအရိယာမေတပခေါ်သောဟွန်း အဲဟုတ်ပြီအဲ့ဒါပဲထားလိုက်နော်ပြောချင်တာကဒီအကြောက်တရား ပြေအောင်မေခင်ရှိပါတရားကိုဖယ်ထားပြီးတော့ဘယ်တရားမှမရှိဘူးလို့ပြောတာနော်နောက်တစ်ခုထပ်ပြောတယ်အကြောက်တရားပြေအောင်သမဗရလုံးလာဝိရိယကိုဖယ်ထားကုသိုလ်တရားကိုရဖို့ပြောတာနော်အကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်သမဗရလုံးလာဝိရိယသမဗရလုံးလာ၄မျိုးရှိတယ်မဟုတ်လားအဲ့ဒီသမဗရလုံးလာဝိရိယကိုဖယ်ထားအကြောက်တရားပြင်မဲ့တရားမျိုးမရှိဘူး တနည်းအိန္ဒိရီ6ပါးမှာအာကုသို့မဖြစ်အောင်လုံခြုံအောင်ထိမ့်သိမ်းခြင်းအကျင့်တရားကိုဖယ်ထား၍အကြောက်ပြည့်မဲ့တရားမရှိဘူးတနည်းနော်ယုံနာအလုံးကုံဆုံးတဲ့ဆွန့်လွတ်တဲ့နိဗ္ဗာန်တရားကိုဖယ်ထားအကြောက်တရားပြည့်မဲ့ဌာနဘယ်မှမှမရှိဘူးဒါတော့အချင်းချုပ်ပြောကြပါစို့အကြောက်တရားပြည့်အောင်မေခေရှိပါအကျင့်တရားကိုကျင့်အကြောက်တရားပြည့်ရာဌာနသည်နိဗ္ဗာန်ပဲနိဗ္ဗာန်ရောက်ရင်အကြောက်ဆုံးမယ်မေခေရှိပါအကျင့်ကိုကျင့်ရင်အကြောက်ပြည့်မယ် ဒါကိုဆိုလိုတယ်ဒါကြောင့်မေခင်၈ပါးအကျင့်တရားမှတပါအကြောက်တရားပြေချောင်းအကျင့်မရှိနိဗ္ဗာန်မှတပါအကြောက်ပြေတဲ့ဌာနမရှိဒါတော့အကျင့်တရားကမေခင်၈ပါးဌာနကနိဗ္ဗာန်အဲ့လိုပဲမှတ်လိုက်လွယ်လွယ်ဒါတော့မိမိတို့မှာမိမိတို့လည်းပဲဒီသူပြမနတ်သားကတော့အဲ့ဒီ तू တိကျင်တဲ့အချက်ကလေးကိုတိလိုက်ပြီးတဲ့အခါမှာ तू ကတော့သောတာပန်ဖြစ်သွားတယ်ဒါတော့မိမိတို့လည်းပဲရှေးကဒီသူတော်ကောင်းတွေ သူတို့တွေ့ခဲ့တဲ့သူတို့ရဲ့ဘဝနဲ့ခြီးပြီးတွေ့တဲ့အတွေ့အကြုံလေးတွေဟာမိမိတို့ဘဝထဲမှာ apply လုပ်မိဖို့အရေးကြီးတယ်နော်သို့မဆိုလို့ရှိရင်တော့ကြာကြာကမှတ်တာဆိုလို့ရှိရင်တော့အဲ့ဒါကိုယ့်အတွက်လေ့လာကြုံမနှက်ဘူးမိမိတို့ကအဲ့ဒီလိုမျိုးနဲ့တွေးကြပြီဆိုရင်ဒီအချင်းစာတိုင်းကိုတော့မမှတ်မိဘူးတင်နန်းသားမပြောနဲ့ဦးစွန်းတို့ကိုသင်ပြီးသားတော့ကိုလည်းအကုန်မမှတ်မိဘူးဒါရှင်းရှင်းဝန်ခံတာဒါပေမဲ့ကိုသင်ပြီးသားကိုပြောပြီးသားကိုလေ့လာပြီးသားကအကြောင်းတိုက်ဆိုင်ရင်တော့ ကိုလောက်ရမယ်ဘာလောက်ရမလဲဆိုတာလေးကိုပြန်သတိရတယ်အဲ့ဒီလိုပဲမိမိတို့လေ့လာတဲ့အခါမှာဟာဒီလိုဟာမျိုးလာရင်ဒါလေးတော့ရှိထားရမယ်အတိတဲမှာမိမိတို့အတိတရားလေးပေါ့အကျင့်တရားလေးဒါလေးကြံခဲ့ရမယ်ဒီလိုလုပ်မယ်ဆိုတာလေးကိုတော့ကြံခဲ့ရမယ်အဲ့ဒါကမှဖြစ်ပြီးဟေ့ဆိုတဲ့အခါကျတော့ရှောင်လို့ရမယ်တိမ့်လို့ရမယ်လိုက်နာလို့ရမယ်ဒါအဲ့ဒါလေးတွေအတွက်မိမိတို့ရေးကြည့်တယ်နောက်ဆက်သွားကြပါစို့နော်ဥပါယတအကြောင်းလေး စိတ်နှလုံးအဲကောင်းပြီဥပါယတဆိုတာတော့ပူလုံးမကပူတော့ပူလုံးလို့ကိုခမ်းသွားအောင်ပူတာတဲ့ဒါတော့အဲ့ဒီဥပါယတဒေါကဆိုတာလည်းပူတာပဲပရိဒီဝဆိုရင်လည်းပူတာပဲဥပါယတဆိုရင်လည်းပူတာပဲ ဒါတော့အဲ့ဒီပူပုံ၃မျိုးကိုအဘိဓမ္မာမှာတော့ပြောပြီးသားနဲ့တူပါတယ်နည်းနည်းလေးအချင်းချုပ်ဥပမာလေးနဲ့ပြောပြမယ်စီတွေဘာတွေပူတဲ့အခါမှာပရမမီးထိုးလိုက်တော့စီကအိုးကနဲ့မှပူပြီးတော့ကြက်လာတာကတောကနဲ့တူတယ်အဲ့တော့ပူလုံးအားကြီးတော့စီတွေကတခါတည်းပေါက်ကွဲပြီးတော့အမြုပ်တွေထပြီးတော့အပြင်ကိုရှန်ကြတာကဗိဓိဒေဝနဲ့တူတယ်ငိုပြီးလေပါဇက်တွေကထွက်လာပြီးလေ အဲနောက်ဆုံးကြတော့ရှန်လုံးဘက်ကရှန်ရှန်တော့ရှန်လုံးအောက်ကိုကြစရာမရှိတော့ဘူးအိုးထဲမှာနည်းနည်းလေးကြံတယ်ရှန်လုံးလည်းမရတော့ဘူးဆိုတော့ပူလုံးဘက်ကပူပြီးနောက်ဆုံးဘာဖြစ်သွားလဲစီးရက်ခန့်သွားတာခန့်သွားတာပူလုံးလို့အဲ့ဒီခန့်တာနဲ့ဥပါယတနဲ့တူတယ်အဲ့ဒါပြောတာဒါကတော့ဥပမာလေးပြောပြတာပေါ့နော်နောက်တစ်ခုဆက်သွားကြအောင်ဆိုဦးဇင်းတို့ပြီးအဲပြီးတင်တာလေးပြီးအောင်ပေါ့နော်မုံတာနဲ့တွဲ ဒုက္ခပဲဟမ်အဲ့ဒါကပါဠိလိုဆိုလို့ရှိရင် အပိယဟိတံပယောကဒုက္ခအဲ့ဒါလေးဖတ်ကြည့်ပါဦး အောင်မည်ဒီနေရာမှာအပိဟိတံပယောဂဒုက္ခဒီကိုယ်စိတ်ထဲမှာမလိုချင်တာမနှစ်သက်တာမကြိုက်တာအဲ့ဒီဟာမျိုးကိုတွေ့နေရပေါင်းနေရသင်းနေရသုံးဆွဲနေရပြီဆိုရင်တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်အဲ့ဒီသုံးဆွဲပေါင်းသင်းရှင်တွဲနေရခြင်းကိုသုံးတိုင်းဆွဲတိုင်းမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထိတွေ့ရတိုင်းပြောဆိုရတိုင်းစိတ်ထဲမှာဒုက္ခမဖြစ်ဘူးလားဖြစ်တာပဲ ဖြစ်တာပဲနော်အဲ့တော့ဒီအဲ့ဒီဟာကတက်ရှိမှမဟုတ်တက်မဲ့လည်းဖြစ်တာပဲအဲ့တော့ဒီဗမာပြည်လာတဲ့ကလေးမလေးတယောက်သူပြောပြတယ်ကြီးကဒီရောက်တဲ့ခါကျတော့ဒီလီစီတီမှာအင်္ဂလိပ်ငါးနယ်ဖြစ်ရတယ်ဖြစ်တယ်သူတို့သူတို့ရောက်ခါစားဆိုတော့အဲ တော်တော်လေးလည်းညံ့မှုပေါက်ပါတယ်တခါတည်းဟွအမေရိကန်ဆိုပြီးတော့ तू ကရုပ်ရှင်တွေမှာကြည်မိုးပြန်တိုက်ကြီးတွေကြည်ပြီးတော့အဲ့ဒါလိုနေရာမှာထင်ပြီးတော့လာခဲ့တာတဲ့ဒီလဲရောက်ရောဒီလေးစီးတဲ့အောက်ထပ်မှာငါနေရတာအပေါ်ကရေတွေကလည်းယိုးလို့တဲ့အသီးတွေဝက်ထားလိုက်ရင်ကြွက်တစ်ဖက်လူတစ်ဖက်စားရတယ်ဆိုတော့အဲ့ဒါကို तू ကတခါတည်းအဲ့ဒီလိုအိမ်လေးမှာနေရတဲ့အချိန်ကမှအလောက်ကလည်း तू ကကောင်းကောင်းမရသေးတဲ့ခါမှာ तू ရဲ့ဆင်းရဲကို तू ပြောပြတယ်ဆိုတဲ့အခါကြလို့ရှိရင်ကြည်လေကိုကမနေနေသေးတဲ့အခါကြလို့ရှိရင်အိမ်ထဲကိုဝင်နေဝင်နေဘာဖြစ်ပြီလဲ ဆင်းရဲပြီ तू မနေချင်ဘူး तू မနေချင်ဘူးနော်အာကြွက်ကတခါ तू ဝယ်ထားတဲ့အသီးလေးတွေစားသွားပြန်ပြီအာတခါဟိုတစ်ဖြစ်ပြန်ပြီဟိုကလေးကတ်သွားပြီဆိုတော့ तू ကမကောင်းကောင်းနေပါတော့လားဆိုတော့လည်းမနေနိုင်ဘူးလေမနေနိုင်တဲ့ခါကျတော့ဒါတော့အဲ့ဒီဟာဒီ तू မကြိုက်တဲ့နေရာမှာ तू အနေနဲ့မနေချင်တဲ့နေရာမှာနေရာချင်းဒီအပိဟိတံပယောကဒုက္ခပဲလူမဆိုလိုသေးဘူးဒါတော့ဒါကနည်းနည်းကြီးလို့ထားအောင်နော်ဒီပြင်မစင်းစားနဲ့ဖဏတ်စင်းစား ဖဏံများမကြိုက်ဘူးဆိုလို့ရှိရင်ဘလောက်သွားခက်လဲအာတော်တော်ခက်တာနော်ဖဏဖဏကိုဖဏမကြိုက်တော့မစည်းဘူးသေးဘူးထင်တယ်ကြည်ရတာဦးစင်းတခါတော့ကမှဖျားဘူးသွားတော့ကဖဏကိုအသက်စည်းသွားရတာနော်ခရော့ကိုစည်းသွားရတာလွယ်အောင်လို့ဟောကြလို့ရှိရင်တော့ဖုံတော့လဲသွားလို့ရအောင်ရေတော့လဲကုလို့ရအောင်ဆိုစင်ကာပူလေစိတ်ပဲရောက်သေးတယ်ဖနောက်နဲ့အဖူကြီးတွေထွက်ပြီးတော့မှဟာအဲ့ဒီမှာဖနောက်ကစည်းစရာလည်းမရှိဘူးလေစိတ်ထဲမှာတခါတယ်လေစိတ်စင်ကာပူပဲလေစိတ်ပဲရှိသေးတယ်ဖနောက်မှာတခါတယ်အဖူကြီးတွေတက်လာတာတလောက်ကြီးတွေရှိတယ် နော်အဲ့ဒီဟာနဲ့အိန္ဒိယကိုဆက်သွားတာအိန္ဒိယရောက်တော့လည်းတခါနှစ်ရက်လောက်ကတခါဖဏတ်မရှိတော့အဲ့ဒီဖဏတ်မရှိဘဲနဲ့အဖူကြီးတွေထွက်ပြီးသွားနေရတဲ့ဒုက္ခကိုလေပြောမနေနဲ့အပြင်းကိုမထွက်ချင်တော့ဖဏတ်ဖဏတ်ကြောင့်စဉ်းစားမိလိုက်လေတဲ့စိတ်ကနော်ဘယ်လောက်ဒုက္ခရောက်လဲဆိုတော့ဖဏတ်မကြိုက်တာပြောတာအဲ့တော့အရာလေးတစ်ခုဟာကိုယ်နဲ့မသိတော်တော့ဘူးဆိုရင်အဲ့ဒါလေးကိုတစ်ခုလေးကစိတ်ထဲမှာဘယ်လောက်ဒုက္ခရောက်တယ်လဲတိတိလေးတွေပဲရှိသေးတယ်ဒါအဲ့ဒီတော့မိမိဒီစိတ်ထဲမှာအဆင်မပြေတာ မကောင်းတာမကြိုက်တာတခုခုနဲ့တွေ့နေရပြီဆိုရင်အဲ့ဒီတွေ့နေရပေါင်းနေရသိနေရပြောနေရဆိုနေရသုံးဆွဲနေရတာကိုအဲ့ဒီဒုက္ခမျိုးကအပိယေဟိတံပယောကဒုက္ခတဲ့အဲ့ဒါပြောတာဒါလည်းပဲဘာကြောင့်ပြောရတယ်လဲဆိုရင်ဦးဇင်းတို့ဘဝမှာဘယ်ဟာကမှ ကိုယ်အကြိုက်မရနိုင်ဘူးနော်ငွေရှိတိုင်းလည်းမဖြစ်နိုင်ဘူးငွေကြီးရှိပါလေသားနဲ့ကိုဖြစ်ကိုလုံးလက်ထက်မှာငွေတို့ကြီးကင်ပါလေသားနဲ့မရတာတွေအများကြီးရှိတယ်မဟုတ်လား အဲ့ဒီခါမျိုးမှာဖြေဖို့ပြောတာဩလောကမှာကိုမဖြစ်နိုင်တာတွေရှိနေတယ်ဒါတွေကိုဖြစ်လာတဲ့ခါမှာဩငါတော့ဒီအချိန်ဒီဟာရောက်သွားပြီနော်မဖြစ်ကိုကမဖြစ်နိုင်တဲ့အတွက်ကြောင့်မလို့မကြိုက်တော့လည်းပဲဒီအချိန်တော့ဒီလိုပဲနေရအောင်မယ်တိခံနေရမယ်လို့စိတ်ကိုလျှော့လိုက်ရင်အခုနာဒုက္ခစိတ်ကလေးပျော့သွားတယ်ဒါမို့ဆိုရင်ပို့ပြီးတော့မနှိမ့်ဆက်ဘူးလားပိုနှိမ့်စစ်တယ်ငါမရှိရငါငါမရခွန်းနောက်ထပ်လိုချင်နေဆိုတော့နောက်ထပ်အသက်အသက်အသက်ကိုတာမျောမှန်းတာရှိတာလေးကိုစိတ်က စိတ်သက်သာရအောင်မလျှော့ကျင်တော့ဘူးမလျှော့တဲ့အတွက်ကိုကအဲ့ဒါကြီးကလည်းမသုံးတော့လည်းမဖြစ်သုံးတိုင်းသုံးတိုင်းပါဖြစ်ပြီလေဒုက္ခပေးပြီဗျစိတ်ကလျှော့မထားလို့အဲ့ဒါကိုမိမိတို့ကတရားလေးနဲ့ဖြည့်ဖို့ပြောတာနောက်တစ်ခုကတည်းကပြန်ပြီးတော့အဲနောက်တစ်ခုဆက်သွားမယ်ကြိုက်တာနဲ့လွယ်ကဲ อืมကိုကိုနဲ့အဆင်ပြေတာပေါ့နော်စိတ်ထဲမှာနှစ်သက်တဲ့အဆင်ပြေတဲ့လိုလားတဲ့ဟာဆိုလို့ရှိရင်ပုဂ္ဂိုလ်ချင်းတတ္တဝါချင်းအရာဝတ္ထုတွေသုံးစွဲနေရတာလေးတွေကိုကြိုက်ပြီးတော့နေတဲ့ခါဆိုလို့ရှိရင်အဲ့ဒါလေးတွေနဲ့အမြဲတမ်းရှင်တွဲပေါင်းတင်ဆစ်ဆန်သုံးစွဲနေခြင်းနဲ့အဲ့ဒါတွေရတယ်မရှိတော့ဘူးဆိုတဲ့ခါကျတော့ဘာဖြစ်လာပြီလဲအာမရှိခြင်းကြောင့်ဆိုပြီးတော့အဲ့မှာတခါလာတာဆိုတော့ဒါတွေကတော့ဦးဇင်းတို့လူမမဟုတ်တလိษံနေတောင်းဖြစ်တယ်နော်ခွေးလေးကြောင်လေးတွေအစားဖြစ်တာအဲ့ဒီဟာတွေကဆိုတော့ ဒီဒုက္ခဟာနော်လူနဲ့တိလိစ္ဆာန်ခန္ဓာကိုယ်ချင်းကွဲပေမဲ့အပူချင်းကြတော့ကွဲသေးရဲ့လားမကွဲဘူးမကွဲဘူးအဲ့ဒါကြောင့်မလို့ဒုက္ခဆိုတာအကုန်လုံး universal ဖြစ်တာနော်ဒုက္ခဆိုတာတဦးတယောက်တစ်ပုံနဲ့အတွက်မဟုတ်ဘူးအလုံးအတွက်ဖြစ်တာကောင်းပြီနောက်ရှေ့ဆက်သွားကြပါစို့ဒါတွေကတော့အလုံးသိနေကြပြီသားဖြစ်တော့သိအကျယ်မပြောတော့ပါဘူးမရနိုင်တာအင်းဟိုနာသေး ကောင်းပြီအဲ့ဒါတော့မရနိုင်တာလူချင်းပါဒါလည်းဒုက္ခပဲလို့အဲ့ဒါကိုဗမာလိုပြန်ထားတယ်ဒီပြင်ဒီပြင်ဟာလေးတွေလူချင်းလို့မရတာကနည်းနည်းလူရနိုင်တဲ့နီလန်းရှိသေးတယ်နော်ဒါပေမဲ့လုံးဝမဖြစ်နိုင်တာကအိုခြင်းနာခြင်းသေခြင်းအဲ့ဒါကိုတော့ပြောင်းပြန်လှန်လို့မရဘူးလောကထဲမှာဟောလောကမှာလည်းရှိပါတယ်သိပြီးတော့ကိုယ်နဲ့မထိုက်မတန်တဲ့နေရာမျိုးတွေကိုလိုချင်နေတာလည်းပဲဒါလည်းပဲဒါဒုက္ခလို့တော့ပြောတယ်သို့သောဒါကဟို ကံအားလျော်စွာထောက်ပေါ်ရင်ပေါ့နော်ဟိုရသွားတာလေးတွေကတစ်ချက်တလေမှရှိသေးတယ်ဆိုတော့ဖြစ်နိုင်သေးတယ်လို့ဆိုတဲ့အဖြေပြောတာရှိသေးတယ်ဒီအိုနေတဲ့သဘာဝကိုမအိုးအောင်နားတဲ့သဘာဝမနာအောင်သေးတဲ့သဘာဝမသေးအောင်ဘယ်လောက်ကြီးပဲကိုကတောင်းတတောင်းတဒီသဘာဝပြောင်းပြန်လန်သွားတာရှိလား မရှိဘူးမရှိဘူးအဲ့ဒီလိုကိုလိုချင်တာကြီးကမဖြစ်ရကောင်းလားလို့စိတ်ပူပန်ပြီဆိုလို့ရှိရင်လူတွေကအဲ့ဒါကိုကိုကိုနောက်ဆုံးကြတော့ဒီဟာမဖြစ်ရကောင်းလားလို့စိတ်တော့ကဖြစ်ပြီးတော့မှအိစီတာလာဘခေါ်တယ်အိစီတာလာဘဒုက္ခဆိုတာကလိုချင်တာမရရင်ဒုက္ခဖြစ်တော့ကဖြစ်ပြီးကိုကိုကိုကြိုးစွဲချသေးတာတောက်သေးတာတွေဆိုအဲ့ဒီကနေဖြစ်တာနော်ကဲကောင်းပြီဒါတော့တခါတော့ကဩဆရာဝန်လေးတယောက်ပြောပြတာလေးအဲ့ဒါလေး သူကကိုတော့အင်္ဂလန်နေတယ်နောက်တော့ဒီအမေရိကဘက်ကိုလာနောက်ဦးဇင်းတို့ဘုံကျောင်းလေးရောက်တော့ဘုံကျောင်းမှာအဲသူနေတဲ့နေရာကအားကျောင်းလေးတစ်ခုရောက်သွားလို့သူနေတဲ့ဆေးရုံမှာဘုံမကြီးတယောက်ကသူ့သားတည်လို့နော်သူသားတည်တဲ့ခါကျတော့အဲ့မှာအမျိုးမျိုးပါဇက်ကနေရေယူပြီးတော့မှဟာသူဘုရားသခင်ကိုယ်မလိမ့်တဲ့အတန်လေးတွေပြောနေတာပေါ့လေပြောနေတဲ့ခါကျတော့ तू ကဘလို့မှဖြေလို့မရဘူးဖြေလို့မရတဲ့ခါကျတော့ तू ကနေပြီးတော့သူ့ကိုဒီဒီ ဒါဆုံရှုံသွားတဲ့ဒီဒကမာကြီးတို့ကိုနည်းနည်းလေးဖြေပြောတာပေါ့ဩဒီလိုပဲလူတွေဆိုတာငယ်ပေမဲ့သူသားငယ်သေးတာကို16နဲ့19နှစ်လောက်ရှိမှာငယ်သေးတဲ့ခါကျသားကလည်းတယောက်တည်းတော်ကလည်းတော်တဲ့ကျောင်းစာလည်းတော်တဲ့လိမ္မာတဲ့ယဉ်ကျေးတွေပေါ့နော်သူသားကိုဆိုတော့ဒီလောက်တော်တဲ့ကလေးငယ်ငယ်ရွယ်ရွယ်ကိုခေါ်သွားရမလားဆိုသူတို့ထောက်တာဖျောက်သူကအပြစ်တယ်နော်ထောက်တာဖျောက်သူအပြစ်တင်တယ်သူပေးတော့ကတော့သူကကြေချင်တဲ့လက်ခံပြီးပြန်ခေါ်သွားကမှသူကအပြစ်တင်တာဆိုတဲ့အခါကျတော့ तू ကလည်းနည်းနည်းလေးပထသူ့ရဲ့ဘာသာရေးအရာမပြေတော့ အဲ့ဒီဆရာဝန်လေးကပြောတာပေါ့အာဒီလိုပဲလူတွေဆိုတာတေးကြပါတယ်အိုတယ်ငယ်တယ်ကြီးတယ်မဟုတ်ပါဘူးတခါတလေကျရင်ငယ်ပြီမဲ့လည်းပဲသူ့အတက်ကပါရကံတရားကမပြည့်စုံရင်မကောင်းရင်လည်းငယ်ငယ်ရွယ်နဲ့တေးတဲ့ထုံးစံရှိပါတယ်သူကပြောပြတာပေါ့ဒုဗုဒ္ဓဘာသာမှာတော့ဒီလိုပဲပြောတယ်ဒါကြောင့်တေးခြင်းတရားဆိုတာငယ်တယ်ကြီးတယ်မဟုတ်ဘူးเนาะအဲ့ဒါတော့ဟောကံကအတိတ်ကပါရကံမပြည့်စုံရင်မကောင်းရင်လည်းပဲသေတယ်ဆိုတော့ဗုဒ္ဓဘာသာတရားလေးနဲ့ပြောတဲ့အခါကျတော့သူကဘာပြောရမှန်းလဲ ငါသားစင်နာမှာမဟုတ်ပဲတဲ့အတိတ်ကမကောင်းတဲ့ကံပိုင်းအတိတ်ကလူသေးပါလားတဲ့ငါသားကသူစင်လုံးကြောကောင်းနေတာတဲ့ဘာဖြစ်လို့ဒီငါသားဖြစ်တဲ့ဘဝကျမှလာသေးရမှာလဲတဲ့နင်းတဲ့ဘုရားဘာသာလဲငါမခံလက်မခံနိုင်သေးဘူးဆိုပြီးတော့နော်ထာဝရနဲ့လည်းမကန်းနိုင်ဂေါရမလည်းမကန်းနိုင်သူမှအဲ့လိုဖြစ်နေတာဆရာဝန်လည်းမကန်းနိုင်ကဲသူသားသေးတာကိုဒီပြင်သားတွေရောမသေးဘူးလားဒီပြင်လူတွေရောမသေးဘူးလား तू ကပြောစီနေတာက तू ကဒီလို လောကမှာသုံးမရတော့တဲ့သူတွေအိုးမနေပြီနာနေပြီသေနေပြီပေတေးချဖို့ဒီလိုသခိုးတမြတွေသေပါတော့လားလောကမှာမကောင်းတဲ့လူတွေကိုသူသားကလောကကြီးတွေကောင်းအောင်ပါလုံအောင်ပါအလုပ်တွေတော်အောင်ပါဒါတော့ဒီကောင်းတော်အောင်မဲ့ကောင်းအောင်မဲ့လူကြတော့ဘာလို့သေရတယ်လဲမကောင်းတဲ့လူတွေဖះခေါ်ပါတော့လား तू ကဒီလိုကုန်ပလိမ့်တာမှန် तू ကကုန်ပလိမ့်တာ तू ကတိတ်သူ့ကိုသူတော့ကောင်းတယ်ထင်တယ်အဲ့ဒီမတော်ဘူးမကောင်းဘူးဆိုးရတယ်အိုပါတယ်ဆိုတဲ့လူတွေမေးကြည့်ပါလားလို့အိုလို့သေမဲ့လူရှိလားလို့ထောင်ထဲကလူတွေလည်းသိချင်မလား ဘယ်သိခြင်းမလဲလမ်းပေါ်နေတဲ့ homeless ကိုသိခြင်းမလားလို့ तू ကသူ့သားကိုအဲ့ဒါနဲ့လဲခိုင်းတာအဲ့ဒီလူတွေခေါ်ပါလားတဲ့သူတို့သူ့သားဘာလို့ခေါ်မှာလဲတဲ့အဲ့တော့သိခြင်းတရားကိုနော်လက်ခံမသူ့သားဖြစ်ခါကြမှာဘယ်ဖះကမှ तू လက်မခံနိုင်ပဲဖြစ်နေတဲ့ခါကြတော့စဉ်းစားကြည့်သိခြင်းတရားကဒါကပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့ universal problem ဟုတ်တယ်မဟုတ်လား ပုဂ္ဂိုလ်တူတယောက်တည်းအတွက်ဖြစ်တဲ့ပြဿနာဆိုရင်ဒါ personal problem ခေါ်တာမဟုတ်လား family တစ်ခုအတွက်ဆိုရင် family problem community တစ်ခုဆိုရင် community problem ပဲဟာတနိုင်ငံနဲ့ဆိုရင်ဒါ nation problem ပြောလို့ရတယ်တကဘာလုံးနဲ့ဖြစ်တော့တကဘာလုံးဆိုတော့ universal မဟုတ်သေးဘူးလေ global problem ခေါ်တယ်အေးစစ်ကြောင်လာရှိသမျှအကုန်လုံးဘယ်သူမှမကြံအောင်ဆိုရင်တော့ universal problem သေခြင်းတရားဘယ်ပုံသွားသွားလွတ်ရလား မလွတ်ဘူးဘုရားလည်းမကယ်နိုင်ဘူးပဲဆိုတော့ခါကြတော့အဲ့ဒါလေးကို तू တစ်ချက်သတိလွတ်တဲ့ခါကြတော့ဘယ်ဘုရားကမှမကျင်တတ်နိုင်ဘူးဆိုတော့တေခြင်းတရားကိုကိုယ်ပလိမ့်တယ်ဒါပေမဲ့တေခြင်းတရားကလွတ်တာရှိရလားမရှိဘူးမရှိတော့ तू ကအဲ့ဒါကိုမဖြေစရာမရှိဘူးဖြစ်နေတယ်ဒါကြောင့်မိမိတို့ကဒီတရားကိုကြိုတင်တွက်မထားဘူးဆိုလို့ရှိရင်ဘာသာရှိလဲပူတာပဲဘာသာမရှိလဲပူတာပဲအတူတူပဲပူတယ်ဒါမိမိတို့ကအဲ့ဒါလေးကိုသတိထားရမယ်နောက်တစ်ခုကတော့ အားလုံးသိကြပြီးသားတာဝတိကအဒိဏပုပ္ပကဆိုတာတတ်တယောက်တည်းရှိတာနှမျောလွန်းလို့နော်သူသားနေမကောင်းတဲ့အခါဆရာဝန်မပင်မှုဆရာဝန်ဆေးမေးပြီးသူ့ဘာသာသူကိုနောက်ဆုံးမရတော့မရတော့အခါကျတော့ဧည့်သည်တောင်တယ်တွေဆူတွေမျိုးတွေကလာမေးတော့သူ့အိမ်ထဲရှိတဲ့ပစ္စည်းတွေလူကြည့်မှဆိုလို့အိမ်အပြင်ဘက်ဝရန်တာထုတ်ထားတာနော်သေတော့မဲ့အရေးဖရားတီးတဲ့ခါကျတော့ဖရားလည်းသူ့ကိုနောက်ဆုံးကယ်ခြင်းအနေနဲ့အိမ်ရှိကနေသွားရောင်ကြီးတော်လေးလှုပ်ပေးလိုက်တော့အဲ့ဒီရောင်ကြီးတော်လေးမြင်ပြီးဖရားကိုကြည်ညိုတဲ့စိတ်နဲ့အခုနကအိမ်ရှိထုတ်ထားတဲ့သူသားအသေးသွားတာ တည်သွားပြီးတော့အဲ့ဒီကြမှာသူကထငိုတယ်တင်းချိုင်းသွားပို့ပေါ့ဗျာအဲ့ဒါတော့နေ့တိုင်းတင်းချိုင်းသွားပို့ငိုတယ်စောစောကသားကတော့ဖះရောင်ကြီးတို့လေးအာယုံပြုတ်သေးလို့နတ်ဖြစ်သွားတယ်သူ့ဖေဘာဖြစ်နေလဲကြည့်လိုက်တော့သူ့ဖေကအဲ့ကြမှာသူ့အတွက်ငိုနေတာနော်ဟိုဘာလို့ခေါ်မလဲနေမကောင်းတော့ကတော့ဆရာဝန်ခေါ်ပြီးတော့မကူဘူးနော်ပတ်စံနှမျိုးလို့အဲ့ဒီတော့ तू ကဘလုံငိုတယ်လဲဆိုတော့ကသူသားတွင်ငိုတော့သူ့ဖေပြန်တရားဟောခြင်းတာ အဲ့တော့ तू သူ့ဖေလာမဲ့အချိန်ကျတော့ तू ကတင်းကျင်းကနေတခါလက်တွေမြောက်ကောင်းကင်ကိုမြောက်မြောက်ပြီးတော့မှငိုတယ်အဲ့တော့ तू သားလေးနဲ့လည်းတူအရွယ်လည်းတူဆိုတော့ဟေးငါသားလေးနဲ့လည်းတူလိုက်တာအရွယ်လည်းတူလိုက်တာနော်ငါဟောအဲ့တော့ငါသားအတွက်တော့ဘာမှမဖြစ်ပေမဲ့အဲသူ့အတွက်တော့ငါကူညီပါအောင်မယ်ဆိုသားဆိုတဲ့အစိတ်ကလေးနဲ့အဲသူသားလေးတည်တော့သားအစားသဘောမျိုးထားပြီးတော့ तू ကကဲလူလေးဘာဖြစ်တာလဲကျုပ်လှဲအိမ်ရှိတယ်တဲ့လှဲဘိတ်မရှိလို့တဲ့ဟာလှဲဘိတ်မရှိငါပေးမှာပေါ့ဟာဘုံအဲ့လှဲဘိတ်မဟုတ်ဘူးတဲ့ သူကလက်နှစ်ဘိန်းလိုချင်တာနေတစ်စင်းလာတစ်စင်းလက်ဘိန်းလောက်တတ်ချင်တာတဲ့ဟာမဲ့နေကွာမဖြစ်နေတာနေတစ်စင်းလာတစ်စင်းလက်ဘိန်းလောက်တတ်မယ်လို့ဘလို့မှမဖြစ်နေတာကြီးကိုမဲ့တော်တော်မိုက်တဲ့ကောင်ပဲဆိုတော့ဟာတဲ့ဦးလေးတဲ့နော်အဘပေါ့ဗျာအဘရာကျွန်တော်ကမိုက်တယ်ဆိုတာနင်းနေလားမြင်ရသေးတယ်တဲ့အဘဒီမှာတင်းကြိုင်လာလာပြီးတော့ငိုနေတာအဘသားမြင်ရလို့လားတဲ့ဘယ်ရောက်တယ်ဆိုမြင်ရလို့လားတဲ့မမြင်ရဘူးဆိုအဲ့ဒါဘသူကပုံမိုက်လဲတဲ့ဟမ်သူကပုံမိုက်တယ်လို့ပြောတာနော်အဲ့ဒီတော့ အဲ့ဒီလိုပဲပေါ့နော်တေခြင်းတရားနဲ့ပတ်သက်တဲ့အခါကျအဲ့ဒါလိုမဖြစ်နေတဲ့အခါကျလို့ရှိရင်လူတွေဟာတစ်ခါတလေကိုယ့်ကိုယ်ကိုမှားမှန်းမသိမှားမှန်းမသိမိုင်မှန်းမသိအဲ့ဒါလိုဖြစ်တာအခုနကသူ့သားကလာပြီးပြောလိုက်ခါကျမှ तू လည်းပဲဩဒါ तू မှားနေတယ်ဆိုတာသိတာဒါကြောင့်ဒီယံပိဿာနလပတိတံပိဒုက္ခံဆိုတာမဖြစ်နိုင်တာကိုသွားပြီးတော့လိုလားမိပြီးတောင်းတမိပြီးဆိုလို့ရှိရင်အဲ့ဒီဟာဒုက္ခဖြစ်ပြီတဲ့အဲ့ဒါပြောတာကောင်းပြီ နောက်တစ်ခုလေးသွားလိုက်ကြအောင်စို့လူရာမယအဲ့ဒါတော့နေပါစေတော့မဖတ်တော့နဲ့နော်ကောင်းပြီပြောတာကလူရာမယရတာမလို့လူရာမယဒီဒုက္ခတခါတလေရတာမလို့ကိုရတာကိုကြတော့မလို့ခြင်းဘူးရလာတာကြတော့လဲလူရာကြတော့လဲမရဘူးရလာတာကြတော့လဲမလို့ဘူးလူတွေအဲ့ဒါလိုပဲပြောကြတာလေရတာမလို့လူရာမယဒီဒုက္ခကံကောင်းပြီ ကိုလိုချင်တာကိုရတယ်ဆိုရင်တော့ဒုက္ခမဖြစ်တော့ဘူးလားအဲ့ဒါကိုပြောတာစကားလူတွေကပြောတာရတာမလို့လိုတာမရကိုရလာတာကြတော့မလိုချင်ဘူးတဲ့လိုချင်တာကြတော့မရဘူးကောင်းပြီလိုချင်တာရမယ်အဲ့ဒီလိုချင်တာကိုရလိုက်တဲ့အတွက်ဒုက္ခမဖြစ်ဘူးလားအဲ့ဒါပြောတာဒါကြောင့်လိုချင်တာရလဲဖြစ်မှာပဲလိုချင်တာမရလဲဖြစ်ကိုဖြစ်မှာပဲဒုက္ခပြေးလို့ကိုမလိုဘူး ဘာဖြစ်လို့လဲဆိုရင်ရနေတဲ့ပစ္စည်းဥစ္စာတက်ရှိတဲ့မဲ့မှန်သမျှဒီသင်္ခါရဖြစ်တဲ့အတွက်ရွေရောခြင်းပစ္စည်းခြင်းအိုမင်းခြင်းဟောင်းနှွားခြင်းဆိုတာမဖြစ်ပေဘူးလားနောက်ဆုံးလူဆိုရင်လည်းသိမှာပဲဒါတော့ gain ကိုလိုချင်တာစောစောကယာထားပြီးအဆုံးကြတော့အိုမင်းဟောင်းနှွားဆွေးမြေ့တဲ့ခါကျတော့ gain ဘာဖြစ်လဲဒုက္ခဖြစ်ပြီးတေတာမပြောနဲ့အိုရင်တောင်မကြိုက်တော့နာရင်တောင်မကြိုက်တော့ gain တချို့ဆိုကိုလိုချင်တဲ့ပစ္စည်းလေးတွေကိုရတာပဲနောက်ပဲအဲ့ဒီပစ္စည်းလေးတစ်ခုဖြစ်သွားပြီဆိုတော့ဒုက္ခမဖြစ်ဘူးလား ဖြစ်တယ်ဒါကြောင့်လိုချင်တာရလဲဒုက္ခကဖြစ်တာပဲလို့မှတ်ထားကဲနောက်ဆုံးအချုပ်ကတော့ဘာလဲဆိုလို့ရှိရင်တဲ့ဒီမှာအထုတ်ကဘာလဲဆိုလို့ရှိရင်ဒီဥပါဒာနဲ့ခန္ဓာရှိပြီဆိုရင်ဘာရှိပြီလဲဒုက္ခရှိပြီပဲဥပါဒာနဲ့ခန္ဓာဆိုဒီခန္ဓာကြီးပြောတာဥပါဒာနဲ့ခန္ဓာရှိရင်ဒီခန္ဓာအဲဒီခန္ဓာရှိဒီခန္ဓာရှိရင်ဘာရှိပြီလဲဒုက္ခရှိပြီပဲဘယ်ဘုံမှာပဲဖြစ်ဖြစ်ခန္ဓာရှိရင် ဒုက္ခရှိမယ်လူဖြစ်လဲဒုက္ခပဲနတ်ဖြစ်လဲဒုက္ခပဲမြမဖြစ်လဲဒုက္ခဟောတိလိစ္ဆာန်ပဲငရဲဆိုတာတော့မပြောနဲ့တော့ဒါတော့သင်္ခါရဒီဥပါဒာနဲ့ခန္ဓာ၅ပါးရှိပြီဆိုရင်ဒုက္ခရှိပြီတဲ့ခိုင်ဒါတော့ဥပါဒာနဲ့ခန္ဓာဆိုလို့ပြောလိုက်တဲ့အခါကျတော့ခိုင်ချမ်းသာတာတွေလည်းပါမသွားဘူးလားအလိုပြည့်တာတွေအကုန်လုံးကိုယ်စိတ်ထဲမှာဟာကိုမရှိခင်တုန်းကမချမ်းသာခင်တုန်းကသူတို့လိုဖြစ်ရင်တော့ငါဖြစ်မှာမဟုတ်ဘူးလို့အပေါ်မော့မော့ကြည့်ပြီးတော့ဆူတောင်းခဲ့တာတွေက ဆူတောင်းလို့ရခဲ့မယ်ဆိုရင်ကောဒီဥပါဒနဲ့ခန္ဓာဘဝထဲရောက်သွားရင်လွတ်ပါမလားမလွတ်ဘူးဒါကြောင့်မလို့မြတ်စွာဘုရားကအေးဒုက္ခသစ္စာဟောတဲ့ခါကျခြုံလိုက်တာနောက်ဆုံးကြတော့ပြောမယ်ဆိုရင်နာမည်တွေတက်ရင်ဆုံးမှာမဟုတ်တဲ့အတွက်ဂိုင်းချစ်သားတို့ပင်စုပါဒာနေခန္ဓာဒုက္ခတဲ့ဥပါဒံရဲ့အာယုံ ဖြစ်တဲ့ခန္ဓာ၅ပါးရနေမယ်ရနေသမျှဘာဖြစ်နေမလဲ ဒုက္ခဖြစ်မယ်ဒါကြောင့်ခန္ဓာ၅ပါးလွတ်မှမလွတ်မလဲဒုက္ခလွတ်မယ်တဲ့အဲ့ဒါပဲဖះချုပ်လိုက်တာနောက်ဆုံးဒါတော့မိမိတို့လည်းပဲဟောဒီဒုက္ခတွေအမျိုးမျိုးတွေထဲမှာနောက်ထပ်ပြောရင်ဒုက္ခအမျိုးတွေထွက်လာအောင်မယ်ဒါတော့ပြန်ခြုံလိုက်နော်ဥပါဒာနဲ့ခန္ဓာရှိရင်ဘာရှိမလဲဒုက္ခရှိမယ်ဥပါဒာနဲ့ခန္ဓာကလွတ်ပြီဆိုကမှဒုက္ခကလွတ်မယ်ဒီနေ့ဥပါဒံကလွတ်ရင်ဒုက္ခကလွတ်မယ် ဘာဖြစ်လို့လဲဆိုတော့ခန္ဓာမှာရိုးရိုးခန္ဓာရှိတယ်ဥပါဒာနဲ့ခန္ဓာရှိတယ်လောကီဘက်မှာရှိနေတဲ့စိတ်ရယ်စေတသိက်ရယ်ယုတ်28ပါးရယ်အဲ့ဒါဥပါဒာနဲ့ခန္ဓာလောကီခန္ဓာခေါ်တယ်လောကုတ္တရာဘက်မှာရောက်သွားတယ်လောကုတ္တရာစိတ်၈ပါးမရှိဘူးလားရှိတယ်အဲ့ဒီရှင်တွဲနေတဲ့ဝေဒနာတို့သင်ညာတို့သင်္ခါရတို့ဝိညာဉ်တို့ကြတော့သူတို့ကခန္ဓာလို့တော့ခေါ်လို့ရတယ်ဒါပေမဲ့ဥပါဒာနယ်ပယ်ရဲ့ အပြင်ဘက်ရောက်သွားပြီဥပါဒณะဘက်ကြော်ထွက်သွားတာဖြစ်တဲ့အတွက်ဥပါဒณะခန္ဓာခေါ်လို့မရအောင်အဲ့ဒါကြတော့ဘာပဲဖြစ်တော့လဲခန္ဓာလို့တော့ခေါ်လို့ရတယ်ဥပါဒံရဲ့အာယုံမဟုတ်တော့ဘူး내ဘက်မတူလို့ဥပါဒံကလောက်ကိဘက်နော်လောက်ကုတ်တရာကဟိုဘက်ဆိုတော့내ဘက်ချင်းမတူဘူးမတူတဲ့အတွက် तू ကဒီဘက်ကိုလှမ်းအာယုံပြုတ်လို့မရဘူး အာယုံပြုလို့မရတဲ့အတွက်လောကုတ္တရာဘက်ကိုရောက်တဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာဒီကြတော့ခန္ဓာလို့တော့ခေါ်လို့ရတယ်ဒါပေမဲ့ဥပါဒံရဲ့အာယုံမဟုတ်တဲ့အတွက်ဥပါဒံနဲ့ခန္ဓာမဟုတ်ဘူးဒါကြောင့်ရုပ်မှန်ရင်လောကီရုပ်မှန်ရင်ဘာရှိမလဲဒုက္ခရှိမှာပဲဘု து ခန္ဓာမှာရှိရှိဒုက္ခရှိတာပဲဒါပေမဲ့ဘုရားရဟန္တာ ဖြစ်သွားပြီဆိုတဲ့အခါကြရင်တော့ ဘုရားယန္တာတို့ဖြစ်နေတဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ကြတော့အဲ့ဒီမှာခန္ဓာလို့တော့ဟုတ်တယ်ဒါပေမဲ့ဥပါဒံကိလေသာတွေအာယုံမဟုတ်တော့တဲ့အတွက်ဥပါဒံရဲ့အထူးအထောင်းမရှိတော့တဲ့အတွက်တို့ကရုပ်ခန္ဓာရဲ့ဒုက္ခတော့ရှိပေမဲ့ကိလေသာအပူရှိသေးရဲ့လားမရှိတော့ဘူးရုပ်ခန္ဓာနာကျင်နာမယ်စိတ်ပူပန်တာရှိသေးရဲ့လားမရှိတော့ဘူးတို့ကြတော့အများကြီးတက်တာသွားပြီနော်တို့မှာထမ်းဆောင်ရတဲ့ရုပ်ခန္ဓာနာမ်ခန္ဓာတွေကသိပြီးတော့ပေါ့သွားတယ် သို့တော်သူတို့မှာဘာရှိသေးတယ်လဲဆိုရင်သင်္ခါရခန္ဓာအဲသင်္ခါရဒုက္ခတော့မရှိဘူးလားဖြစ်တယ်ပြစ်တယ်သူတို့မှာလည်းဖြစ်ဖြစ်သင်္ခါရတော့ရှိတယ်နော်ဒါပေမဲ့ဦးဇင်းတို့ပုရိသေများရှိတယ်လို့မျိုးဒုက္ခဒုက္ခတို့အမလေးအဖေလေးអော်နေရတဲ့ဒုက္ခမျိုးတွေကအများကြီးသူတို့ကတက်တာသွားပြီဒါတော့မိမိတို့လည်းပဲဘုရားရန်ဓာတို့နော်ရောက်ရှိသွားကြတဲ့ဒီနိဗ္ဗာန်တိုင်အောင်ဟောဒီဥပါဒณะခန္ဓာလောကကလွတ်ပြီးတော့မှ ခန္ဓာတို့ရဲ့ချုပ်ရာဖြစ်တဲ့နိဗ္ဗာန်တရားရနိုင်ရောက်နိုင်ကြပါစေကုန်သတည်း